ဟောတဲ့တရားပွဲကတော့မူလကရည်ရွယ်ချက်မရှိဘဲနဲ့အကြောင်းအားလျော်စွာဟောတဲ့တရားပွဲပါပဲမူလကဒီကနေ့မှာသာသနာမန္တိုင်းပါဠိတက္ကသိုလ်ကျောင်းတိုင်းပါဠိတက္ကသိုလ်ကျောင်းတိုင်းမှာ စိန်သမုတ်ဖို့ကိစ္စရှိပါတယ်အဲဒီစိန်သမုတ်ပွဲအတွက်သင်တော့ဘုရားဒီသမုတ်ပွဲအတွက်လာဖို့ဒါပဲရွေရဲရှိပါတယ်သင်္သမုပ်ပွဲထွက်လာပြီးတော့နှစ်ပြန်ငါကြတော့လဲဘဂဝမျိုးသာသနာရိပ်သာကကထိန်အတွက်ပင့်ထားပါတယ်အဲဒီကထိန်အတွက်လည်းပဲဆက်လက်ပြီးတော့ဒီမာညာဤကိုရအစီအစဉ်ပေါ်ပေါက်ပြီးတော့လား ပြီးတော့ညာဤဘုရားစီစဉ်ပေါ်ပေါ်ပြီးတော့လာတော့တရားဟောဖို့တရားနာဖို့လည်းပဲဒီကယောဂီတွေကစဉ်းစားစဉ်းစားပြီးတော့သူတို့တရားဝဲခြင်းပါဝေရစီစဉ်ကြကြတယ်ဒါနဲ့ဒီကနေ့ညတရားဟောဖို့ရစီစဉ်ဖြစ်ပြီးတော့လာပါတယ်ဒီတော့စောစောကဒီလိုတရားဝဲခြင်းပါဖို့ဆိုတာသူတည်းလည်းစီစဉ်ထားတာမဟုတ်ဘူးအကြောင်း လိုပဲဘုံမျိုးမှာတော့ဒီလိုအကြောင်းညွှန်လို့ဟောတဲ့တရားပေါ်တွေလည်းတော်တော်များပါပြီ။ဘုံကြီးကနေ့တိုင်းနေ့တိုင်းလာနေတော့ဒီလိုညဤတဲ့အခါကာလဆိုရင်အကြောင်းညွှန်ညွှန်တော့ဒီမှာတရားဟောပြီးတော့သွားရတယ်။ဒီရောက်တဲ့အခါဟောဖို့ရဆိုတာလည်းပဲဝင်လည်းမလေးပါဘူးဘုံကြီးများမှာသာဟောရမှာပဲ။တရားဆိုတာမြတ်စွာဘုရားကအမိန်ပေးထားတယ် သရထဘိက္ခွေစာရိကံဒေပိတဘိက္ခွေဓမ္မံဘိက္ခွေဟံတို့တုံမေသင်တော်သည်စာရိကံဒေသစာယိတိလိခြင်းကိုသရထတိတိကြကုန်သောတရားပွင့်တော်မူပြီးတဲ့နောက်ဗာရာဏတိပြည်မိဂရာဝန်တော်ရမှာပထမဝါသတင်းသုံးတော်မူတယ် အဲဒီပထမဝါသတင်းသုံးတော်မူစဉ်ခါကာလတုန်းကသာပြဟောကြားညွှန်ပြဆုံးမတဲ့အတိုင်းတရားနာတရားကျင့်သုံးပြီးဒီကလာယဟန္တာဖြစ်ကြတဲ့ပုဂ္ဂိုလ်တွေ6ကြိမ်ရတယ်60ပေါ့အဲဒီ60သောယဟန္တာမထေရမြတ်တွေဝါကျွတ်တဲ့ခါကာလမြတ်စွာဘုရားကအမိန့်ပေးဘေကွေယဟန်တို့ဒုံမေသင်တို့ဒီသာရိကံတိရစာဣတိလိခြင်းကိုသရထအတိပိကြကုန်သော နေလှကြဒီနေရာတွင်သတင်းသုံးပြီးတော့မနေကြနဲ့သူတို့ရဒီကိုလှည့်ကြလှည့်တော့ကိုဒီလိုပဲရဟန်းရဲ့အယောင်ဝါသင်္ကားရောင်ပြယုံလေးပဲလှည့်ရမလားလို့ဆိုတော့မဟုတ်သေးဘူးဒေသေးထ ဘိက္ခွေဓမ္မဘိက္ခွေယံတို့တုံမေသင်တို့သည်ဒေသေထရောက်ရရောက်ရရ၌တရားဓမ္မကိုဟောပြကြကုန်လောဘိက္ခွေယံတို့တုံမေသင်တို့သည်ဓမ္မတရားကိုဒေသေထရောက်ရရောက်ရရ၌ဟောပြကြကုန်လောအဲရောက်ရရောက်ရရမှာတရားလဲဟောရမယ်ဒီတော့ကတော့တရားတရားဟောပြတဲ့ပုဂ္ဂိုလ်ပဲရှိနေတယ်တော့မကြည့်ဘူးဟောတဲ့ပုဂ္ဂိုလ်တွေလိုက်ဟောရတယ် ဟောတဲ့ပုဂ္ဂိုလ်ရဲ့လိုက်ဟောတာပထမဆုံးစပြီးတော့မြတ်စွာဘုရားကိုကတရားဟောတဲ့အခါကာလပြင်းတဲ့ပုဂ္ဂိုလ်ပဲရှိမလဲကိုယ်တိုင်သွားပြီးတော့ဟောရတာပထမဆုံးစရင်မစွဲခင်ငါဦးတရားဟောဝေရဘောရီမာတိုင်းကနေပြီးတော့ဘာလာတိမိဂရာအောင်တော့တိုင်အောင် တစ်ဆက်ရှိယူနာရှိတယ်တဲ့။မိုင်အားဖြင့်တော့တရားရောရှိပါတယ်တရား40လောက်ရှိပါတယ်။အဲဒီခကြီးကိုကြွရတယ်။မြတ်စွာဘုရားတကူတော်နဲ့ကြွမယ်ဆိုလို့ရှိရင်လည်းပဲကြွနိုင်ပါလေ။ဒါဆိုသို့တော်လည်းပဲအကြောင်းအားလျော်စွာလန်ခီမှာလည်းပဲဥပက္ခကြီးတွေ့ဝရလည်းအကြောင်းရှိ။ဇွဲငါးဦးကလည်းပဲစောစောကြီးသွားပြီးတော့ဟောလို့လည်းပဲ ဒီပါရမီရင့်မှုမရသေးပါဘူးဒါနဲ့မြတ်စွာဘုရားကခြေချင်းပဲကြွတော်မူပါတယ်အဲဒီတော့ကြွပြီးတော့ဟောရတယ်ဘယ်မှပြင်းဖိတ်လို့မဟုတ်ဘူးအဲဒီတော့ပထမဟောဖို့ရတရားနာဖို့ရကိုပဲအမနာတိုက်တွန်းရသေးတယ်ဒီဆိုရင်ငါ့ကိုတရားနာဖို့အမနာတိုက်တွန်းပြီးဒီကလာဟောရဒါတော့တရားဆိုတာကတော့ရောက်ရရောက်ရရမှာတရားနာခြင်းတဲ့ပုဂ္ဂိုလ်တွေရှိဟောရတာပါပဲဒီမှာတော့ ကိုးမျိုးကတော့ယောဂီတွေလည်းခုတော့များလာပါပြီ။ယောဂီတွေလည်းပဲဝိညာဉ်နဲ့သက်ဆိုင်တဲ့သာသနာ့ရေးသာမတရားအထုတ်ရန်ကုန်သာသနာ့ရေးသာမတရားအထုတ်ယောဂီတွေအများကြီးရှိပါတယ်။နောက်ပြီးတော့အခြားတစ်ပါးသောဆရာတော်များဟောလို့တရားထုတ်ထားတဲ့ယောဂီတွေလည်းဒီမှာအများကြီးရှိပါတယ်။ဒါတရားတရားဘက်ကလေးလာလိုက်စားပြီးတော့နေတဲ့ပုဂ္ဂိုလ်တွေဒီမှာအများကြီးရှိပါတယ်။ဒါဘုန်းကြီးများလည်းဟောတဲ့တရားတွေလည်းတော်တော်သုံးသွားတယ်။ဒါဒီကဘာဟောရမလဲလို့ စဉ်းစားတော့ဒီနေ့ကသိအောင်ကလာပြီးတော့ရှောက်တယ်ဘုံညမလာခဲ့ငါရဲ့နေညာကပေါ့လေငါရဲ့နေညာကတရားဟောမယ်ဆိုရင်တရားဆောင်မှုကလေးပါလေရဲရအောင်တဲ့ဘုန်းကြီးလည်းဘာဟောရမယ်မသိသေးဘူးလို့စဉ်းစားတော့မှရှိသေးတယ်လို့ပြောတာဘာတရားနဲ့တော်တယ်လို့စဉ်းစားတော့ရှိသေးတယ်မြတ်စွာဘုရားတော့

ဘုရားကသူကလူတွေရဲ့ဒါသဘောတွေသိပြီးသားဆိုတော့သူ့အကြိုက်သူဟောတာကိုဘုန်းကြီးကပဲဒီလိုမှသိတာမှမဟုတ်ပဲရပြီးတော့ဟောနေရတာဒါတော့ဒါတော့ဒီတရားနဲ့တော်ရဲ့ဆိုမယ်တော်ခြင်းမလည်းတော်မယ်လို့လားဘာနဲ့တူနေသလဲဆိုရင်ဗမာဆရာတွေနဲ့အနောက်နိုင်ငံကနိသနေရဒေါက်တာဆရာဝန်တွေနဲ့အဲ့ဒါကြွားချနေသလိုပဲရှင်ရိုးအတိုင်းဗမာဆရာတွေကတော့ကို ပဂရီမျက်စိနဲ့ဒီလိုကြည့်ပြီးတော့လူမာတော့ဟာဆေးပေးရတာကိုဆေးပေးရတော့ခံမှန်းပြီးတော့ပေးရတော်တဲ့ဆရာဝန်ကြီးမမဆရာတွေတော်ကြပါတယ်ဒါပဲမဲ့လို့အခုနောက်နိုင်ငံကလာတဲ့ဤစနစ်တွေကတော့သူတို့ကသံသဆရာကိရိယာတွေကပေါ်တယ်သံသဆရာကိရိယာတွေကပေါ်တော့သူတို့ကသေချာသံသဆရာမျက်စိနဲ့ကြည့်တာမဟုတ်ဘူးဒေဒေဆရာသူတို့အသာနာထောင်ပြီးတော့စား ၊ကွေးတွေပါလေချိန်တိုင်းပြီးတော့စမျိုးမျိုးပေါ်လေးသူစကြည့်တာအဲဒီတော့စပြီးတဲ့ခါကျမှဟာဘာဖြစ်နေတာပဲဘာလို့နေတာပဲဘယ်ဘယ်ယောဂဖြစ်နေတယ်ဆိုပြီးတော့သူပြေးလိုက်တော့သူကလည်းပိုးလွယ်တာပေါ့လေကိရိယာသာလာတွေရှိတော့နေရဗမာကြီးရရှိရိုးတိုက်ကုနေတဲ့ပုဂ္ဂိုလ်တွေကအဲ့လောက်တော့မလွယ်ရပေဘူးဆိုတာမလွယ်ရပေဘူးသူကိရိယာသာလာမှမရှိပဲသူမျက်စိနဲ့ကြည့်ပြီးတော့အဲ့ဒါတော့ပဲဘုန်းကြီးကတရားနာမဲ့ပုဂ္ဂိုလ်တွေရဲ့ အလိုဣဇာတရားဘာကြိုက်နေမှမသိဘူးလို့သာဘာကြိုက်နေမှမသိပဲနဲ့ဘုန်းကြီးကကိုကြိုက်တာဟောနေတာကိုဟောတယ်တဲ့ရှင်မှလည်းတဲ့မတဲ့တာလည်းဖြစ်ဖြစ်နေတော့စဉ်းစားရတယ်ဒီကဘာတရားဟောရအောင်တရားတွေလည်းသုံးသုံးဒါနဲ့စဉ်းစားလို့ရလို့ရှင်မနေ့ကျတော့သံဃာလေးတွေပြည့်ရေးပေးပါအောင်မယ်ပြောပြီးတော့မနေ့ကျစဉ်းစားလို့ရတာနဲ့ဒီတရားရှင်တော်လောက်ပဲဆိုပြီး နိကေ900မှာသုဒ္ဓကနိကေသုဒ္ဓကနိကေဆိုတာကတော့သူတို့ထော်တာတရားလေးတွေပေါ့လေတရားသေးစားလေးတွေအရှိကြီးတွေမဟုတ်ဘူး။အဲ့ဒါတရားဟောတဲ့တရားစုတွေကဒီကနိကေဒါတစ်မျိုးရှိတယ်တရားတွေရှိတယ်ဒီတရားတွေအရှိကြီးတွေမေဇိမနိကေအလေလာပဲ။ဒါတော့ပါယုဒ္ဓနိကေတဲ့ဆရာဆရာတွေ အမေအဖြေခန္ဓာအာရဏစသည်ပေါ်လေတမျိုးမျိုးနဲ့စရဆင်ရတွေစုပေါင်းပြီးတော့ထားတဲ့တရားသံယုတ်တဏိကေခေါ်တယ်။အင်္ဂုတ္တရဏိကေကနာနဲ့ဒီကနာနဲ့တရားတစ်ပါးတစ်ပါးတွေကိုစုပေါင်းပြီးတော့ဧကနိပါဆိုပြီးတော့ကဒီကနာနဲ့ပေါ့။နေကနာနဲ့တရားနှစ်ပါးဆိုပြီးတော့ဒါတွေကလည်းပဲဒုက္ခနိပါဆိုပြီးတော့နောက်၃ကနာ၄ကနာ၅ကနာ၆ကနာ9 10 9 30 17ရောက်ဆိုကဏ္ဍစဉ်တိုင်းဟောတာအဲ့ဒီဟာတွေစုပေါင်းထားတာကအင်္ဂုတ္တရနိကေအဲ့ဒီနိကေကြီးက၄ရက်ရှိပါတယ်နိကေကြီး၄ရက်အပြင်ခௌရကနိကေကတော့ခௌရကဆိုတာအငယ်လေးတွေပဲအတူထွာတရားလေးတွေဆိုတော့မဟုတ်ဘူးမာကတော့အငယ်တရားငယ်တယ်လို့တော့ပြောပြီတရားအတူလေးတွေပေါ့တရားပုဂ္ဂိုလ်တူလေးတွေအဲ့ဒီခௌရကနိကေတဲ့ပါဝင်ဖြစ်တဲ့ သုဒ္ဓနိဗ္ဗာန်ဆိုတာရှိပါတယ်အဲဒီသုဒ္ဓနိဗ္ဗာန်ထဲကနေပါရာယဏဝယ်တယ်။ဒါကြတဲ့ပါကတရားနာတဲ့ပုဂ္ဂိုလ်တွေကဒီလိုတရားတွေမှားရတာမလွယ်ဘူး။ပါရာယဏဆိုတာတချို့ကဖတ်တတ်ခြင်းမဖတ်တတ်မယ်။ပါရာယဏပါရာယဏဝယ်ပါရာယဏဆိုတာဘာလို့ဆိုပါရဆိုတာဟိုဘက်ကန်း အယနာဆိုတာသွားရောက်တယ်။အခုပေါင်းလိုက်တော့ဟိုဘက်ကရောက်တဲ့တရားလို့ဆိုလိုပါတယ်။ပါရယနာဆိုဟိုဘက်ကရောက်တဲ့တရား။ဟိုဘက်ကကလည်းဘယ်လိုဟိုဘက်ကလဲဆိုသံဃာရဲ့ဟိုဘက်က။သံဃာရဲ့ဒီဘက်ကကပရိသေနေရတယ်၊ဟူရတယ်၊နာရတယ်၊သိရတယ်၊ဆိုရင်ဘူးဆိုရတယ်၊ငိုကြွေးရတယ်။ကိုယ်စင်းရဲ့စိတ်စင်းရဲတွေရှိတယ်။ဘေးရန်တွေဒီဘက်မှာပြည့်။ အလိုမကြည့်ရတဲ့ဘုရားအန္တရာယ်ဒီဘက်မှာအပြစ်ရှိတယ်အဲဟိုဘက်ကဆိုတာကတော့သံဃာရဲ့ဟိုဘက်ကဆိုတာနိဗ္ဗာန်ပဲအဲ့ဒီနိဗ္ဗာန်မှာဟိုခြင်းမရှိဘူးနာခြင်းမရှိဘူးသိခြင်းမရှိဘူးသွေးဘူးဆွေးငိုကြွရခြင်းမရှိဘူးကိုယ်ဆင်းရဲမရှိဘူးစိတ်ဆင်းရဲမရှိဘူးအကုန်လုံးဆင်းရဲတွေငြိမ့်နေတယ်ဘုရားအန္တရာယ်ငြိမ့်နေတယ်ဒါတော့ဒီကုဒ္ဒဂါရမတွေမဲကြည့်လို့ရှိရင် ဘေးအန္တရာယ်နဲ့ပဲတွေ့ပြီးတော့နေခြင်းသလားလို့မေးမနေခြင်းဘူးပြောကြမှာပဲနော်ဘေးအန္တရာယ်ကင်းတဲ့ဟိုးပဲဟိုဘက်ကားလို့ခေါ်တဲ့နေပါ ရောက်ခြင်းသလားလို့မေးလို့ရှိရင်ရောက်ခြင်းပါတယ်လို့ပဲပြောကြမှာပဲဟုတ်လားရောက်ခြင်းပါတယ်ပြောကြမယ်အခုလောကမှာလောကမှာလည်းဘေးရရှိတဲ့အရာဘေးရမရှိတဲ့အရာဆိုနှစ်မျိုးရှိတယ် အဲဘေးရရှိတဲ့ရဆိုတာမနေခြင်းဘူးမလွဲမကင်းတာလို့သာနေရတယ်ဘေးရရှိတဲ့ရကနေပြီးတော့ဖက်ခွာသွားလို့ရှိရင်တချို့ဖက်ခွာပြီးတော့ပြေးလာကြဘေးရကင်းတဲ့ရကိုလာပြီးတော့ပုံပေါင်းပြီးတော့နေကြအဲ့ဒါလိုပါပဲသံဃာဆိုတာကဒီဘက်ကဘေးရန်တွေအပြည့်ရှိနေတယ်

အဲနိဗ္ဗာန်ကိုယောက်ျောင်းတရားစုလို့ဆိုလိုပါတယ်အဲနိဗ္ဗာန်ယောက်ျောင်းတရားစုတဲကအဲဒီတရားစုကဘယ်လောက်ရှိသလဲဆိုအလုံး16ပုံရှိတယ်ကြောက်အဲဒီ16ပုံတည်းကဂဏိဟောမဲ့တရားကတပုတ်ပဲပါတယ်တော့ဆိုရင်အဇိတသုတ်တရားတော်အဇိတသုတ်တရားတော်ဒီကတရားကမှမရှိဘူးလားမေးလို့ပြန်လို့ရမယ်တရားတရားကဟင်ဒီကရှင်နာကတဲ့နေတယ်ကတော့ရှိတာဖြေကောင်းမလားမကောင်းမလားမသိ ကတကယ်ရောဘယ်သူတို့နာမည်ဘယ်သူတို့ဟမ်တကတိုးလားတကတိုးအဲတကတိုးဟိုတင်းတော့သမှုစာရတော့ရပြီနော်အဲပါရာယနာဝကနိဟောမေတရားကပါရာယနာဝက်ဟုတ်လားပါရာယနာဆိုတာပါလေပါရာယနာဆိုတာပါရကဟိုဘက်ကနိဗ္ဗာန်ဟုတ်လား ။အာမယာယိဟိုဘက်ကနိဗ္ဗာန်အယနာကရောက်တယ်။အဲဟိုဘက်ကနိဗ္ဗာန်ရောက်ကြောင်းတရားတွေအပေါင်းအစုကိုဝက်လို့ခေါ်တယ်။ဟိုဘက်ကနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့တရားတွေအပေါင်းအစုဝက်ထဲကခဏဟောမဲ့တရားကဘာတဲ့တော့အဇိတသုတ်တရားတော်ဟုတ်လား။ဒါကတို့ဒါကတို့နော်။အဇိတသုတ်တရားတော်တဲ့အဲဒီမှာ ပုဂ္ဂိုလ်16ဦးရှိပါတယ်ယသိကြီး16ပညာရှိတွေကြီးတဲ့ပါပဲတကယ်ပညာရှိကြီးတွေအဲ့ဒီယသိပညာရှိ16ဦးတဲကအဇိတာဆိုတဲ့ယသိကြီးခေါင်းဆောင်ယသိကြီးအဲသူကမင်းများလို့မြတ်စွာဘုရားဟောထားတဲ့သုတ်ဒါအဇိတာသုတ်ခေါ်တယ်ဒီတရားကဖြည်းဖြည်းချင်းဟောမယ်ဆိုအရှိကြီးပါပဲသူဒီသုတ်ရဲ့ဏိဒန်းကိုက အခုလို2နာရီ3နာရီလောက်ဟောရမယ်သူကြီးသူကတရားကြီးရှိကြီးအဲတရားကလည်းပဲတရားကြီးတဲ့သက်သက်ဟောလို့ရှိရင်တရားကလည်းပဲအဲညညလောက်ဟောမှသူဥစားဆုံးမဲ့တရားပဲဒါပဲမဲ့လို့ခတ်ခတ်တူလိုခတ်ချင်းချင်းဟောရမှာပေါ့လေအတူတူခတ်ချင်းချင်းချုံပြီးတော့ဟောရမှာတရားဆိုတာတူလို့ရှိရင်လည်းပဲချုံလိုက်ရင်လည်းရပါတယ်ဒါပဲမဲ့လို့ခြေခြေပြက်နဲ့ဟောရင်တော့ပူကောင်းတာပေါ့လေပူနားလဲတာပေါ့ မြတ်စွာဘုရားလက်ထက်တော်အခါကာလတုန်းကဘာဝရီဆိုတဲ့ပုံနာရဲ့သေးကြီးရှိဇမနာရဲ့သေးပုံနာရဲ့သေးကြီးဘာဝရီဆိုတဲ့ဇမနာရဲ့သေးကြီးကဘယ်ကတော့ဆိုလို့ရှိရင်ကောသလတိုင်းကဒီကောသလတိုင်းကဘယင်းမင်းမြတ်ဤသရောဟိတ်ပုံနာကြီး ဒေမင်းမြတ်ကြီးဆရာဘုံသားကြီးပေါ့ပထမပထမကောသလမင်းကြီးနာယသံသွားတဲ့နောက်သဒေနတိကောသလမင်းသားတော်နန်းတက်ပြီးတော့ဒီခါကျတော့လည်းပဲဒီဘာဝရိယသေးကြီးဘာဝရိပုံနာကြီးကသူကရောဟိပုံနာပါပဲဆရာကြီးပါပဲသူကသူကအရွယ်ကြီးပြီ မင်းကလေးကငယ်ငယ်ကလေးဖြစ်သူလည်းသံဝေကရတာနဲ့တရားရှာရအောင်လို့သူကရသေးရဟန်းပြီသူမှတတိကြီး16ယောက်ရှိဒီဒီကြီး16ယောက်ကလည်းပဲအကုန်လုံးသူ့နောက်လိုက်ပြီးတကားလားရသေးရဟန်းပြီကြအဲဒီလိုပြုရတာနေပြီးတော့နောက်ခါတော့ရောက်တဲ့ခါကျတော့မြို့နဲ့ဝေးဝေးသိဉ္ဇညာရမှနေခြင်းနဲ့ဆိုတော့ သေရဏီကောသလမင်းကြီးကသူ့ဆရာကြီးကိုစိညာရအမတ်တွေလိုက်ပြီးတော့ရှားပြီးတော့ပူခိုင်းတော့ကောသလအတိုင်းဆိုတာအိန္ဒိယထဲမှာမြောက်ပိုင်းကြပါတယ်မြောက်ပိုင်းဟိမန္တနဲ့ညီးပါတယ်အဲဒီကနေပြီးတောင်ဘက်ထွဲပြီးတော့သွားတော့ဂောရာဝရီမြစ်ဂောရာဝရီမြစ်ဆိုတာရှိတယ်ဒီပုံနဲ့ပါပါတယ်ဂောရာဝရီမြစ်တနေရာမှာမြစ်ခွဲမြစ်ခွမှာကျွန်းလေးတစ်ခုဖြစ်နေတယ်ဘုံဥဇနာတော့ရှိတယ် အဲဒီမြေခွဲမြေခွဲနေရာကိုရောက်တဲ့အခါကျတော့ဒီကျွန်းလေးမှာသဘောကျလို့အဲဒီမှာနီးပါးကတိုင်းနိုင်ငံနှစ်ခုနေသားလည်းဖြစ်နေသားတိုင်းနိုင်ငံနှစ်ခုကမင်းများကိုပန်ကြပြီးတော့ဒီနေရာမှာရသေးအကြောင်းဆောက်ပြီးတော့ပြီးတော့သာသနာ့ဘုရားမပွင့်သေးတဲ့ဟာကိုဒီကာလမှာဘုရားမပွင့်သေးတော့သာသနာ့ဘတရားတွေသူတို့အားထုတ်နေမှာပေါ့သမထတွေအားထုတ် အဲဒီလိုအားထုတ်ပြီးတော့နေကြမာဝရီရသေးကြီးသူတပီးကအဇိတအစာရှိသောရသေးကြီး36ယောက်ပညာရှိကြီးတွေပဲဒီပညာရှိတွေတယောက်တယောက်မှာလည်းပဲတပီးပေါင်းတစ်ထောင်တစ်ထောင်စီရှိတယ်လို့ကျမ်းဂန်ကဆိုပါတယ်အများကြီးပါပဲရသေးတွေဘုလုံးမှာတော်များပါပဲအနာကြီးကျယ်မဲ့ရသေးကျောင်းလိုက်ကြီးပါပဲအဲဒီတော့နေနေရမှာဒီပါဝန်းကျင် မြေတွေလည်းပဲတိုင်းနိုင်ငံတစ်ခုကနေပြီးတော့သူတို့ဘုရုံကလည်းပဲသာသနာမြေလို့ဆိုရမှာပေါ့သူကရသေးတွေတူထားတယ်အဲငါးယူဇနာလောက်ရှိတယ်တဲ့ရသေးတူထားတဲ့နယ်ပယ်ကငါးယူဇနာဆိုတော့ဒူယူဇနာကိုရှင်းမိုင်ဆိုလို့ရှိရင်ရှင်းငါးလေးအဲမိုင်30လောက်ရှိတာပေါ့နယ်တစ်ခုပဲတော်တော်ကျဲနေတာပဲအဲဒီနယ်မြေထဲမှာလေယာလောက်ကင်ပြီးတော့စားတော့တဲ့လေသမားတွေယာသမားတွေ ကိုင်းသမားတွေရှိကြဒီပုဂ္ဂိုလ်တွေကချိန်တန်တဲ့ခါကာလကျတော့နိယဖြစ်တဲ့မင်းစီကိုသွားပြီးခွန်ဆက်ကြခွန်ဆက်တော့အဲ့ဒီမင်းကနေပြီးဟာတရားဒီမိကသာသနာမြည်ပဲတဲ့တို့နဲ့မဆိုင်ဘူးတဲ့ဟိုရေသေးကြီးပဲလူကြဆိုပြီးတော့ရေသေးကြီးကိုလူကြတစ်နှစ်ကိုခွန်တသိန်းတသိန်းရတယ်လို့ဆိုရတယ်အဲ့ဒီခွန်တသိန်းတသိန်းရတာတွေကိုရေသေးကြီးကဘာလို့ပြစ်တယ်လဲဆိုတော့သူကလှူတာပြစ်ပါတယ်သူကလည်းပဲရေသေးကြီးအမနာကောင်းတဲ့ရေသေးကြီးပဲအကုန်လုံးလှူတာသူကဒါလာတယ်မြတွေဆင်းရဲတာတွေအကုန်လုံးလှူ အကုန်လုံးလူတနေ့သောအခါကာလကြတော့လူကလည်းပြီးလူလို့ကလည်းပြီးသွားပြီတဲ့အဲလူကပုံနာတယောက်ကရောက်လာတယ်တဲ့လူကပုံနာတယောက်ကလူကပုံနာတယောက်ကရောက်လာပြီးတော့ဘာဝရေသေးကြီးနဲ့တွေ့ကြပါလေပြောတော့တွေ့ဘာလို့လာတယ်လဲဆိုတော့ဒီအလူကလာတယ်တဲ့ရေသေးကြီးကဘာဝရေသေးကြီးကအမနာရဲ့ရောရောသရာတရားနဲ့လူတယ်ဆိုလို့တဲ့ပြည်စည်းတွေ အဲလူအုပ်ထုတွေကလည်းလုံးနေလို့လာပြီးလူခံပါတယ်ဆိုတော့ဟုတ်တယ်တဲ့လူသားလည်းပြီးသွားကစားပဲရှိသေးကုန်းနေပြီတဲ့ဆိုတော့လူစရာဝတ္ထုကမရှိတော့ဘူးလို့သူကပြောတာကိုဒီနေ့တော့မရှိတော့ဘူးနောက်တစ်နေ့တော့ဖြစ်ရင်အချိန်လာလို့ရှိရင်လူနိုင်ပါတယ်အခုတော့လူစရာကုန်းသွားပြီပြောတော့အလူကပုံသားကမကျင်းတော့လူကပုဂ္ဂိုလ်ကမဲ့သူလာပြီးလူကရမှာမရရင်တိတ်သဘောမကျဘူးသူစားရမှာသူက လူသက်ပုဂ္ဂိုလ်စေတနာကောင်းကောင်းနဲ့လူနေလူကြမရှိတော့မလူနိုင်ဘူးဆိုပေမဲ့လို့အလူကံပုဂ္ဂိုလ်ကသူကရမှာပဲသဘောကျမရရင်သဘောမကျသဘောမကျတော့ဘယ်နဲ့လို့သလဲဆိုတော့အာဒီလိုဆိုလို့ရှိရင်တော့အလူကံလာတာတင်မလူဘူးတဲ့ဒီပုံသားကြီးရေကြီးမလူဘူးတဲ့မလူလို့ရှိရင်တော့ကြည်သေးရမယ်ဆိုပြီးတော့ကြည်သေးတာကိုအိန္ဒိယမှာထုံးတာရှိတယ် အခုလည်းပဲလုပ်တယ်လို့ပြောတယ်သာသာသာလူတွေကလုပ်တယ်လို့ပြောတယ်သူကလူခံလို့မရလို့ချင်းအဲဒီလိုပဲကျင်သေးတာပဲတူကလူတွေကကြောက်ကြတယ်သူကဒီနေ့ရတယ်အိန္ဒိယမှာတော်တော်နေလာတဲ့ဥသုဒ္ဓကပြောဥသုဒ္ဓကပြောတယ်ကလမကြီးတယောက်ကသူပြောတယ်ရှင်ဗျာတပည့်တော်ဒုက္ခရောက်နေလို့ကဲပါဦးဘာဖြစ်လို့လို့အာဒီလိုပဲလို့ဟိုမှာ သာဓုတယောက်ကလာပြီးတော့သူ့ကိုလူခံတာသူကတော်တော်များများလူခံတာနဲ့လူပါရဲ့ဟိုကငါးကြလူတယ်ဆိုအာမယူနိုင်ဘူးဆိုပြီးယူနိုင်ဘူးဆိုပြီးဒါဖြင့်နင်တို့ငါငါငါလူခံတော့မလူတော့ရှိလာလားဆိုပြီးတော့ကြည်သေးသွားတယ်နင်သားလည်းပဲတကယ်ဒုက္ခရောက်ပါစေအဲဆိုရပြင်းမှုတာနေသင်ပါစေနင်ယောက်ျားလည်းဘာဖြစ်ပါညာဖြစ်ပါစေကြည်ကလောက်သွားတယ်ဆိုတာပေါ့ လုပ်သွားတဲ့သူတွေအတိုင်းကာအားလျော်သာပေါ်လေသာသူလို့လို့ဖြစ်တာဟုတ်ချင်မှလည်းဟုတ်မှာပါအကြောင်းမသိညတော့အဲ့ဒါသူလင်ရောသူသားရောဒုက္ခတွေရောက်ကြကြတယ်သူစားအင်းမှာရောက်ပြီးတော့လည်းအဲ့ဒါတရားတဲ့တတိတော်ကယ်ပါဦးဒီဥစ္စာကျွတ်တော်ဘယ်နဲ့လို့ရပါမလို့သူသူပြောတယ်တဲ့သူကသူလည်းဘာမှမလုပ်တတ်ပါဘူးသူကမမဘုန်းကြီးဆိုတော့နည်းနည်းအစွန်းစားတာရှိမလားလို့အာကိုကြတာဟုတ်လေသူစားပါမလို့သူကအခုလည်းပဲရှိတယ်ဒီလိုသာလူတွေကအဲ့တော့အဒီပုံသားကလည်းဒီသာလူမျိုးနေမှာဘောသူကချိန်ဆဲ ကျင်းစဲစဲနွားနွားရှိတွေယူလာအရေးလေးတွေနဲ့ယူလာပြီးတော့ရင်နဲ့ပဲနွားရှိနဲ့သုံးခြေောက်တွေပါတယ်ကိုယ်တကယ်လက်တွေပါတယ်ပို့ပြူခြေောက်ခြေလန်းတဲ့ခုနှစ်လမ်းလောက်လှမ်းလိုက်ခြေတိုးလိုက်နောက်ဆုပ်လိုက်ပေါ်လိုက်တာအဲလိုလုပ်ပြီးတကလားသူဘေးရာအနေတွေသင်ပါစေဆိုခုနှစ်မြောက်တဲ့ခါကာလကြလို့ရှင်ပြင်းရင်သင်ဘာဝရီပုံနာကြီးဤကောင်းခုနှစ်စိတ်ကွဲပြီးပြတ်ကြပါစေဆိုပြီးသူကျင်းစဲတော်တာကို ုံနာကြီးကတော်တော်စိတ်မချမ်းသာဖြစ်အစတုန်းကသူတရားနဲ့သူသမထတရားတွေပွားများအားထုတ်နေတာတဲ့တရားထဲမှာသူစိတ်မဝင်စားနိုင်ဘူးတဲ့တကားတို့ရဟုတ်လားသူသာဟုတ်တယ်စိတ်မချမ်းသာလူသာစိတ်မချမ်းသာအောင်လုပ်ခွင့်ရတော့လွယ်တယ်လူတယောက်ကိုစိတ်ချမ်းသာအောင်လို့ကောင်းစားအောင်ကြီးပွားအောင်လုပ်ခွင့်ရဆိုတာမလွယ်ဘူးအဲမကောင်းအောင်လုပ်ဖို့တော့တော်တော်ကိုလွယ်တယ်သူကအဲဒီလိုလုပ်တော့ပုံနာကြီးမှတခါတည်းစိတ်မချမ်းသာဖြစ်ပြီးတော့စိတ်ညစ်ပြီးတော့ အဲဒီလိုသိငြိပြီးတော့နေတော့ဘုနာကြီးရဲ့ဘုနာရဲ့သေကြီးရဲ့အကျိုးကိုလိုလားတဲ့နတ်တယောက်ကကိုတင်ရှားပြပြီးတော့လာပြောသင်ရသေးကြီးစိတ်မညစ်နဲ့ဆိုရင်ကြာမရှိပါဘူးဒီချိန်သေးသွားတဲ့အလူကံပုံနာဟာသူဘာမှသိတာမဟုတ်ဘူးခေါင်းဆိုတာလည်းသူမသိဘူးကောင်းပြကြတယ်ဆိုတာလည်းသူမသိဘူးအလကားပါပဲဆိုရင်ကြာမရှိပါဘူးလို့ပြောတော့ဒါတော့ ဘုံသားကြီးအနေနဲ့သဘောကျတယ်ရေသေးကြီးအနေနဲ့သဘောကျတယ်ဟွန်းလူစင်တော်သေးရဲ့ဒါဖြင့်အပင်အပင်နာတော့သင်္နာတော့သိသလားကောင်းဆိုတာပါတော့ကောင်းမြတ်တာဆိုပါတော့သိသလားအာသူလည်းမသိဘူးတဲ့နာနာကသူလည်းမသိဘူးနော်သိတဲ့ပုဂ္ဂိုလ်များပဲရှိပါတော့ဟာသိတဲ့ပုဂ္ဂိုလ်ရှိတယ်တဲ့အခုလောကမှာဘုရားဆိုတာပွင့်နေပြီဘုရောလောကေသမုပ္ပန္နဟိတယသဗ္ဗပါဏိနံ လောကီလောက၌ဘုရားသစ္စာလေးပါးတရားသိမြင်ဘုရားရှင်သည်ဘာဘာပါဏိနာလုံးသောသတ္တဝါအပေါင်းတို့ဟိတရာအကျိုးစီးပွားလုံးငါသမုပ္ပါနောဝင်ထွန်းပေါ်ပေါက်တော်မူခဲ့လေသည်လောကမှာတရားဆိုတာဝင်ထွန်းပေါ်ပေါက်နေတယ်အဲဒီမြတ်စွာဘုရားရှင်ကောင်းဆိုတာလည်းသူပြီးတာပဲကောင်းပြတယ်ဆိုတာလည်းသူပြီးတာပဲအဲ့ဒါလည်းသူအကုန်လုံးနားလည်ပါတယ် ဘယ်မှာနေပါသလဲလို့ဆိုတော့ခုနေခါမှာဆိုရင်သာဝတိကြီးဇေရဝံကျောင်းတော်မှာသတင်းသုံးလျက်ရှိတယ်လို့အဲဒီလိုနတ်ကပြောသွားတော့ဟာလာဖြင့်ဘုရားပွင့်တယ်ဆိုတော့ရှိကလည်းပဲဒီပုံနာကြီးနဲ့ဒီတကြီးတွေကပါရမီရှိခဲ့တဲ့ပုဂ္ဂိုလ်တွေကာသဘာဘုရားလက်ထဲကတည်းကဒီကာသဘာဘုရားသာသနာတော်မှာအဲတရားတွေကိုနာကြားကျင့်သုံးလာခဲ့တဲ့ပုဂ္ဂိုလ်တွေတဲ့ကျွတ်ကျွတ်ကနီးပုဂ္ဂိုလ်တွေပါရမီရှင်တွေပါပဲ အဲ့တော့ဘာဝီဘုံနာကြီးကအသက်ဘယ်လောက်ရှိပြီတော့ဆိုတော့အသက်120ရှိတယ်တကားတို့ရဟုတ်လားအသက်120နော်ဘာဝီဘုံနာကြီးအသက်120ကြီးအဲ့တော့သူကိုယ်တိုင်ကတော့မသွားနိုင်ဘူးဘောကြီးနေပြီဟာကိုအဲ့ဒီအဲမြေပုံနားလေတဲ့ပုဂ္ဂိုလ်ဆိုရင်တော်တော်ဝေးတယ်ဆိုတာသိမှာပါအိန္ဒိယတောင်ပိုင်းဟိုသမုဒ္ဒရာနာရောက်နေပြီပင်လယ်ကမ်းနာရောက်နေပြီသူကသူဘုရားဝီကိုမြစ်ကအဲ့ဒီမြစ်မြစ်မှာရှိတယ်

အဇိဒအစရှိသောတတိကြီးများတဲ့အရာပွင့်ပြီလို့ဆိုရဲတဲ့ပြီးတော့မင်းတို့ညဇာတရားတန်သွားကြငါကိုယ်တိုင်တော့မသွားနိုင်ဘူးမင်းတို့သွားကြမင်းတို့သွားပြီးတော့စုံစမ်းကြနော်ဘုရားဟိုကြောင့်မို့ကြောင့်ဘယ်နဲ့သိရမလဲလို့ဆိုတော့ဘယ်နဲ့သိရမလဲလို့ဆိုတော့တို့ဗေဒင်ကျမ်းနေမှာရှိတာပဲတဲ့ဘုရားလက္ခဏာတွေ 32ပါးတဲ့ကျမ်းစာတွေလက္ခဏာတွေရှိပါတယ်အဲဒီလက္ခဏာတွေကြည့်ဖို့တဲ့ဒီလက္ခဏာတွေနဲ့ပြည့်စုံလို့ရှိရင်ဘုရားဖြစ်တာပဲလက္ခဏာမပြည့်စုံရင်ဘုရားမဖြစ်ဘူးအဲဒီလိုဘုံနာကြီးအသူတတိတွေကိုသူသင်ပေးထားတဲ့ဝေရာကျမ်းပေရင်ကျမ်းနေညွှန်ကြားပြီးတကလားပြောပြီးတော့ရောက်တဲ့အခါကျတော့ဘုရားဟုတ်မဟုတ်ဆိုတာဒီစိတ်ကူးနဲ့မေးရမယ်မေးတာသိလို့တဲ့အချက်တွေစိတ်ကူးနဲ့မေး မနတာရေးပါဘုသတ္တတယ်မနတာရေးပါစိတ်ကျင်တာလေမေးကြတဲ့အကယ်၍ဘုရားစင်စစ်ဖြစ်ခဲ့လို့ရှိရင်အလုံးစုံသောတရားတွေသိရမယ်အဲအလုံးစုံသောတရားတွေသိသိတော့ဒီမြတ်စွာဘုရားကသင်တို့စိတ်ကူးနဲ့မေးတဲ့ဥစ္စာတွေကိုမဇ္ဈကနှုတ်နဲ့ဖြေကြပါလိမ့်မယ်ဒါဘာတွေမေးရမလဲဆိုလို့ရှိရင် သင်တို့ရှေးဥစွာကတော့ဆရာဖြစ်တဲ့ဘာဝရီ ပုံနာကြီးဟာအသက်ဘယ်လောက်ကြီးပဲလဲသာမေးပါတယ်ဒါကဒီပုံနာကြီးမှာထူးခြားတဲ့လက္ခဏာပဲနဲ့ခုရှိတယ်လေအဲ့ဒါမေးပါတယ်ပြီးတော့ဒီပုံနာကြီးဟာဘာတွေကိုတတ်တယ်လဲသာမေးပါတယ်ဒီပုံနာကြီးဟာတကြီးတွေဘယ်လောက်ရှိတယ်လဲသာမေး အဲ့ဒါတွေမေးပြီးတဲ့ခါကျတော့ဥက္ကောဆိုတာကဘယ်ဟာလဲခေါင်းပြတ်တယ်ဆိုတာကဘယ်ဟာလဲဘယ်ဟာလဲအဲ့ဒါတွေမေးပါစိတ်ကူးနဲ့မေးဖို့ဟုတ်လားတကားတို့စိတ်ကူးနဲ့မေးဖို့ရတယ်ဘုရုံကဖျားဆိုတော့လေကိစ္စမရှိဘူးပေါ့အခုကလာဘုန်းကြီးများလာပြီးစိတ်ကူးနဲ့မေးဘယ်သိမလို့တကားတို့ဟင်အဲတချို့ကဒီလိုအောင်းမွေပြီးတော့ဘုန်းကြီးလည်းစိတ်ကူးနဲ့သီးကောက်ပြီးနေမယ်အောင်မယ်တချို့ကလာမေးနေလည်းမေးမယ်အဲ့ဒါတော့မဖြစ်နိုင်ဘူးဒီဥစ္စာတော့ဥမာဖျားမဟုတ်ဘူးလား အဲစိတ်ကူးနဲ့မေးရအဲလိုပြောလိုက်တော့တခါလဲဇိဒသိဒ္ဓမေတ္တရအစရှိတဲ့ခေါင်းဆောင်ရေသေးကြီး36ယောက်ဓကြီးတွေကတစ်ထောင်စီတစ်ထောင်စီရှိတယ်လို့ဆိုတာပြီးတော့16000ဖြစ်နေတာပေါ့ဟုတ်လားဟမ်တောင်းနေတောင်းနေ16ဆိုဆိုတော့16000မို့လား16000များတော့များတယ်နော်ဒါပေမဲ့လို့သူကြားနေကဆိုတဲ့အတိုင်းပြောရတာပဲသူကကဏ္ဍနေတော့များတယ်အိန္ဒိယကတော့လူတွေတော့ပေါ်တော့ပေါ်တယ်လို့

အဲဝိသဂီရီတို့ဘုညလျောက်ပါသံကြီးတို့ဆိုတာဒီတဲ့ဘက်ကနေပြီးတော့ဟိုဝိန္ဒိယတောင်တန်းကြီးကိုဖြတ်ပြီးတကလားသူတို့လာတာကိုအဲဒီကလာပြီးတကလားနောက်ကောတာမီကိုရထားလားကလည်းအဲဒီလိုလိုပဲထားလားအဲဒီလိုပဲအဲဒီလိုအတိုင်းလိုပဲကြည့်နေတယ်ကောတာမီကောတာမီကနေပြီးတော့ကိုနောက်ကိုဗာရာဏသီရောက်တယ်ဗာရာဏသီကနေပြီးတော့သာဂေတသာဂေတကနေပြီးသာဝတိရောက်အဲဒါသူတို့ရေကြီးတွေလာတော့လမ်းက မြို့တွေရွာတွေကပုံကိုယ်တွေထူးဆန်းဆန်းဆိုတော့မေးကြတာပေါ့လေအဲဒီအစုဘုံကြီးနဲ့ဆိုတော့ဘယ်ကြွကြမလို့လဲဟိုခါတုန်းကရသေးပဲကိုယ်ကိုရတာကိုရသေးပဲရှိတာပဲမောများဆုံးကတရားပွင့်မှအဲ့ဒီရကလူတွေကမသိကြသေးဘူးမသိကြသေးတော့မေးကြတော့အာမြတ်စွာဘုရားဆိုတာပွင့်တော်မူတယ်တဲ့ကပိလိုကြီးကဘာကွင်းမျိုးဖြစ်တဲ့ဘောရမဘုရားဆိုတာပွင့်တော်မူတယ်လို့သူတို့သတင်းကြားအဲ့ဒီဘုရားစီဘုရားဘူးသွားမလို့ လူတွေကလည်းပဲဒီဘာမရှိတဲ့ပုံကိုယ်တွေကတခါတည်းလိုက်လာကြတယ်တဲ့ဘုရားဘူးဟုတ်လားအခုကာလဘုန်းကြီးတွေဘုရားဘူးလာတယ်ဆိုရင်နောက်ကဒကာဓမ္မတွေပါလာကြတယ်မဟုတ်လားအဲ့ဒါလိုဘောသူစားမှာဒကာဓမ္မတွေပါတယ်ဘုရားဘူးဟိုတုန်းကဘုရားဘူးဆိုတာဟုတ်ကူကလားအဲ့ဒီကနေပြီးတော့တရားတရားနဲ့တည်းပြိဿတွေမနေဘူးလို့ဆိုတာပဲသာသူနဲ့ဆိုတာမှများပါတယ်များလည်းများပြရှိပါတယ်သူကဟိုခေတ်တုန်းကမှများမှာပါပဲ အဲ့လိုပြိဿတွေအစုဝေးကြီးနဲ့အများကြီးလာတော့မြတ်စွာဘုရားကဒီသာဝတိပြည်မှာတွေ့ဆုံဖို့ရတော့မတော်ဘူးအဲပြီးတော့သူတို့လည်းပဲဣန္ဒြေမရင့်ကျက်သေးဘူးဘုရားကတရားဟောလို့ရှိရင်ဣန္ဒြေရင့်ကျက်တဲ့အချိန်မှာဟောတယ်ဟုတ်လားကတော့ဣန္ဒြေမရင့်ကျက်သေးခင်သွားပြီးတော့ဟောလို့ရှိရင်ဖြင့်သူ့သာတရားလူကမရနိုင်ဘူးဘာနဲ့တူနေတယ်လဲဆိုတော့သစ္တိဟာ မမှဲ့သေးခင်ကိုခွဲစားလို့ရှိရင်ဖြင့်သူအရသာမကောင်းဘူးလားဟမ်သူမှဲ့တဲ့ချိန်ကိုခွဲစားမှသူကောင်းတယ်သင်္သီးကမှဲ့မှာမှဲ့အောင်စောင့်မှာမမှဲ့ခင်အနုကိုသွားပြီးတော့ခွဲစိတ်စားလို့ရှိရင်ခြူရတဲ့သတိလည်းမချိုးဘူးစိတ်နာတဲ့သတိလည်းမစိတ်ဘူးအဲအချိန်ကြတဲ့အခါကာလကြတော့ကိုခွဲစိတ်စားလိုက်လို့ရှိရင်အဲ့ဒါချိုးတဲ့သခွာသီးလို့ဒီသင်္ဘောသီးဖြစ်ပါဖြစ်ပေါ်လေဒီပြီးရ အဲ့ဒါလိုပဲသတ္တဝါတွေမှာလည်းမြတ်စွာဘုရားကတရားဟောတဲ့အခါမှာပါရမီဣန္ဒြေတွေရင့်ကျက်ပြီးတော့နေတဲ့အချိန်မှာဟောလိုက်တော့တရားဟာများများမဟောရဘူးတူတူလေးနဲ့ပြီးရဲ့တကတူရဟုတ်လားဘုန်းကြီးများတော့ရင့်တာမရင့်တာတွေမသိဘူးဒီလိုဟောရတာပဲဒီလိုပဲသို့တော်လည်းပဲတော်တော်တော်ပါတယ်တရားနာလာတဲ့ပုဂ္ဂိုလ်ကများသောအားဖြင့်ရင့်တဲ့ပုဂ္ဂိုလ်တွေကမရင့်တဲ့ပုဂ္ဂိုလ်တွေကတရားကိုမလားမနာနိုင်ဘူးတကတူရဟုတ်လားတရားနာကိုမလားနိုင်ဘူးမရင့်တာနဲ့ အဲကျင့်ကြတဲ့ပုဂ္ဂိုလ်တွေကတရားနာပြီးတရားလာပြီးတော့နာကြတယ်ဒါတော့တရားဟောလိုက်လို့ရှိရင်တရားနာတဲ့အတွင်းမဲ့ချို့သရာတရားတွေတို့တက်ပြီးတရားအထုတ်ခြင်းတဲ့ပုဂ္ဂိုလ်တွေညံလို့တဲ့ပုဂ္ဂိုလ်တွေအမြောက်များပေါ်ပါတယ်ပေါ်တဲ့တိုင်းလည်းသူတို့တရားထုတ်ပြီးဒီနေ့ကျတော့တရားရတာတွေကိုခံစားရလို့ဒီလိုပုဂ္ဂိုလ်တွေအမြောက်များတွေ့ရပါတယ်ဝန်သားပြကောင်းပါတယ်ညသာပြဒီပုဂ္ဂိုလ်တွေဒီအသေးတွေဟာအိန္ဒြေမြင့်ကျက်သေးဘူး

သာဝတိရောက်တော့မေးကြည့်တော့ဒသဗျာဘယ်ကြွတော့ကပိလိုကြွတယ်ကပိလိုလိုက်ကပိလိုရောက်တော့မေးကြည့်တော့ဘယ်ကြွတယ်ကုသနာယုံကြွတယ်အဲဒီကဘယ်ကြွတယ်ဝေသာလီအဲဒီကဘယ်ကြွတယ်ဆိုတော့အစဉ်တိုင်းလည်းတော့ရာဇူရာဇူကနေပြီးတော့ဒီမှာပါသနာစီကြတော့မှာဒီမှာမိတာကိုဒသဗျာလည်းဒီမှာသံဃာပရိသတ်တွေနဲ့တရားဟောနေတော့အဇိတာကောင်းဆောင်တဲ့ယသိဆရာကြီးက16ရောက်ဟုတ်လားတကားတို့ဘယ်နှစ်ယောက်တော့ ရသေးဆရာကြီး36ယောက်အဲတပည့်ကသူတို့တယောက်တယောက်မှတပည့်1000 1000စီပါတယ်တဲ့တကားတွေ့ဟုတ်လားသူတို့16000ပေါ့နောက်ကအဲလမ်းကနေပြီးတော့လမ်းကြုံလို့ဗราတရားရှိတဲ့ပုဂ္ဂိုလ်တွေကဘုရားပုဂ္ဂိုလ်တရားနာဝလိုက်လာတာတွေကလည်းမင်းနာများတယ်လို့ဆိုပါတယ်ဘယ်လောက်ရလို့ကနာမရှိဘူးဒါကတော့အဲ့ဒီပုဂ္ဂိုလ်တွေတစုတယုံကြီးတခါလဲမြတ်စွာဘုရားဟိုမှာညာသံဃာတော်တွေတရားဟောပြီးတော့နေတော့ရောက်လာကြတာဟုတ်တခါသူက ဒါတော့မြတ်စွာဘုရားတရားဟောနေပုံနဲ့ယဟန်တော်တွေကလည်းအဲဒီတော့ကယဟန်တာတွေလည်းပဲရှိမှာကတော့ဟုတ်လားယဟန်တာတွေလည်းပဲရှင်သာရိပုတ္တရာရှင်မောဂလန်တို့အဲဒီလိုယဟန်တာတွေလည်းအများကြီးရှိမှာပါပဲအနာဂါလည်းရှိမှာပဲသဒ္ဓါဂါလည်းရှိမှာရှင်အာနာနာလို့သောတာပန်လည်းရှိမှာပေါ့ကတော့အဲဒီသံဃာတော်တွေပုရုဇဉ်တွေလည်းရှိမှာပါပဲပုရုဇဉ်တွေလည်းရှိမှာအဲဒီမှာတရားနာနေပုံနဲ့ စိတ်အာယုံပြုဖို့တကားတော်ဟုတ်လားဒါပြုအကြီးညိုစရာသိကောင်းတဲ့စိတ်ထဲမှာမှားကြည့်လိုက်လို့ရှင်ဟောမှာမြတ်စွာဘုရားကတရားဟောလို့ဉာဏ်တော်တွေကတရားနာလို့နေကြတာရသေးတွေကလည်းတရားလိုလားတဲ့ရသေးတွေကလည်းပဲအမှန်ခီးဝေးကြလာတာနဲ့လားမဟုတ်ဘူးမိုင်မောင်းတစ်ထောင်မကဘူးတကားတော်ဟုတ်လားမိုင်မောင်း2000 3000လောက်ရှိပါလိမ့်မယ်သူတို့လာတဲ့ခီးအဲ့ဒါခီးတွေလမ်းလျှောက်လာကြတာနည်းနည်းတော့တော့တရားတရားမဟုတ်ဘူးဟမ်အခုကာလာဒီလိုတရားနာလာနိုင်မှမလားတကားတို့က အခုတည်းကိုသိအဲ့ဒီမိုင်2000 3000မပြောနဲ့တော့၄50မိုင်တော့လာဖို့သိမလွယ်ဘူးတကားတော့အခုယထာတွေပါနေနဲ့မို့နည်းနည်းလာကြပါတယ်ဒါပေမဲ့လို့လမ်းခီးတာလျှောက်လာရမယ်ဆိုလို့ရှိရင်အဲ10မိုင်လောက်15မိုင်လောက်လာဖို့ကသိမလွယ်ဘူးသို့တော်လည်းပဲချွတ်ချွတ်နေရည်လာကြဘုန်းကြီးတော်စီဟိုအထက်မှာသွားပြီးတရားဟောလာကြကြတယ်ဟိုကောလင်းတို့ဝန်သူတို့မှာသွားဟောတော့အာလာကြတယ်ဟို တောရွတ်တောင်ကြားကလာကြာကြတယ်ထမ်းပိုးလေးတွေနဲ့သူတို့ဘယ်လိုလာရတော့မေးကြည့်တော့လမ်းမှာသူတို့တချို့ကတညအိတ်လာတယ်တချို့ကနှစ်ညသုံးညအိတ်လာတယ်ဆိုတော့တဲပြီးတော့သရာတရားဖြစ်เสียကောင်းတာတော့ဘုန်းကြီးကအများကြီးဝန်တာတယ်ဟောဒါတော့တရားလူလာတဲ့ပုဂ္ဂိုလ်တွေရှိကြရသေးတယ်တောတဲ့ကပုဂ္ဂိုလ်တွေကလည်းထမ်းပိုးလေးတွေနဲ့စားကြလေးတွေထမ်းပိုးလာတာသူကအဲလမ်းမှာနှစ်ညသုံးညအိတ်ပြီးလာကြတယ်သူအဲဒီလိုလည်းပဲနည်းနည်းပါးပါးတော့ရှိပါတယ်အခု ဒီအသေးတွေကတော့မိုင်ပေါင်း3000လောက်တကယ်အမနာဝေးကြလာပြီတရားနာကြတာကိုပြီးတော့တရားတွေနဲ့စာလို့ရှိရင်အခုကလာတရားနာတဲ့ပုဂ္ဂိုလ်တွေမသက်သာဘူးလားတကားတို့တရားတွေနဲ့စာလို့ရှိရင်တော့တရားဟာအမနာကိုနာလိုက်နေတာအခုသက်သက်သာသာလေးတကားတို့တို့ခုဒီဘဂိုးကဆိုလို့ရှိရင်လေဘဂိုးမျိုးတွေကလာပြီးတော့ခုမျိုးတော်ခါမှဆိုတော့ခုဒီဟာလာလို့သွားလို့လည်းအမနာလွဲပါတယ်မြင်ထားတွေကလည်းပေါ်လမ်းလျှောက်လာလည်းသိမှုဘူးအမနာလာကြကောင်းတာဘောတကားတို့ဟင် ဒါတော့မှပြိဿကတော့သိမပြဘူးတော့နဲတော့နဲသူကတရားကြုံညာတဲ့ပုဂ္ဂိုလ်ကသိပြီးတော့ဟိုမပြူလားမနှောက်လားပြောတာတရားကြုံညာတဲ့ပုဂ္ဂိုလ်တွေကလည်းဘယ်သကုတ်ကြုံညာလို့မကောင်းဘူးတင်တယ်ဟမ်အဲလိုကြညာအတီးမှုတွေပါနဲ့သိကောင်းတယ်လို့ဆိုတာဟိုမှာကလေးတွေပါတယ်ညာသိသဘောကျတယ်ဟိုဒီနေ့ဒီနေ့ဒီနေ့ဆိုကြီးကုန်ကြပြီတခါလဲတရားကြုံညာအဲ့တော့ကောင်းမှုမပေါ်ဘူးလူတွေသဲမသိဘူးလေသူသိလာကြမှာပါအရင်တစ်ခါတုန်းကတရားဟောတုန်းကပြိဿတွေတော်တော်များတယ်သူတိကသဲမများဘူးနဲ့ အဲဒီမြတ်စွာဘုရားတရားဟောနေတော့ရသေးတွေရောက်ပြီးတော့လာတဲ့အခါမှာအဇိဒဆိုတဲ့ရသေးကသူကကောင်းဆောင်ကိုသူကတောင်းငံပုဂ္ဂိုလ်ကိုဘာဝတိဆရာကြီးမှာလိုက်တဲ့လက္ခဏာတွေကြီးတော့အကုန်လုံးကြိုက်တို့သင်ထားတဲ့ဝေရာကြရတဲ့ဘုရားဖြစ်ကြောင်းဖြစ်တဲ့32ပါးတဲ့ကျမ်းစာရဲ့လက္ခဏာတွေကတော့အကုန်လုံးပြည့်စုံနေတာပဲတရားတော့ဟုတ်လောက်တယ်ဟုတ်လားအကဲခါတာကိုတကတကတို့ဟုတ်လားအကဲခါတာအကဲခါတာဟိုမှာ ဘုရားကိုမျက်စိနဲ့မြင်ုံနဲ့ဘုရားမှမသိနိုင်ဘူးတကားတို့ဟုတ်လားအဲမသိနိုင်ဘူးဘုရားရဲ့ဉာဏ်တော်တွေပါလေပဲကိုယ်ပိုင်ညာနဲ့သိတာမှမဟုတ်သေးပဲမျက်စိနဲ့မြင်လည်းမသိနိုင်သို့တော်လည်းသူတို့ကအရေးနိမိတ်လက္ခဏာနဲ့ကြည့်တော့ဟုတ်လို့တယ်တဲ့ထူးတဲ့ပုဂ္ဂိုလ်ပဲသို့တော်လည်းဆရာကြီးမှာလိုက်တဲ့အတိုင်းမေးစရာဖြစ်တဲ့ပြဿနာတွေကို စိတ်နဲ့မေးမှပဲလို့စိတ်ကူးနဲ့သူကမေးတာ မြတ်စွာဘုရားကျွန်ုပ်တို့ဤဆရာကြီးဟာအသက်အရွယ်အားဖြင့်ပဲမျှရှိပါသည်နီဒီကုနဲ့မိတာကိုတကားဆိုဟင်မိတော်မြတ်စွာဘုရားဖြေတယ်သင်တို့ဤဆရာဘာဝရီဘုံနာကြီးဟာဖြင့်အသက်120ရှိပြီဘုရားရှိတာပေါ့လူတွေကအာဩနေဖြစ်နေတယ်မေးတဲ့လူလည်းမရှိဘဲနဲ့ဘုရားဘယ်နဲ့ဖြေနေပါလဲဘုသူကမေးလို့ဘယ်နဲ့ဖြေနေပါလဲအာဩကြတော့ ဒီမေးတဲ့ပုဂ္ဂိုလ်တဲ့ဒီဟိုတင်းတွေကယသိတွေကတော့သူတို့ကသိပါတယ်သူတို့ကတော့သိတယ်အာဟောကြမကောင်းဘူးလားအမှန်ဝန်တာမှာပါအမှန်ဝန်တာမှာတကယ်တယ်ဟိုကသူကစိတ်ကူးနဲ့မေးတော့ဟိုကရရတယ်နှုတ်နဲ့ဖြေးတာဟိုသင်တို့ဤဆရာပုံနာကြီးအားတဲ့120ကြီးပြီအဲကျွန်ုပ်တို့ဤဆရာကြီးမှာ ထူးခြားတဲ့လက္ခဏာကဘယ်နှခုရှိပါသလဲဆိုသင်တို့ဤဆရာဖြစ်တဲ့ဘာဝရီဘုနာကြီးမှာထူးခြားတဲ့လက္ခဏာကသုံးခုရှိသည်ဆရာကဖြေတာဟုတ်ဒါတွေဘာတွေလဲဆိုလို့ရှိရင်ဒီမျက်နှာနှစ်ဖူးတိုင်အောင်လို့လျှာနဲ့ထုတ်ပြီးတော့ကိုအုပ်လိုက်လို့ရှိရင်ဖြင့်နှစ်ဖူးတိုင်အောင်အုပ်မိတယ်လက္ခဏာ ဒါဘုရားလောင်းများလည်းဒီလက္ခဏာရှိတယ်ဘုရားလောင်းများလည်းပဲဒီလိုပဲလျာကတခါတည်းထုတ်ပြီးတော့နခုတိုင်အောင်တခါတည်းအုပ်လို့ရတယ်နခုတိုင်အောင်ဆရာကြီးအမနာအမနာကျေပြတဲ့ဆရာကြီးပေါ့ဒါကြောင့်မို့လည်းပဲတရားတွေပါလေဟောနိုင်တာအဲဒီဘာဝတိဘုရားကြီးမှလည်းဒီလက္ခဏာရှိတယ်ပြီးတော့အုံနှလုံးမွေရှင်လည်းရှိတယ်အုံနှလုံးဆိုတာအုံနှလုံးမှာဒီ မျက်တောင်တစ်ခုမျက်ခုံးတစ်ခုအကြားကပေါ့အလဲကောင်းမှာရှူးနေတဲ့အမွေးလေးလက်ရည်လီးပြီးတော့လက်ရည်လှဲ့ပြီးတော့စကြီးဟိုတဲ့နာရီတွေကစကြီးကိုယ်လေးတွေပေါ်လို့သာအဲတက်ထောင်ပြီးတော့နေတာအခုဒီမြတ်စွာဘုရားရုပ်ပွားတော်တွေမှာလည်းပဲဒီအုံလုံးမွေရှင်လေးဆိုတာတကာတို့သတိပြုမိရလားရှိတယ်အဲ့ဒါလေးတည်းရှိတယ်ဘုရားဘုရားဘုရားလောင်းမှာလည်းပဲဒီလက္ခဏာရှိတယ် တရားလောင်းလို့ပဲသူကလည်းတစိမ့်တစ်ပဲလက္ခဏာရှိတာဒီဘာဝေဘုံသားကြီးကလည်းမညံ့ဘူးသူကအဲ့ဒီလက္ခဏာကလည်းရှိတယ်နောက်တစ်ခုကတော့ဒီကောသောဟိတဝဋ္ဌကုံချဆိုတာကတော့သိပြောလို့မကောင်းအဲ့ဒီဟာလည်းပဲဘုရားလောင်းလက္ခဏာမျိုးပါပဲအဲ့ဒါလည်းပဲရှိတယ်အဲ့ဒီအင်္ဂါလက္ခဏာမျိုးသုံးသုံးခုနဲ့ပြည့်စုံတယ်ဆိုပြီးတော့မြတ်စွာဘုရားကဖြေပြတယ်နောက်ပြီးတော့ကျွန်တော်တို့ဤဆရာကြီးဟာ ဘယ်မန္တံဘယ်ကြမ်းများကိုတတ်သိပါသလဲလို့ဆိုတော့ဘယ်ရင်သုံးပုံကိုတတ်သိတယ်လို့ဘုရားကဆိုကျွန်တော်တို့ဆရာကြီးမှာသင်ကြားပြသပြီးတော့နေတဲ့တတိကဘယ်နှစ်ယောက်ရှိပါသလဲပြီးတော့ဟိုခါတုန်းကသူသူကိုယ်တိုင်သင်ကြားပြသနေ900ရှိတယ်ဆိုတာကဒီပေါင်း900ရှိတယ်မြတ်စွာဘုရားပြောသူအကုန်လုံးဖြေရမှားနေဒါဟိုဗဇက်ကမေးတာမဟုတ်ဘူးသူကသိနေကြည့်တယ်မေးဟုတ်လား သိနေမေတော်ဟာမြတ်စွာဘုရားကနှုတ်နဲ့ဖြေအဲနောက်ကြတော့အရေးကြီးတာကနောက်ဆုံးပိုင်းရောက်လာမௌဒံမௌဒာနိပါတင်္စာဘာဝရီပြိပု္ပ္ပတိမௌဒံမௌဒာနိပါတင်္စာဘာဝရီပြိပု္ပ္ပတိဗန္ဒေရှင်ဘုရားမௌဒာစပုတ်ခေါင်းကို၎င်းမௌဒာနိပါတင်္စာ ဟုတ်ခေါင်းပြခြင်းကို၎င်းဘာဝရီကျွန်ုပ်တို့ဤဆရာဘာဝရီပုံနာကြီးကပြိပုစတိမင်းများပါသည်ကျွန်ုပ်တို့ဤဆရာကြီးကဘာဝရီပုံနာကြီးကခေါင်းဆိုတာဘယ်ဟာလဲခေါင်းပြတယ်ဆိုတာကဘယ်ဟာလဲအဲ့ဒါမေးလိုက်ပါတယ်လို့စိတ်ကူးနဲ့မေးတာကိုအဲ့ဒါကိုဖြေကြပါလို့ဆိုပြီးစိတ်ကူးနဲ့မေးတော့ရသော်ဘုရားနှုတ်နဲ့ဖြေကြတယ်တခါတူဟုတ်လား အဲ့ဒါအခုဆောင်းပုတ်ကလေးရောက်လာပြီဒါလေးကရေးကြည့်တယ်ဒါလေးကတော့ဟုတ်ကောင်းဆိုတာပဲရာကောင်းပြတာကပဲနီးတွေ့လာကြတယ်အဲ့ဒါလေးဆိုရမယ်ဆိုပြီးတော့ဘုန်းကြီးကပြောဟုတ်ကောင်းဆိုတာပဲရာကောင်းပြတာကပဲနီးဟုတ်ကောင်းဆိုတာပဲရာဟုတ်ကောင်း ပြတာကပဲနီ မြတ်စွာဘုရားကဖြေကြားတယ်။ဝိဇာမုဒ္ဓတိသာနာဟိဝိဇာမုဒ္ဓတိပါတိနိသရာတတိသမာရိဟိသာနာဝိရိယနာသံယုတာအဇိတအဇိတရတိအဝိဇ္ဇာအဝိဇ္ဇာကိုဝိဇ္ဇာသစ္စာလေးပါးကိုမသိသောဝိဇ္ဇာတရားကိုမုဒ္ဒတိဟုတ်ကောင်းဟူ၍ဇာနာဟိသိလေလော ဝိဇာသစ္စာလေးပါးကိုသိသောဝိဇာဉာဏ်ကိုမௌဒာတိပါတိနိဥက္ခံကိုပြကြစေရသောတရားဟူ၍သာနာဟိသိပါလေလောအဝိဇ္ဇာမௌဒာတိသာနာဟိဝိဇ္ဇာမௌဒာတိပါတိနိသရာသာနာသမာဓိဟိသရာတရားသာနာတရား သမာဓိတရားတို့နဲ့၎င်းသဒ္ဓါတတိသမာဓိသဒ္ဓါတရားတတိတရားသမာဓိတရားတို့နဲ့၎င်းခန္ဓာဝိရိယနာခန္ဓာဝိရိယတရားနဲ့၎င်းသာယုတာရှင်သောဝိဇာဝိဇာညာကိုမௌရာတိပါတိနိဝိဇာဟုခေါင်းကိုပြတ်ကြစေနိုင်သောတရားဟု၍တွင်သင်္နိဇာနာဤပြီလေလောဒါကမြတ်စွာဘုရားဖြစ်ကြတော်မူပုံပါဠိအနည်းကလေးကိုတကားတွေ့အောင်လား ပါဠိနဲ့ကလေးမပါဘဲနဲ့တည်းဆိုတော့ဟိုတင်အလွတ်ဖြစ်နေလို့ရာအဲကြီးညိုရအောင်လို့အမှန်ကတော့ဒီဆောင်မှုထဲပါတဲ့ဥစ္စာနဲ့လုံလောက်နေပါတယ်ဆောင်မှုကအဲ့ဒီပါဠိတွေကိုနားမလည်တဲ့ပုဂ္ဂိုလ်တွေနားလည်အောင်ဘုန်းကြီးကဘာသာပြန်ထားတယ်ဆောင်မှုဆိုပေမဲ့လို့ဒီအလွတ်ဟိုစိတ်ကူးရရတွေလျှောက်ရေးထားတာမဟုတ်ဘူးဒါကသူကတရားတွေဘာသာပြန်နေတဲ့ဥစ္စာတရားကလည်းဂါထာလေးတွေနဲ့ဟောတယ်ဘုန်းကြီးကလည်းပဲဒီမှာဗမာဂါထာလေးတွေဘောဆောင်မှုကလေးတွေဆိုလိုကောင်းအောင်လည်း အဲဒါပြီးထားပါတယ်အဲ့ဒါလေးဆိုရမယ်ဟုတ်ကောင်းဆိုတာပဲရာကောင်းပြတာကပဲနီးဆိုတော့သစ္စာလေးပါးကိုမသိတဲ့အဝိဇ္ဇာဟာဟုတ်ကောင်းပဲအဲ့ဒါလေးကိုဒီကရှင်းထားပါတယ်ဒါလေးဆိုရမယ်ဟုတ်လားလေးပါးသစ္စာမသိတာအဝိဇ္ဇာဟုတ်ကောင်းပါဒီမှာအတိတ်ပဲပြောရအောင် ခိုင်းဆိုလေးပါးသစ္စာမသိတာအဝိဇ္ဇာဥခေါင်းမှာလေးပါးသစ္စာမသိတာအဝိဇ္ဇာဥခေါင်းမှာ ဇာလေးပါးကိုမသိတာအဝိဇ္ဇာတရားအဝိဇ္ဇာဆိုတာမသိတာပဲအတူယုတ်ကတော့ဝိဇ္ဇာဆိုတာသိတာအဝိဇ္ဇာဆိုတာမသိတာဟုတ်လားတကားတော့သိတာနဲ့မသိတာအပြောင်းပြန်မဲမဟုတ်လားသိတာရဲ့အပြောင်းပြန်ဆိုရင်မသိတာမသိတာရဲ့အပြောင်းပြန်ဆိုရင်သိတာဘယ်လိုမလားတကားတော့အမှောင်နဲ့အလင်းဟာပြောင်းပြန်မဟုတ်လားအမှောင်မရှိရင်အလင်းအလင်းမရှိရင်အမှောင်ဒီလိုမဟုတ်လားတကားတော့ ညခါကာလအခုလိုညဆိုလို့ရှိရင်ပြင်းမီးမရှိဘူးအလင်းမရှိဘူးဆိုမှောင်းမနေဘူးလားအေးမီးထွန်းလိုက်တဲ့အခါကာလအမောင်တွေပြောက်မသွားဘူးလားဒီအမောင်နဲ့လင်းဟာပြောင်းမြန်မယ်အပူနဲ့အေးလည်းတူတူပဲတကားတကားတူတာဟုတ်လားပူနေရင်အေးမရှိဘူးအေးနေလည်းပူမရှိဘူးအပူထဲမှာအေးမရှိဘူးအေးထဲမှာပူမရှိဘူးဒါလိုပဲသိတာနဲ့မသိတာဟာပြောင်းမြန်မယ်တကားတူဟုတ်လားသိတာက ဝိဇ္ဇာခေါ်တယ်မသိတာကအဝိဇ္ဇာခေါ်တယ်ပါဠိလိုအဲမသိတာဟာဝိဇ္ဇာဘာမသိတာတော့ဆိုတော့သစ္စာလေးပါးအမှန်တရားတွေကိုမသိတာဟုတ်လားတကားပြောသစ္စာလေးပါးအမှန်တရားတွေမသိတာကဝိဇ္ဇာသစ္စာလေးပါးအမှန်တရားသိလို့ရှိရင်ဝိဇ္ဇာဘောတကားပြောဟုတ်လားသစ္စာလေးပါးအမှန်တရားတွေကဘာလဲဆိုတော့ဒုက္ခသစ္စာတဲ့သင်ရဲ့အစ်မှန်တရား သမုဒယသစ္စာတဲ့ဆင်းရဲဖြစ်ကြောင်းဖြစ်တဲ့အစ်မှန်တရားနိရောဓသစ္စာတဲ့ဆင်းရဲခြင်းရာဖြစ်တဲ့အစ်မှန်တရားမေဃသစ္စာတဲ့ဆင်းရဲခြင်းရာရောက်ကြောင်းဖြစ်တဲ့အစ်မှန်တရားအဲ့ဒီသစ္စာလေးပါးတရားဒါကတော့ဒကာတို့တို့ကြားလဲကြားဘူးနေမှာပါနှုတ်လဲတဲ့နေမှာပါဟင်ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာဒါနှုတ်တဲ့နေမှာပါဟုတ်လား အဲနှုတ်တဲ့နေပေမဲ့လို့ဒီလိုရှိပါတယ်ကိုယ်ပိုင်ညာနဲ့လည်းရှင်းပြီးတော့သိဖို့တော့လိုပါတယ်အဲဒုက္ခသစ္စာဆိုတာဆင်းရဲဆိုတာဘာတွေတုံးဆိုရင်မိမိတို့သာနာရှိနေတဲ့ယုံနာတရားတွေပဲတကတို့ရဟုတ်လားအနာမစဲဖြစ်ပြတဲ့တရားတွေဟာဒုက္ခသစ္စာတရားတွေအဲဒီဒုက္ခသစ္စာတရားတွေကိုသိရမှာကိုတကတို့ရဟုတ်လားမြတ်စွာဘုရားဤသာသနာတော်မှာဒါတွေသိဖို့လိုပါတယ် ဖြစ်ပြသမျှသင်္ခါရဒုက္ခသစ္စာတွေဘုန်းကြီးဆောင်မှုသိရတယ်အခုဒီထဲမှာပါဘူးဖြစ်ပြနေတာတွေဟူသမျှသင်္ခါရတရားဒုက္ခသစ္စာကြီးတယ်ပဲမျက်စိကမြင်တိုင်းမြင်တိုင်းတကတော့ဖြစ်ပြနေတာမဟုတ်လားမျက်စိကမြင်တာဟာမမြင်ခင်ကရှိပါမလားမြင်ပြီးတဲ့တော့ကရှိပါဦးမလားအေးဒါတော့မြင်တဲ့ဥစ္စာဟာမြင်တော့ထိုက်တာလေးပဲရှိသနော်ဒါတော့သူဖြစ်ပြတဲ့တရားမဟုတ်လား မရှိခင်ကအစတုန်းကမမြင်တဲ့တရားအခုမြင်လာတယ်ဆိုရင်ဖြစ်လာတာဘောတခါတို့ဟုတ်လားမြင်ပြီးတော့တခါတယောက်သွားတယ်ဆိုရင်ပြက်သွားတာဘောဟုတ်လားပြီးတော့ဒီမြင်တာဟာဒုက္ခသစ္စာမဟုတ်လားတခါတို့ဟမ်အဲဖြစ်ပြနေတာဒုက္ခသစ္စာပဲတဲ့ဖြစ်ပြသမျှသင်္ခါရဒုက္ခသစ္စာဒီကဲနားကကြားတာနားကကြားတာလည်းပဲစောစောကမကြားမိကဆိုရင်မရှိသေးဘူးမို့လားဟောအခုခွန်ကြီးကရွတ်လိုက်တယ်အတန်တလုံးရွတ်လိုက်ရင်တခါတို့တို့ အတန်တခုကြားသွားဟုတ်လားမရုပ်ခင်ကအတန်လည်းမကြည့်ဘူးကြားလည်းမကြားဘူးဟောရွတ်လိုက်တော့အတန်ပေါ်လာတဲ့ကြားသွားတယ်ဒါတော့အတန်ရောကြားလာတော့ဟာစောစောကမရှိဘူးနော်အခုခိုက်တာမှဖြစ်ပေါ်ပြီးတော့လာတယ်ဟုတ်လားဖြစ်ပြီးတော့တော့သူရှိသေးရဲ့လားကြောက်သွားတယ်မို့လားအသားလေးတစ်လုံးတစ်လုံးကြာကြာပြီးကြက်ကြက်ချင်းပြောက်သွားမရှိဘူးနော်အဲဒီတော့ဒီဥစ္စာဟာဖြစ်ပြနေတဲ့တရားဘောတကတူရဟုတ်လားအဲဒီလိုပဲအကုန်လုံးပဲမြင်နိုင်ကြားနိုင်နားနိုင်စားနိုင် တွေ့ဒီတိုင်းကိုယ်ရဲ့စားတဲ့လှုပ်ရှားတဲ့စိတ်ကူးစားကြံစီတိုင်းဓွား၆ပါးပေါ်တိုင်းပေါ်တိုင်းတရားတွေဟာဖြစ်ဖြစ်သမျှသင်္ခါရတွေကတော့ဟုတ်လားအဲ့ဒါဒုက္ခသစ္စာတွေတဲ့တို့ပြီးတော့ဒကာတို့တို့တို့လူစုတွေကဒီဟာတွေကိုဆင်းရဲလို့မထင်ကြဘူးတကားတို့ရဟုတ်လားဒါတွေအကောင်းနေထင်နေကြတယ်မြင်ရတာကိုလည်းကောင်းတယ်လို့မထင်ဘူးလားအေးကောင်းကောင်းလေးတွေမြင်ရလို့ရှိရင်ကောင်းတယ်လို့ထင်တယ်ကို မြင်မြင်တာလေးတွေမြင်ရလို့ရှိရင် ကောင်းတယ်ထင်တယ်ပွဲလာသမင်းတွေသွားကြည့်ရတာတွေကကောင်းတယ်ထင်လို့သွားကြည့်တာမဟုတ်လားတခါတွေ့ရတို့တူပဲကြားရတာတွေလည်းကောင်းတယ်လို့ထင်တယ်ကိုကြားကျင်တာလေးတွေကြားလို့ရှိရင်ကောင်းနေတယ်လို့ထင်တယ်နားရတာစားရတာဟုတ်လားကိုစားကျင်တဲ့ရတာကောင်းလေးတွေစားရတာကိုကောင်းတယ်လို့မထင်ဘူးလားတခါတွေ့ရအတွေ့အထိတွေလည်းပဲဒီကောင်းတဲ့အတွေ့အထိနဲ့တွေ့ထိနေရတဲ့ကကောင်းတယ်လို့ထင်များတာပဲအဲစိတ်ကူးစဉ်းစားကြံနေရတာလည်းပဲကိုယ်သဘောကျတာတွေကိုယ်လိုတိုင်းတခါလဲလျှောက်ပြီးတော့ကြားနေရတာ မပြောဘူးလားတကားတို့ပြောတယ်ငါစိတ်ကူးရတာသိသဘောကျတယ်ကိုစိတ်ကူးကောင်းနေတဲ့ခါညလေနာနာလူကလာပြီးတော့စကားပြောကြိုက်တော့မကြိုက်ဘူးစိတ်ကူးပြည့်သွားတယ်လို့ဟမ်အဲစိတ်ကူးလည်းပဲသဘောကျတာပဲအဲဒါတော့အား၆ပါးကဖြစ်ပြနေတဲ့တရားတွေဟာမြတ်စွာဘုရားရဲ့ဒေသနာတော်အရဆိုလို့ရှိရင်ဖြစ်ပြသမျှသင်္ခါရဒုက္ခသစ္စာတွေဒုက္ခသစ္စာတွေမဟုတ်လားတကားတို့ကအခုတို့လူတွေကဒုက္ခသစ္စာလုံးမထင်ဘူးဗါတွေဒုက္ခသစ္စာတွေထင်မနေဘူးလားချမ်းသာတွေထင်နေတယ် ချမ်းသာအစစ်တွေထင်းနေလို့လည်းခါတယ်ဒီတိုင်းဒီတိုင်းဟာမြင်ကောင်းလေးမြင်ရအောင်ကြားကောင်းလေးကြားရအောင်နားကောင်းနားရအောင်စားကောင်းစားရအောင်တွေ့ကောင်းတွေ့ရအောင်ဒီလိုအားထုတ်နေကြတယ်မို့လားတခါတွေ့ရဟင်သူတဲ့ငါတခါတယ်အရင်ကြအောင်အရင်ရအောင်အဲသူတဲ့ငါဥအောင်သူတဲ့ငါသာအောင် ဆိုပြီးတော့ဒီလိုပဲကြိုးစားအားထုတ်နေကြတယ်တခါတွေ့ရဟုတ်လားအဲဒီလိုအားထုတ်နေတာဘာအတော့ဆိုရင်ဒုက္ခသစ္စာတွေချမ်းသာခြင်းနေတာတဲ့ဒါအဝိဇ္ဇာတခါတွေ့ရဟုတ်လားကဲဆိုသားမအောင်တော့ ဖြစ်ပြသမျှသင်္ခါရဒုက္ခသစ္စာရီဖြစ်ပြသမျှသင်္ခါရဒုက္ခသစ္စာရီဒါကစာရွက်ထဲမှာပါဘူးနော်ဒါအလုကလေးဖြစ်ပြသမျှသင်္ခါရဒုက္ခသစ္စာရီဒုက္ခသစ္စာရီ တရားတွေဟာဒုက္ခသစ္စာကြီးတယ်ပဲဆိုတာကမြတ်စွာဘုရားဟောကြားတော်မူတဲ့ဒေသနာနဲ့အညီကိုတကားတွေ့ဟုတ်လားလောကလူတွေအထင်မြင်တဲ့ကတော့အဲ့ဒါကြောင်းမြန်ဖြစ်လူတွေကဖြစ်တယ်ပြစ်တယ်လည်းမထင်ပါဘူးတကားတွေ့ဟုတ်လားမြင်တာတွေဟာလည်းပဲယခုမှမြင်တယ်လို့ဒီလိုမထင်ဘူးဘယ်လိုထင်နေတော့အရင်ကလည်းပဲမြင်တတ်တဲ့ငါဟာရှိနေတာပဲအရင်ကရှိနေတဲ့ငါကအခုမြင်သွားတယ်ဒီလိုထင်တယ်မဟုတ်လားတကားတို့ ငငယ်လေးကစပြီးတော့မြင်တတ်တဲ့ငါဟာရှိနေတယ်ဟိုတုန်းကမြင်တာလဲငါပဲခုမြင်တာလဲငါပဲတယောက်တည်းပဲလို့သူတို့မတင်ဘူးလားအာလူတွေများအဲ့ဒီတိုင်းထင်နေတာပဲအေးထို့တူကြားတာတွေနားတာတွေစားတာတွေလည်းပဲတို့တူပဲအရင်ကလည်းရှိအခုလည်းရှိနောင်လည်းရှိဖြစ်တဲ့ပြည့်တဲ့မထင်ဘူးတကားတို့ရဟုတ်လားအဲဒါတွေသိရတယ်လို့မထင်ဘူးအကောင်းတွေချမ်းသာတွေလို့ထင်နေကြတယ်ပြီးတော့ကိုအဲ အဲပဂရိပုဂ္ဂိုလ်တွေနေရာချင်းဆိုလို့ရှိရင်ဒါဒုက္ခသစ္စာကိုမသိတာမဟုတ်လားတခါတွေ့ရအဲ့ဒါဝိဇ္ဇာပဲဝိဇ္ဇာဆိုတာကြားမှာမဟုတ်ဘူးဒီမှာရှိနေတာမြင်တိုင်းမြင်တိုင်းဖြစ်ပြသွားလို့ဆင်းရဲပဲဆိုတာသိရမယ်ဘယ်တော့မသိရင်ဝိဇ္ဇာဘောတကားတယ်ဟုတ်လားကြားတိုင်းကြားတိုင်းဖြစ်ပြသွားလို့ဆင်းရဲပဲဆိုတာသိရမယ်အဲ့ဒါမသိရင်ဝိဇ္ဇာပဲဒါတော့ဒီဝိဇ္ဇာဟာသစ္စာလေးပါးကြားမသိတဲ့ဝိဇ္ဇာပဲတဲ့ခုသစ္စာတစ်ပါးပြောတယ်နော်ဟုတ်လားနောက် သုံးပါးတွေကြောက်ပြောနေပြီးမှမဟုတ်ဟိုမှာရှိရတရားတော်သွားရအောင်မယ်တခုပဲဘုန်းကြီးပြောမယ်ဟုတ်လားရှည်ရှည်ကြီးကြောက်ပြောနေသစ္စာလေးပါးနဲ့ပြီးမှမဟုတ်အဲ့ဒါဒီဒုက္ခသစ္စာတရားကိုမသိတာဒီပင်လင်းအဝိဇ္ဇာပဲအဲ့ဒီဝိဇ္ဇာဘာတော့ဆိုလို့ရှိရင်အဲဒီသစ္စာလေးပါးမသိတာဟာအဝိဇ္ဇာဟာဟုတ်ကောင်းပဲတဲ့ကောင်းဆိုတာသာပဲတဲ့ဘယ်သူကြီးကောင်းလဲဆို သန္တရာကြီးကိုခေါင်းတယ်တကားတကားတွေ့ဟုတ်လားသန္တရာမှာအဝိဇ္ဇာဖြစ်ရင်အဲအဝိဇ္ဇာကြီးအကျိုးအဆက်ဆက်တွေဖြစ်တဲ့သင်္ခါရအစရှိသောအကျိုးတွေတနည်းငယ်တစ်စင်းမှာအကုန်လုံးလျှောက်ဖြစ်တယ်တကားတွေ့ဟုတ်လားအဝိဇ္ဇာကသစ္စာလေးပါးတည်းအမှန်တိုင်းမသိတော့မသိတဲ့ဥစ္စာတွေအကောင်းမထင်ဘူးလားတကားတို့ဟုတ်လားမသိတာတွေအကောင်းထင်တယ်အခု မြင်လိုက်ကြတဲ့တော့အား၆ပါးပေါ်လဲပေါ်လဲဖြစ်ပြနေတာလေဆင်းရဲမတင်တော့ချမ်းသာတင်တာဘောတကားတော့ဟုတ်လားချမ်းသာတင်တော့အဲ့ဒီချမ်းသာတွေအကောင်းတွေမရခြင်းပဲဘူးလားတကားတော့မြင်မြင်နဲ့ကြားခြင်းနဲ့နားခြင်းနဲ့စားခြင်းနဲ့တွေးကြည့်ခြင်းနဲ့ဟုတ်လားဒါကယဉ်ကြီးကြီးပြောတာဟုတ်တကားတော့ဟုတ်လားမြင်မြင်နဲ့ဆိုတာဘာတွေမြင်မြင်တာလဲဆိုရင်အဲကိုခင်မင်းနှစ်သက်စရာဖြစ်တဲ့အာယဝတ္ထုတွေဘောတကားတော့ဟုတ်လားအဲအသက်ရှိသမဲ့တွေအိမ်သူအိမ်သားတွေ အကုန်လုံးပါတယ်တခါတို့ကဟုတ်လားအေးသုံးဆောင်စရာပြည့်တဲ့ဝတ္ထုပစ္စည်းတွေအကုန်ပါတယ်ရွှေတွေငွေတွေစားစရာတောက်စရာတွေအကုန်လုံးပါတယ်တခါတို့ဟုတ်လားအဲမြင်လို့ကောင်းတယ်ကြည့်လို့ကောင်းတယ်လို့ထင်တဲ့ဟာတွေအကုန်လုံးအဲ့ဒါတွေကိုမြင်မြင်တယ်မြင်ရတာကောင်းတယ်လို့ထင်တော့မြင်မြင်မလားဘူးလားအေးမြင်မြင်လာတာဟာသူကလားတဏှာဖြစ်လာတာတခါတို့သမှုရသစ္စာခေါ်တယ်မြင်မြင်လာတော့အဲ့ဒီမြင်ရအောင်လို့သူအာမထုတ်ပဲဘူးလားတခါတို့ တော့အခုဒီဟိုသစ္စာရဒီပွဲရီလာနဲ့ရှိတဲ့ခါကျကာလာကြတော့ကိုဒီပွဲရီလာနဲ့ကြည်ကျင်လာတော့ကိုကြည်အောင်လို့သူအားထုတ်တယ်တကတူဟုတ်လားကြည်အောင်လို့ဒီလက်မတို့ဘာလို့ဝဲပြီးကြည်ရမယ်ဆိုလို့ရှိရင်အဲ့ဒီလက်မဝဲဖို့ရာဈေးစရာရအောင်သူအားမထုတ်ရဘူးလားအဲအဲ့လိုပဲမြင်တာတွေကောင်းတယ်ထင်တော့မြင်ရအောင်လို့အားထုတ်တယ်ကြားတာတွေကောင်းတယ်ထင်ကြားရအောင်အားထုတ်နိုင်ရအောင်အားထုတ်စားရအောင်အားထုတ်တွေ့ထိရအောင်အားထုတ်ဟုတ်လားတကတူ အဲ့တော့အာထုတော့ဘာတွေလို့ဆိုသာသင်္ခါရခေါ်တဲ့တကသူကဟုတ်လားအဝိဇ္ဇာပစ္စယသင်္ခါရတဲ့ပြစ္ဆသမုပ္ပါအဝိဇ္ဇာပစ္စယအဝိဇ္ဇာဟူသောအကြောင်းကြောင့်သင်္ခါရသင်္ခါရတို့သံမိုးညီဖြစ်ကုန်၏အဲ့ဒါအဝိဇ္ဇာရှိရင်သင်္ခါရဖြစ်လာနော်အဲသင်္ခါရဖြစ်လာတော့အာထုတော့အာထုတာကောင်းတာအာထုတာလည်းရှိတယ်မကောင်းတာအာထုတာလည်းရှိတယ်ကောင်းတာအာထုရင်ကုသိုလ်ဖြစ်တယ်မကောင်းတာအာထုတော့အကုသိုလ်ဖြစ်တယ်အဲ့ဒီကုသိုလ်အကုသိုလ်တွေကအကျိုးပေးတဲ့အခါမှာဘဝအသစ်ဖြစ်လာတယ်တကသူကဟုတ်လား အဲသေဂာနိခါကာလကိုပြုထားတဲ့ကုသိုလ်ကာအကုသိုလ်ကံလေးဆွဲပြီးတော့ဒီဝဲဝဲနဲ့ထင်းထင်းသေးသွားတော့ကာလျော်စွာဘဝတဲ့စိတ်ဝိညာဉ်အသိကလေးဖြစ်တယ်။အဲဒါကိုသင်္ခါရပစ္စယဝိညာဏခေါ်တဲ့တကတို့ရဟုတ်လား။အဲသင်္ခါရကြောင့်ဝိညာဉ်ဖြစ်ဝိညာဉ်ဖြစ်တော့ဘောနာယုတ်သရဏဖသဝေရဏအဲဒါတွေဒီခုဘဝမှာမြင်နိုင်ကြတဲ့ဖြစ်နေတဲ့သဘောတွေပါအကုန်ဖြစ်သွားတယ်။အဲဖသဝေဒနာကနေပြီးတော့ အကောင်းဆိုးတွေခံစားရတဲ့ခါကလာတခါတဏှာထဖြစ်ပြန်တယ်တခါတို့ဟုတ်လားတဏှာဖြစ်တဲ့အခါကျတော့ကိုဆွဲလာမြန်တယ်ဆွဲလာတော့ကိုအဲ့ဒီဆွဲလာတဲ့အရာဝတ္ထုရအောင်လို့အာထုတ်တော့ကိုကံဖြစ်ပြန်တယ်တခါတို့ဟုတ်လားအဲ့ဒီကံကအကျိုးပေးတော့ဘဝအတိဖြစ်ပြန်တော့ဇာတိဇာမရဏတွေသံဇာတွေကဒီလိုလဲနေတာတခါတို့ဟုတ်လားအဲ့ဒီတော့ဘသူကအစတော့ဆိုရင်ဝိဇ္ဇာကအစမို့လားသစ္စာလေးပါးတရားမသိတာကအစ အဲဒါသစ္စာ၄ပါး၄ပါးသစ္စာမသိတာအဝိဇ္ဇာဥကောင်းမှာကောင်းစဉ်လေးပါဟုတ်လားကဲဆိုသားမှာ၄ပါးသစ္စာမသိတာအဝိဇ္ဇာဥကောင်းမှာဟုတ် စွာဘုရားဖြေကြတော့ဘယ်နဲ့ဖြေကြလဲဝိဇာမုဒ္ဒတိဇာနာဤဒူလိုလေးတကတူဟုတ်လားသတိတာသတိတာယတိအဝိဇ္ဇာအဝိဇ္ဇာကိုဝိဇ္ဇာသစ္စာ၄ပါးကိုမသိသောအဝိဇ္ဇာကိုအဝိဇ္ဇာမောဟကိုမုဒ္ဒာတိဥက္ကောင်းဝိရတွန်သင်္တိဇာနာဤသိလေလောဒါပဲသူတို့လေးပဲဟုတ်လားဘုန်းကြီးများကတော့ခုအကုန်လုံးပဲ အဲဘုသူရရှိတဲ့ပုဂ္ဂိုလ်ရောမရှိတဲ့ပုဂ္ဂိုလ်ရောလူကြီးရောလူငယ်ရောအကုန်လုံးနားတယ်ဘုညာအကျယ်ကြီးပြောနေရတာကိုဟုတ်လားအခုဒီအဝိဇ္ဇာတခုပြောနေတာနဲ့အခုနိုင်ဝဲလောက်တော့ကြာသွားပြီတင်တယ်ဘုရားဖြေတုန်းကသာ10မိနစ်မကြာဘူးတကတူရဟုတ်လားအဲသူကဘုရားဖြေတာကဟိုကနားထောင်တဲ့ပုဂ္ဂိုလ်အသီးတာဆိုတကယ်ရသေးကြီးတကယ်ပညာရှိခေါင်းဆောင်ကြီးအဲအမနာကိုပညာရှိပုဂ္ဂိုလ်ယူသူတော့လွယ်လွယ်လေးပေါ့သူကတူတူလေးဖြေလိုက်သူနားလည်သွားတယ်အခုတော့ဒီမှာပြိဿတွေအကုန်ဆိုတော့နားလည်အောင်လို့ဘုန်းကြီးဖြေလို့တော်တော်တော့နားလည်သွားပါပြီဟုတ်လား နားလည်တော့ဘုလားတကားတို့နားလည်တော့ပါပြီဒီလောက်ဆိုဒီလောက်နားလည်လည်းမရှိမှနားမလည်လည်းတည်းပြောနေရှိရောက်မှာမဟုတ်ဘူးတရားတွေတော့ဟောကြအများကြီးရှိတယ်အဲသရာတတိသမารိသန္တဝိရိယတန်ယုတာသရာတတိသမารိသရာတတိသမารိဟိသရာတတိသမารိရောနဲ့၎င်းသန္တဝိရိယတန်ယုတာသန္တဝိရိယသန္တဝိရိယနာသန္တဝိရိယနဲ့၎င်းတန်ယုတာရှင်သောဝိဇ္ဇာသစ္စာလေးပါးသိသောဝိဇ္ဇာဉာဏ်ကို ဝိဇာညာဟောမုလာဒီပါတိနိအဝိဇ္ဇာတိဟူသောကောင်းကိုကြစေရသောတရားဟူ၍တွင်သင်သည်သာနာဟိသိပါလေလောမှတ်ပါလေလောအဲ့ဒါလေးဆောင်းဖို့လေးဆိုကြအောင်လေဟုတ်လားသရာသနာဝိရိယနှင့်မယတတိသမာရိရှင်

မယတတိသမာရိရှင်ဉာဏ်သိမြင်ဝတ်စဉ်ဥခေါင်းပြဲသို့ ဝိဇ္ဇာဆိုတဲ့အသိဉာဏ်ဟာအဝိဇ္ဇာဆိုတဲ့ဥခေါင်းကိုပြတ်စေရတဲ့တရားပဲလို့သာတို့ရုပ်ပါပဲအဲဉာဏ်သိမြင်ဝိစဉ်ဥခေါင်းပြဒါလေးကလူရင်းလေးပါပဲဉာဏ်ကသိလို့ရှိရင်ဝိစဉ်ဝိစဉ်ရဲ့ဥခေါင်းဖြစ်တဲ့အဝိဇ္ဇာဟာပြတ်သွားပါတယ်ညာသိဉာဏ်ဆိုဘာသိတာလဲဆိုသစ္စာလေးပါးသိတာဘောကဆိုရဟုတ်လား အဝိဇ္ဇာကသစ္စာ၄ပါးမသိတာဝိဇ္ဇာကသစ္စာ၄ပါးသိတာကျောင်းမြန်ပါပဲဟုတ်လားလွယ်လွယ်ပါပဲမှလို့သစ္စာ၄ပါးမသိတာကဝိဇ္ဇာသစ္စာ၄ပါးသိတာကဝိဇ္ဇာအဲ့တော့သစ္စာ၄ပါးမသိရင်သစ္စာ၄ပါးသိတဲ့ဝိဇ္ဇာမရှိဘူးပေါ့ဒီပုဂ္ဂိုလ်မှာဟုတ်လားမသိတဲ့ပုဂ္ဂိုလ်မှာသိတာရှိပါမလားတကားတို့ကမျက်စိလည်နေတဲ့ပုဂ္ဂိုလ်မှာလမ်းမှသိပါမလား မျက်စိလဲနေပါလေဥစ္စာဘယ်ကလာမှသိမလဲဟလာမျက်စိမမြင်တဲ့ပုဂ္ဂိုလ်မှအဖြူနီစသည်သူမြင်မှမလားမြင်ပါဘူးအဲအဲ့ဒါလိုပဲသစ္စာလေးပါးမသိဘူးဆိုတဲ့အဝိဇ္ဇာရှိနေတဲ့ပုဂ္ဂိုလ်သစ္စာလေးပါးသိတယ်ဆိုတဲ့ဝိဇ္ဇာညာမရှိဘူးတကားတော့ဟုတ်လားသစ္စာလေးပါးမသိတဲ့အဝိဇ္ဇာဖြစ်နေတဲ့အခါမှာသစ္စာလေးပါးသိတဲ့ဝိဇ္ဇာညာမရှိဘူးသစ္စာလေးပါးသိတဲ့ဝိဇ္ဇာညာဖြစ်ပေါ်လာတဲ့အခါမှာသစ္စာလေးပါးမသိတဲ့ဝိဇ္ဇာပြောက်တယ်ဟုတ်လားတကားတော့ မိထွန်းလိုက်တော့အမှောင်တွေရောက်မသွားဘူးလားအလင်းလာရင်အမှောင်ပြောက်တယ်အဲ့ဒါလိုပဲသစ္စာလေးပါးအမှန်တိုင်းသိလို့ရှိရင်အမှန်တိုင်းမသိတဲ့ဝိဇ္ဇာကင်းပြောက်ပြီးတော့သွားတယ်ဟုတ်လားတကားတော့အဲ့ဒါကြောင့်မို့ဒီမှာညာသိမြင်ဝိသင်ဥကောင်းပြတဲ့ညာငါသိတယ်လို့ရှိရင်ခုနကပြောတဲ့ဝိသင်ဥကောင်းဟာဝိဇ္ဇာဟာပြတ်သွားပါတယ်မပြတ်ပေဘူးလားပြတ်ပါတယ်မသိရင်တော့သိရင်ပြတ်တာပေါ့ခုနမျက်စိလဲနေတဲ့ပုဂ္ဂိုလ်ဆိုပါတော့တကားတော့ဟုတ်လား မျက်စိလည်းနေတဲ့ပုဂ္ဂိုလ်မျက်စိလည်းပြေသွားတဲ့အခါကလာခုနလိုလဲပါအောင်မလားမလဲဘူးခုနလဲတာတွေမှားတာတွေကိုပြောက်ကုန်ပြီရှင်းအောင်တောင်မြောက်တွေမှားကုန်ပြီဟုတ်လားအဲအဲ့ဒါလိုပဲသစ္စာလေးပါးတရားမှန်တိုင်းသိလိုက်တဲ့အချိန်မှာတခါတည်းမသိတာတွေအကုန်ပြောက်တကားတို့ဟုတ်လားအဝိဇ္ဇာကိုခေါင်းပြသွားသည်တဲ့အဝိဇ္ဇာကိုခေါင်းပြသွားတော့ဘာဖြစ်မလို့အဝိဇ္ဇာကိုခေါင်းကိုမှီပြီးတော့ဖြစ်တဲ့သံဃာဝို့စင်တွေအကုန်ပြတာဘောတကားတို့ရ ဥပမာအားဖြင့်ဘာလို့လဲဆိုလို့ရှိရင်မွေကိုကောင်းကခြင်လိုက်ရင်မွေရဲ့ကိုယ်ပိုင်းနဲ့အမိတွေကလက်မောင်းရစ်ပါမနေပဲဘူးလားတကားတော့မွေခြင်လိုက်လို့ရှိရင်တော့မွေကောင်းကိုခြင်ထားလို့ရှိရင်မွေကတခါတည်းလက်မောင်းကိုရစ်ပတ်ပြီးတော့ထားမယ်တဲ့ဒီမွေကဟုတ်လားဒါတော့မွေကောင်းကိုဖြတ်လိုက်လို့ရှိရင် မွေကောင်းပြလိုက်တာမွေသေးရောက်တော့ကတော့ဟုတ်လားမွေသေးတော့လက်မောင်းမှာရစ်ပါထားတဲ့ကိုကြီးပြုတ်ကြမသွားပြီဘူးလားအဲ့ဒါလိုပဲအဝိဇ္ဇာရှိနေရင်တော့သင်္ခါရအစရှိသောသံဃာဝိုးအစဉ်တွေဆက်ပြီးတော့ဖြစ်နေမယ်တပွားပြီးတပွားတပွားပြီးတပွားဆက်ဖြစ်နေတာဘောတကတော့ဟုတ်လားအဲ့ဒါပရိသသမုပ္ပါပါပဲတခါတရံလူဖြစ်လိုက်တခါတရံလည်းပဲနတ်ဖြစ်လိုက်တခါတရံလည်းပဲပယ်လေးပုံကြလိုက်ညာသွားရင်ပယ်လေးပုံကြတာ အဲဒီလိုပဲသံဃာတဲ့တပွားပြီးတပွားဝိဇ္ဇာရှိသမျှကာလပါလုံးအဲသင်္ခါရအစာကြီးတော့ကျိုးတရားတွေဆဲပြီးတော့ဖြစ်နေတာကိုဒါလူဖြစ်တယ်နတ်ဖြစ်တယ်စသဖြင့်ခေါ်ရတာဝိဒကတို့ဟုတ်လားအမှန်တော့လူရဲ့နတ်ရဲ့ဆိုတာဝါရပဲရှိနေတာကတော့ယုံနာစင်တွေကတို့ဟုတ်လားအဲ့ဒီယုံနာစင်တွေမပြတ်ဖြစ်နေတယ်တဲ့ဒီလိုဖြစ်နေတာဗာလဲတူတယ်လဲဆိုခုနမွေကောင်းကင်ထားတော့ကိုလင်မောင်းကိုမွေကိုကြီးနဲ့ရစ်တာနဲ့မတူဘူးလားတကားတို့အေးအဲ့ဒါအဲ့ဒီ သစ္စာလေးပါးတရားအမှန်တိုင်းသိတဲ့ဝိဇ္ဇာညာပေါ်လာပြီတဲ့မြင်တိုင်းမြင်တဲ့ဓဝါ၆ပါးကဖြစ်တာတွေအဖြစ်ပြသတော့အနိစ္စဒုက္ခအနတ္တမမြဲတဲ့တရားဆင်းရဲတဲ့တရားပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့အနာတ္တတရားဆင်းရဲတရားဒုက္ခသစ္စာတရားပဲလို့မှန်တိုင်းသိပြီဆိုတော့တကားတို့ဟုတ်လားသိတယ်လို့ထားပါတော့မသိရတဲ့နေနေပဲသိသိတဲ့အနေနဲ့စဉ်းစားကြည့်ရမယ်မြင်တိုင်းမြင်တိုင်းအချင်းဘာမှမကောင်းဘူးဖြစ်ပြီးပြတ်သွားတာတွေပဲ ဖြစ်ပြတဲ့များသင်္ခါရဒုက္ခသစ္စာတွေဆင်းရဲကြီးတယ်ပဲဘာမှမကောင်းဘူးလို့ဆိုရင်လိုချင်ပါအောင်မလားမလိုချင်လို့ချင်းရအောင်အားထုတ်ပါအောင်မလားအာမထုတ်တော့ဘူးဟုတ်လားဥပမာဆိုပါတော့လူတယောက်ဟာကိုမိတ်ဆွေထင်တယ်ဆိုလို့ချင်းအဲ့ဒီလူကိုယုံကြည်မဲ့တကားသူဟုတ်လားဟမ်ကိုမိတ်ဆွေထင်လို့ချင်းကိုကြို့လူလားကထင်လို့ချင်းမယုံကြည်ပြဘူးလား အေးဒီပုဂ္ဂိုလ်ကကိုယ်အကျိုးမဲ့ရအများအားပြုနေတာပဲလို့သိတဲ့တနေ့မှာဒီပုဂ္ဂိုလ်ကိုယုံကြည်ပါအောင်မလားဒီလူနဲ့ပေါင်းကျင်ပါအောင်မလားဒီလူနဲ့တွေ့ကျင်ပါအောင်မလားအေးမတွေ့ကျင်တော့အဲ့ဒါလိုပဲဒီမြင်တိုင်းနေတဲ့ဓဝါကြောင့်ပါကဖြစ်ပေါ်တဲ့တရားတွေအပြင်ဖြစ်ပြသွားလို့ဆင်းရဲကြီးတယ်ပဲဘာမှမကောင်းဘူးနှစ်သာမရှိဘူးလူချင်းစရာမကောင်းဘူးလို့အမှန်တိုင်းသိတဲ့တနေ့မှာဒီမြင်ရတဲ့သဘောတွေမလို့ကျင်တော့ဘူးတခါတော့ဟုတ်လားမလို့ကျင်တော့အာမထုတ်တော့ဘူး အာမနုဒ္ဓဘဝအသေးတွေမဖြစ်ဘူးတကားတို့ဟုတ်လား။အာမယဝစင်းတွေမဖြစ်ရဘူးတို့သူကြားတဲ့နာနဲ့စားတဲ့တွေ့ကြည့်တဲ့ကိုယ်ရဲ့စားတဲ့လှုပ်ရှားတဲ့သိကုသနာကြစီတိုင်းဓွား၆ပါးကစိတ်တိုင်းပြည်တဲ့တရားတွေဟာလေဒုက္ခသစ္စာတွေကြီးတယ်ပဲ။အဲ့ဒါတွေကိုအမှန်နဲ့သိတဲ့ဒီနေ့မှာဒါတွေကိုမလိုချင်တော့ဘူး။မလိုချင်တော့ဘူးအာမထုတ်ဘူးအာမထုတ်တော့ဘဝအသေးတွေမဖြစ်ဘူးတကားတို့ဟုတ်လား။အဲ့ဒါဘာနဲ့တူတယ်လဲဆိုလို့ရှိရင်ခေါင်းကမွေကောင်းကိုဖြတ်လိုက်တဲ့အခါမွေကိုကြီး လက်မှာရစ်ပါထားတဲ့မွေကိုကြီးပြုတ်ကျသွားတာနဲ့တူတဲ့တကားတယ်ဟုတ်လားဒါကြောင့်မို့ညာတိမြင်ဝတ်စဉ်ကိုခေါင်းပြပါတယ်တဲ့ပြီးတော့တကားတော့ဒီသာသနာဝတ်စဉ်ရည် ပြပြီးတော့နိဗ္ဗာန်ကိုရမယ်ဆိုလို့ရှိရင်တကားတော့မလို့ခြင်းဘူးလားလူတိုင်းလူတိုင်းမေ့ကျင်တာလိုချင်တဲ့ဖြစ်ရမှာပဲတကားတော့ဟုတ်လားလူကြလူချင်းနဲ့ပြရဘာဖြစ်လို့တော့ဆိုတော့ကိုးပန်းပူခြင်းပဲကိုးခြင်းသလားအေးမနာမအိုးခြင်းဘူးမနာခြင်းဘူး အမသေးခြင်းမူဆင်းရဲနဲ့မတွေ့ခြင်းမူဟုတ်လားအဲ့ဒီမအိုးခြင်းမနာခြင်းမနေမသေးခြင်းတဲ့ပုဂ္ဂိုလ်တွေဟာဘယ်ရောက်မှဒီဆင်းရဲတွေငြိမ်းမလဲဆိုရင်နိဗ္ဗာန်ရောက်မှငြိမ်းမှာတကတူဟုတ်လားဘယ်မှပုံနေလို့မရဘူးဘယ်မှပုံနေလို့မရဘူးပုံနေပုံနေရမှလိုက်ပြီးတော့ဦးဦးနာအောင်သိဦးမှာပဲတကတူဟုတ်လားอืมဘုညာငငယ်တုန်းကဟိုကျောင်းသားတုန်းကပေါ့လေဘုညာဆရာကတရားဟောတယ်တရားဟောတယ် ပါဝေကကထာပေါ့လေပါဝေကကထာဟောတယ်လူတယောက်ကတဲ့မအိုးခြင်းသားနဲ့အိုးခြင်းကင်းအောင်လို့ထားတယ်အိုးခြင်းကင်းအောင်လို့ဗဒာလုံးငုံပြီးတော့ဝိဇ္ဇာတွေရတယ်ဆိုတော့ဗဒာလုံးပေါ်တကတော့ဟုတ်လားဒါဟုတ်သလားမဟုတ်သလားဘုန်းကြီးကတာဝန်တော့မခံနိုင်ဘူးသို့တော်လည်းပဲဗမာပြည်ကယုံကြည်ထားတဲ့ဒီဥစ္စာဟုတ်လားအဲဒီတိုင်းပဲသူကဟောတယ်သူကဗဒာလုံးငုံပြီးတကလားတခါလဲအဲတောင်ကောင်းထဲသွားပြီးတော့နေမိုးရအောင်ပုံ ကိုချင်းတရားသွားပြီးတော့ပုံလူတယောက်ကတခါလဲဗလာလုံးကုန်ပြီးတော့အဲနာချင်းတရားกินအောင်တော့ကောင်းငင်တိမ်ညာတဲ့သွားပြီးတော့ပုံလူတယောက်ကသိချင်းတရားกินအောင်လို့ဟိုမှာသမုတ်တရားတွေသွားပြီးတော့သူကပုံဒီလိုဆိုကိုတခါတော့ဟုတ်လားအဲလိုပုံပြီးတော့နေတော့သားတွေကကြီးလာတဲ့ခါကျတော့ဩတို့ဖေကြာလာပြီမိုးချင်းလို့သွားကြတယ်ဘယ်လိုများနေကြပါလိမ့်အဖေလိုက်ပြီးတော့ကြည်အောင်မှာပဲသူကလည်းဗလာလုံးနဲ့ဖေသွားတဲ့လမ်းလိုက်ကြပြီးတော့ကြည် ပြီးတော့ဟိုမှာတောင်ကောင်းသွားပြီးတော့နေတာပူလာပြီဟိုမှာဒါဟိုမင်းမစွမ်းဖြစ်လို့သာပြူသွားကြိုးတကယ်လဲမလုံနိုင်မလဲနိုင်နဲ့အိုးအိုမင်းကြီးအိုးနေပြီဟိုမှာဒါသွားပြီးတော့တွေ့ပါတယ်တဲ့နာချင်းကြောက်တဲ့ပုဂ္ဂိုလ်လည်းပဲသူသားကလိုက်ပြီးတော့ကြည့်တဲ့အခါကလာဟိုမှာနာလို့တခါလဲမကြမ်းမမာကြီးဖြစ်လူမကြီးသီလူသေးကနေဖြစ်နေသေချင်းကြောက်လို့သွားပုံနေတဲ့အဖေလည်းသားကလိုက်ကြည့်တော့ဟိုမှာသေနေပြီတဲ့တခါတို့ဟုတ်လား ပြီးတော့ဘယ်သွားပုံပုံသာဒီခန္ဓာယုံနာလည်းရှိရင်ဒီနေ့ကျဥမာပဲတကားတို့ဟုတ်လားဒီနေ့ကျနာမနေ့ကျသေမဘယ်နဲ့မှလုပ်လို့မရဘူးဟုတ်လားဒါဘယ်သွားပုံလို့မှမရဘူးခုဘုနိုင်ငံဒီနိုင်ငံတွေကလည်းဟိုသွားပြီးတော့ကြည်ဒီသွားပြီးတော့ကြည်ကိုကောင်းငင်တွေပါတယ်မှာလှသွားအောင်လှသွားအောင်မဲတဲ့သူဘယ်ကျိုးသွားအင်္ဂါကျိုးသွားအောင်မဲစသည်ဖြင့်လုံနေရတယ်တကားတို့ဟုတ်လားအဲ့ဒီလုံတဲ့ပုဂ္ဂိုလ်တွေလည်းဟိုသွားဟိုကြသူတို့အိုမှာပဲနာမှာပဲသေမှာပဲတကားတို့ဟုတ်လား ဒီခန္ဓာကြီးရှိနေတဲ့ကာလဘယ်သွားနေလို့မှမကောင်းဘူးဒီဥစ္စာတော့ဒုက္ခတွေနဲ့တွေ့မှာပဲဟုတ်လားအဲ့ဒီတော့ဒီတရားတွေဟာဒုက္ခတရားတွေပဲတဲ့အဲ့ဒီဒုက္ခတရားတွေမမြင်သေးသမျှကာလပတ်လုံးသာဖြင့်ဘယ်မှာနေနေဒုက္ခတရားတွေနဲ့တွေ့မှာဒါဒုက္ခတရားတွေနဲ့မတွေ့တဲ့နေရာဘယ်ဟာတော့ဆိုရင်ဒီခန္ဓာယုံနာနဲ့လုံးဝမရှိတဲ့နိဗ္ဗာန်နဲ့တကတူဟုတ်လား ခုနပါရဆိုတာဟိုဘက်ကန်းကိုအဲဒီဟိုဘက်ကန်းရောက်မှာဟိုဘက်ကန်းမရောက်သေးရင်ဒါဒီလိုပဲနေဦးမယ်အဲဒီနိဗ္ဗာန်ကိုရောက်ချင်ကြရဲ့လားမင်းလူတိုင်းလူတွေရောက်ချင်တယ်ပြောမှာနော်အဲဒါမှမရောက်ချင်ဘူးဆိုလို့ရှိရင်တော့အဲတော်တော်သတိကောင်းတယ်လို့ဆိုရမှာပဲဥစ္စာတော့อืมအဲလူတိုင်းလူတွေရောက်ချင်ရောက်ချင်တော့ဘောနော်ဘာလို့ရမလဲဆိုခုနပြောတဲ့ညာသိမြင်ဆိုတဲ့ဝိဇ္ဇာဓာတ်ကိုသာကြွားရမှာဟုတ်တခါတော့ဟုတ်လား ညာအသိဉာဏ်ပြောင်းလို့ရမယ်သစ္စာလေးပါးတရားအမှားသိအောင်လို့ရလိမ့်မယ်အမှားသိအောင်လို့တော့သူ့တခုတည်းသိပါမလားလို့ဆိုတော့ဟောသရာသာနာဝိရိယနဲ့မယတတိသမာဓိခြင်းညာသိမြင်ဟုတ်လားတကားတို့သရာရှိရမယ်တဲ့တကားတို့ယုံကြည်ရမှာကိုတကားတို့ဟုတ်လားယုံကြည်မှသူအတုံးမှာတကားတို့ရောဂဝေဒနာရှိတဲ့အခါကာလကျသေသဝရမို့လား အဲ့ဒါဒီဆေးသောက်လို့ရှိရင်ယောဂပြောင်းလိမ့်မယ်လို့ယုံကြည်တဲ့ပုဂ္ဂိုလ်ကဆေးသောက်တယ်နော်မယုံကြည်ရင်မသောက်ဘူးလူတယောက်ကလာပြီးစေတနာကောင်းကောင်းလာပြီးခဲ့ကြသည်ဆေးလေးသောက်လို့ပါခင်ဗျာကြောက်ပါလိမ့်မယ်ဆိုမယုံဘူးဒီလူကဟာဒီလူဟုတ်မယ်မဟုတ်ပါဘူးဘာမှလည်းမသိဘူးဘာမှမသိဘူးသူကသောက်လဲလို့ရှိရင်ကဒုက္ခဖြစ်စေလည်းဖြစ်မယ်ဆိုမယုံဘူးတကတော့ဟုတ်လားမယုံတဲ့ပုဂ္ဂိုလ်ကသောက်ပါမလားမသောက်ဘူးဒီသေတာတော့တော့ကြောင်ကြတဲ့ထိုးထားမှာပဲဘုန်းကြီးများလည်းပဲဒီလိုဆေးလေးလာပေးတာရှိပါတယ်တချို့ကကောင်းလုံးလို့တဲ့တခါတည်းသာသနာ တာရှင်ပြုနေအောင်လို့အသက်ရှင်အောင်လို့ဆိုပြီးတချို့ကပြာဆိုဘူးတကသူကဟုတ်လားဓာတ်ပြာတွေဆိုသူတို့ကပဒါပြာတို့ဘာတို့ပေါ့တကတကအမှန်မနခဲခဲရင်တဲ့သူတို့မှတကယ်မနာအမှန်ကြခဲ့ပါလေတဲ့စေတနာကောင်းလုံးလို့လာပြီးတော့တွေ့ကြတာဟုတ်တော့ဟုတ်ပါသူကလားထူတာတဲ့စေတနာကောင်းတယ်မှန်တယ်ဒါပေမဲ့ဘုန်းကြီးများကဒီပဒါပြာကိုမယုံဟုတ်လားရွှေပြာငွေပြာဒီပဒါတွေပြာဟာအဲမသေးပဲနဲ့ဟိုတဲ့ မသေးဘဲနဲ့လှုပ်ထားလို့ရှိရင်ဖြင့်အဲ့ဒီကြာလေစားလို့ရှိရင်ဖြင့်ယောဂဝေဒနာဖြစ်တတ်တယ်ဆိုတာဘုန်းကြီးကလက်တွေ့တခါလဲဟုတ်လားတွေ့ဘူးတယ်ဒီလိုပါစားတဲ့ပုဂ္ဂိုလ်ကြီးတွေကလည်းကြောက်တွေပါတယ်ရောင်ရက်ပြီးဖူးတွေထပြီးဒုက္ခပြေလို့အဲ့ဒါမြင်မှုတယ်ဟုတ်လားအဲ့ဒါကြောင့်ဘုန်းကြီးကဒီဗရာပြဆိုရင်ဘယ်တော့မှမစားဘူးမယုံမယုံတော့ဟိုလာပေးတဲ့ပုဂ္ဂိုလ်စေတနာကောင်းကောင်းမှသူကလည်းယုံလို့ပေးတာပါပဲဒါပေမဲ့လက်ခံထားရတယ်လက်ခံထားပြီးတော့မစားပါဘူးဘုန်းကြီးကဟုတ်လားသူကယုံမမယုံပဲပဲစားမလဲဟုတ်လား အဲဒီလိုပဲဆေးရသူယုံမသားတာဟုတ်လားမယုံရင်မသားဘူးဒါတော့တရားလည်းပဲဒီလိုပဲတကတော်ဟုတ်လားဘုန်းကြီးများကသတိပဋ္ဌာန်ဤတဲ့ဓဝါ၆ပါးကပေါ်တိုင်းပေါ်တဲ့ယုံနာတွေကိုယူယူလို့ရှိရင်ဝိဇ္ဇာဉာဏ်ဖြစ်တယ်ဝိဇ္ဇာဉာဏ်ဖြစ်ပြီးတော့ဝိပဿနာဉာဏ်ဖြစ်ပြီးတော့မေဖို့နိဗ္ဗာန်ကိုခုလည်းငင်းရနိုင်တယ်အထုရင်ရတယ်ဘုန်းကြီးများဟောရဟုတ်လားတကတော်တို့ကယုံမဟာဘူးဟုတ်လားဟင်မယုံရင် तू အာထုတ်ပါမလား အခုကသာသနာ့ဤတာဒီလာလာအထုတဲ့ပုဂ္ဂိုလ်ကြီးယုံလို့သရာတရားနဲ့ပြည့်စုံလို့အထုသာတကတွေ့ဟုတ်လားမယုံတဲ့ပုဂ္ဂိုလ်ကြီးကဘယ်လာလိမ့်မှာတော့မလာဘူးတကယ်မှပဲခေါ်လို့ဘယ်နဲ့မှမရနိုင်ဘူးမယုံရင်အခုမယုံတဲ့ပုဂ္ဂိုလ်ကြီးကအခုလိုတရားနာတော့သိမလာဘူးတကတွေ့ဟုတ်လားမလာဘူးဆိုအဲ့ဒါသရာတရားလို့တယ်တဲ့ဒီညာဖြစ်ဖို့ရဝိဇ္ဇာဖြစ်ဖို့ရသရာတရားလို့မလိုဘူးလားတကတွေ့လိုပါဗျာလိုတယ်သရာတရားသိရေးကြည့်တယ်သရာတရားအရင်ကရေးကြည့်ဆုံးပဲစိတ်နာမှာပဲတဲ့ဥစ္စာအဲဒါမို့ သရာတရားလိုတယ်တဲ့သရာတရားရှိုံနဲ့လည်းမပြီးသေးဘူးတကားတို့ဟုတ်လားယုံတော့ယုံပါရဲ့သို့တော်လည်းပဲစိတ်ကမလိုလားသေးဘူးဒီလိုလည်းရှိသေးတာကိုဟုတ်လားယုံဝင်မယ်လို့လည်းအလိုရှိအောင်ပါတကားတို့ဟုတ်လားယုံဝင်မယ်လို့လည်းအလိုရှိအောင်ပါကိုယ်ကလည်းသဘောကျအောင်ပါဒီဥစ္စာကိုအဲလိုလားတဲ့ဆန္ဒလိုပါသေးတယ်တဲ့အဲသရာဆန္ဒတဲ့လိုလားတဲ့ဆန္ဒတော့ရှိပါပြီတဲ့သို့ပေမဲ့ဝိရိယလုံးလာတယ်လိုသေးတကားတို့ဟုတ်လား အဲတရားအထုတ်ခြင်းပါလေနိဗ္ဗာန်တော့ရခြင်းပါလေဆိုမဲ့အထုတ်ပါဆိုတော့ပြင်းတယ်ဟုတ်လားတချို့ကလေမပြင်းဘူးလားပြင်းတယ်အခုလိုတခဏလေးတထိုင်လေးအတွင်းမဲ့ဖို့ရမယ်ဆိုရင်သိလာကြတာဘောဓကတွေ့ဟုတ်လားလူတယောက်ကနေပြီးကြီးညာမယ်ဆိုတော့ဟာတမဏိအတွင်းကသောတာပန်ဖြစ်မယ်ဟုတ်လားဆိုလို့ရှိရင်လေဟုတ်ယုံကြည်တဲ့ပုဂ္ဂိုလ်တွေသိလာမှတကတွေ့ဟုတ်လား ရတယ်ဟိုမှာတော်တော်စီတုန်းကလူကြောက်ကစာအုပ်ကရောက်ပညာပြီးတော့ရောက်နေသူစာအုပ်ဖတ်လိုက်လို့ရှိရင်တရားထုတ်ဖို့မလိုဘူးတဲ့သူစာအုပ်ဖတ်လိုက်ရင်သောတာပန်ဖြစ်လာပဲဆိုသူစာအုပ်တော်တော်ရောက်ပါတယ်သောတာပန်ကဖြစ်ချင်ကြတာကိုလူသားဖြစ်ချင်ကြတော့တရားကလည်းအာမထုတ်ခြင်းမှုသူကစာအုပ်လေးဖတ်ရုံနဲ့သူကဖြစ်ချင်တာကိုသူစာအုပ်တော်တော်ရောက်ပါတယ်သူကတော်တော်တရားကြတယ်အဲဒီတော့ကျင်းတော့လည်းအာမထုတ်ဘူးတဲ့လိုတော့လိုချင်ပါရဲ့ယုံပါရဲ့တဲ့ဟုတ်လား အလိုလည်းရှိပါရဲ့တဲ့ဒါပဲမဲ့လို့ပြင်းသေးတယ်ဆိုရင်အာမတုဘူးတကားတယ်ဟုတ်လားအဲ့ဒါမပြင်းမိအားထုတ်မှမပြင်းတာမှနည်းနည်းမဟုတ်ဘူးဘယ်ဖို့မရောက်မချင်းအားထုတ်ရတာသူကတစ်ခါတစ်ခါလောက်မှယုံတယ်ဒီလိုဖြစ်တာမဟုတ်ဘူးဟုတ်လားတဏှာကြီးလောက်မှယုံတယ်လည်းဖြစ်တာမဟုတ်သူကတကယ်ကိုအားထုတ်ရတာမရောက်မချင်းအားထုတ်ရတာအဲမိဖို့တဲ့ယောက်ျားလို့အားထုတ်ရတယ်မိဖို့တဲ့ယောက်ျားများမိဖို့တဲ့ဆိုတာတကားတော့ကြားဖို့မှာပေါ့ကြားပါအဲမိမပွင့်မချင်းပွားတယ်မဟုတ်လားကြားတဲ့နားနေအေးမသွားပြီဘူးလား ရအေးသွားမယ်ရနာနေလို့မဖြစ်ဘူးဟာပူပူလေးလေးကိုလေးလေးကြာတော့ပူလုံးမကဘူးသက်ကမီးပွင့်သွားဒီမှရအဲ့ဒါလိုပဲလုံလဝိရိယကလည်းတခါတည်းနောက်မစုပ်ပဲနဲ့တရားမပြည့်စုံမချင်းအတင်းရှုမှတ်နေရတာတခါတူဟုတ်လားအဲကြောင့်သရာသာနာဝိရိယနဲ့တဲ့သုံးခုရသွားမလားသရာရဲ့သာနာရဲ့ဝိရိယရဲ့သုံးခုနော်အဲဒါလည်းမပြီးသေးဘူးတဲ့တတိအမှားရတဲ့တတိကြီးကလိုသေးတယ်ဟုတ်လားသရာသာနာဝိရိယနဲ့အမှားရတဲ့တတိအမှားရတဲ့တတိလက်ရှိအောင်မယ် ဒကာတို့တို့ခုမြင်နိုင်ကြတဲ့ဓဝါကြောက်ပါကရှုပါဆိုတော့မှတ်ရတယ်မို့လားမြင်မြင်နဲ့ကြားရင်ကြားတယ်အမှတ်ရတယ်မို့လားအမှားမရရင်မဖြစ်ဘူးဟုတ်လားအမှားရမှသိတာတကတော့ဟုတ်လားအဲအမှားရတဲ့တတိလေးလိုပါတယ်ဒါတည်းမကသေးဘူးတဲ့မှတ်မိရအယုံမှာစုလိုက်တတိတဲ့သမားတွေဖြစ်ဘူးလားတကတော့ဒီအမှတ်ရင်အမှားရအယုံလေးမှာစိတ်ကတည်တယ်ဘုန်းကြီးများဟောအောင်းနေပိနေမှာပဲအောင်းနေမှတဲ့အခါမှာစိတ်ကလေးကဘယ်မှာတည်တော့အောင်းတာပေါ်မှာတည်တယ်မို့လားဘယ်မှမသွားဘူးနော် ပိဏာမတဲ့အခါမှာပိဏာပေါ်မှာတည်တယ်အဲလက်ကကွေးလို့ရှိရင်ကွေးတယ်ကွေးတယ်မှကွေးရပေါ်မှာတည်တယ်တခြားမသွားဘူးဟုတ်လားအဲဒီတော့ပေါ်ရပေါ်ရအာယုံကမှမတိုင်းမတိုင်းမှရအာယုံလေးမှသာတည်ပြီးတော့နေတာဟာဒါသမာဓိခေါ်တယ်တကတူဟုတ်လားအဲ့ဒီအင်္ဂါတွေအကုန်လုံးညီရမယ်တဲ့ဟောသဒ္ဓါရဲ့သာနာရဲ့ဝိရိယရဲ့တတိရဲ့သမာဓိရဲ့၅ခုမို့လားဟမ်အဲ့ဒီ၅ခုနဲ့ရှင်ပြီးတော့မှ အဲဝိဇ္ဇာဆိုတဲ့အသိဉာဏ်ကဖြစ်တာတဲ့ရှုလိုက်မှတ်လိုက်တဲ့ယုတ်တရားနာတရားအနိစ္စဒုက္ခအနတ္တတွေဒီလိုသိတာကိုတကတူဟုတ်လားအောင်အမှန်ကောင်းတဲ့တရားတရားနဲ့ဒါနဲ့လည်းသူကလုံလောက်နေပါပြီအမှန်ကောင်းတယ်သူကတကတူတော့မကောင်းလားကောင်းလားမသိဘူးဘုန်းကြီးတော့သိကောင်းနေတော့ဒီတရားသိကောင်းတဲ့တရားသူကတိုက်ရိုက်ကိုဟောတာကအလုံးအထုတ်ကုန်နေအမှန်ကောင်းတယ်ကဲကဲကဲဒါလေးဆိုပြီးကြည့်သွားကြအောင်လေတရားတွေမကုန်နိုင်ဘူး

စင်ဥကောင်းပြာသာသနာ့ တနဲ့တကွ16ရောက်သောအလုံးစုံယသိတွေကမြတ်စွာဘုရားတော့ဧကဟုတ်ပြီဆိုယုံကြည်စိတ်ချသွားကြပြီဒီကတွေ့ဟုတ်လားယုံစရာလည်းသိကောင်းတာဘောသူစားစိတ်နဲ့မေးတာလေမြတ်စွာဘုရားနှုတ်နဲ့ကြည်တာစိတ်နဲ့မေးတာတွေဟိုကတခါလေအကုန်လုံးပြည့်လိုက်တော့ရှင်းနေပြီကွာဘုကောင်းဆိုတာဘယ်ဟာလဲအဝိဇ္ဇာပဲဘုကောင်းပြတဲ့စာပါတဲ့ဝိဇ္ဇာညာပဲဝိဇ္ဇာညာတကူတည်းဖြစ်သလားဆိုသရသနာဝိရိယသတိသမารိ ဒီငါးခုသောတရားတွေနဲ့ရှင်ပြီးတော့ဖြစ်တယ်ဒီငါးခုသောတရားတွေနဲ့ပူးပေါင်းပြီးတော့အထုရတယ်လို့ဒါကိုပြလိုက်တယ်ကျင့်သွားတယ်ကျင့်သွားတော့ညဇာပြအမေးလို့ရမေးဖို့ကခွင့်ပြုတယ်အဲဒီခွင့်ပြုတဲ့အခါဇိတာရှင်းဥစွာမေးတယ်ကောင်းပါတယ်သူမေးခွန်းလည်းသိကောင်းတယ်လားကေနတုနိဥဒောလောကောကေနတုနပကသတိကိတာပိလေပနာမြုတိဂိန္ဓုဒါသမဟဗယံဗန္တိမြတ်စွာဘုရား လောကလောကကိုကိနာပဲတရားကနိဟုတော်ဖုံးဟုရထားသည်အသိဖြစ်ပါကဟောတိဖြစ်ပါသည်နိအဲလောကကြီးဖုံးကွယ်ထားတာဘသူကလဲတဲ့လောကကြီးဘသူကဖုံးထားပါလဲဘသူကဖုံးထားလို့အသိအမြင်နဲ့မဖြစ်ပဲဖြစ်နေပါသလဲလို့ဆိုလိုတဲ့ကသူကဟုတ်လားသုံးတစ်ခုသောဝတ္ထုပစ္စည်းကို ပကံဖြစ်ဖြစ်ပါဖြစ်ပေါ့အဝတ်နဲ့ဖုံးတိုင်းမမြင်ဘူးမဟုတ်လားအဲဝတ်ကိုဖုံးလိုက်မှသူမြင်မှာသူကဖုံးအုပ်နေတာကိုအဲ့ဒါလိုပဲလောကကြီးအမှန်နဲ့မသိအောင်ဘယ်သူကဖုံးအုပ်ထားပါသလဲတဲ့ဒါရီကစပြီးတော့မေးတာကိုဒီပိုက်ချင်းနဲ့ပိုက်ချင်းသွားကြဆိုသူက၄ပိုက်ရှိတယ်မေးဘူးလားအဲအဘယ်ဖြင့်ဖုံးလောကလုံးညံတုံးရသနည်းတဲ့ဟုတ်လား ဆိုဆောင်းမုတ်ကလေးနဲ့ဆိုးဆိုပြီးတော့ပြောသွားတယ်အဲဆိုအဘယ်ဖြင့်ဘုံအဘယ်ဖြင့်ဘုံအဘယ်ဟုတ်ကဲ့လားအဘယ်ဖြင့်ဘုံဘယ်သင်းကလည်းကဲကဲဆိုဘယ်သင်းကဘုံလောကလုံးညာတုံးရသည်နီ လောကောလောကကိုဝိဇာနိဟုတော်ဝိဇာမြည်တော်တရားကဖုံးလွှမ်းထားပါသည်ဝိဇာကဖုံးတယ်ဝိဇာဖုံးထားလို့လောကကြီးမှာသိရင်သိလိုက်တဲ့တရားတွေမသိရဘူးတဲ့ခေါင်းကပြောတယ်သစ္စာလေးပါးတရားတွေအမှန်တိုင်းမသိရတာဘောတကားဆိုတာဟုတ်လားအဲဆိုအောင်ဆိုအောင်လို့ဆိုပြီးတော့ဘုန်းကြီးပြောပါမယ်ဝိဇာဖုံးလောကလုံး ဉာဏ်တုံးရသည် လောကလုံးညံတုံးရသနည်းဗမာလိုပါဠိလိုကတော့ကိနာသွန်ဒီဟုတော်လောကသာပါဠိတတ်တဲ့ပုဂ္ဂိုလ်တွေကိုနားလည်ပါတယ်မှတ်လို့လည်းလွယ်ပါတယ်သို့သော်လည်းပါဠိမတတ်တဲ့ပုဂ္ဂိုလ်တွေအဲ့ဒါခက်တယ်ဗမာလိုကတော့ဘယ်သင်္ကဖုံးလောကလုံးညံတုံးရသနည်းဆိုပေါ်နေပါပြီအခုအကုန်လုံးတော့သဘောပေါက်နေပြီနားလည်နေတယ်လို့သာအဲဝိဇ္ဇာဘုံလောကလုံးညံတုံးရသနည်းဒါလည်းပဲရှင်းနေပြီဝိဇ္ဇာဘုံလို့ သို့တော်လည်းဘယ်ပုံပဲနည်းဖုံးတယ်ဆိုတာတွေကလည်းလူသေးတကတွေ့ဟုတ်လားဘုန်းကြီးကငငယ်တုန်းကစာကြံတယ်အဝိဇ္ဇာဆိုတာအဝိဇ္ဇာဆိုတာသစ္စာလေးပါးတရားကိုဖုံးလွှမ်းခြင်းလက္ခဏာရှိတယ်လို့ဆိုတာအပြီးတော့မှပြီးဓမ္မရသင်္ခါကျမ်းစေတသိက်ပိုင်းကြတော့ပါတာကိုတကတွေ့ဟုတ်လားမောဟအဝိဇ္ဇာမောဟသဘောတရားတော့မောဟအဲ သစ္စာလေးပါးတရားကိုဖုံးလွှမ်းခြင်းလက္ခဏာရှိသောမောဟ၎င်းဒီလိုလွတ်ပါတာကိုမောဟဆိုတာဘာလဲဆိုရင်သစ္စာလေးပါးတရားဖုံးလွှမ်းတယ်သဘောတရားတွေကိုဖုံးလွှမ်းတယ်ဘုံလာတဲ့တရားဟာမောဟပဲလို့ဆိုတော့ဒီတော့ငယ်ရလဲငယ်သေးဘူးသူဒ္ဒလည်းဘာမှမရှိသေးဘူးဆရာသမားတွေကလည်းသေချာရှင်းလင်းပြီးတော့မပြောသေးဘူးမသိတော့သေးဘူးလို့ဒီလိုလည်းယူဆပါလိမ့်မယ် မပြောသေးတော့ဘုန်းကြီးများကတော့ကြံတယ်ဒီဥစ္စာနားမလည်ဘူးသဘောမပေါက်ဖုံးတာဘယ်နဲ့ဖုံးတာတော့ဝိဇ္ဇာဘယ်လိုဖုံးဒီကုလောကမှာခုနပြောတဲ့အတိုင်းအဲပကံကိုအဝတ်နဲ့အုပ်ထားလို့ရှိရင်အဝတ်ကဖုံးဒီသဝတ္တပွဲတွေကိုကိုယ်နဲ့ထည့်ပြီးတကားလားသလောင်းမုံတွေမှာလည်းအုပ်ထားလို့ရှိရင်ပြင်းရဲ့အဲဒီသလောင်းမုံကဖုံးကိုယ်ကဖုံးအုပ်ဆောင်နဲ့အုပ်ထားလို့ရှိရင်အုပ်ဆောင်ကဖုံးအဲဒီလိုပဲ သစ္စာလေးပါးတရားသဘောတရားတွေကိုအဝိဇ္ဇာကဘိနာကဖုံးနေတာကအပေါ်ကနေပြီးဖုံးနေတာဘယ်လိုလုပ်ဖုံးမလဲကြံကြည့်တာကိုတကားပြောဟုတ်လားတကားတို့တော့မကြံဘူးလားမသိဘူးဘုန်းကြီးကကြံတယ်ငယ်ငယ်ကကြံတာပြောတာငယ်ပါသေးတယ်တော့ငယ်သေးတယ်ဒီလိုကတော့အရွယ်အားဖြင့်ဆိုရင်ဒီလိုပဲ7နှစ်အဲ73နှစ်14နှစ်အတွင်းလောက်ရှိမှာပါပဲအဲ့ဒါတော့ကဘုန်းကြီးကကြံတယ်ပြောတာဘယ်နဲ့လို့ဖုံးတာတော့ဒါ နာတရားတွေဆိုတာကလည်းတစ်ခုချင်းဖြစ်နေတာတကားတွေ့ရဟုတ်လားစိတ်ဆိုတာတစ်ခုချင်းဖြစ်တယ်စိတ်နဲ့အတူတူပဲမောဟဖြစ်ရင်လည်းပဲစိတ်နဲ့အတူတူပဲဖြစ်ရတယ်သူကတခြားမဟုတ်ဘူးစိတ်တစ်ခုပြီးမှတစ်ခုဖြစ်တယ်မောဟလည်းပဲဖြစ်ရင်တစ်ခုပြီးမှတစ်ခုဖြစ်ရတယ်ဒါတော့စိတ်တစ်ခုပြီးမှတစ်ခုဖြစ်နေရမှာမောဟကဘယ်နာကနေဖုံးသွားပါလိမ့်မလို့ဘေးနာကလည်းကလိုက်ပါလို့လည်းမဖြစ်ပါဘူးဘယ်လိုဖုံးပါလိမ့်ဘုရားသဘောမပေါဘူးဟုတ်လားဟောနောက်တော်တော်ကြီးလာတဲ့အခါဘုသူရဖြစ်လာတော့သူဟာ သဘောပေါက်လာတယ်အထူးအဖြစ်တော့ဒီတရားထုတ်တဲ့နီလာနဲ့မှသဘောပေါက်တဲ့တကတူဟုတ်လားတရားထုတ်မှသူကလက်တွေ့ကိုတကတူကလက်တွေ့ဘယ်လိုဆိုတော့သူကမြင်နိုင်ကြတဲ့ဒွါးကြောက်ပါကပေါ်တာတွေဟာဒုက္ခသစ္စာတရားတွေမဟုတ်လားတကတူအဲဖြစ်ပြီးပြတ်သွားတဲ့တရားမမြဲတဲ့တရားမဟုတ်လားဟင်မမြဲဘူးမြင်ပြီးရင်ကြောက်သွားမမြဲဘူးမဟုတ်လား အဲမြင်ပြီးပြောက်သားလည်းမမြဲလို့သူဆင်းရဲပဲပုဂ္ဂိုလ်သတ္တဝါလည်းမဟုတ်ဘူးအနတ္တတရားပဲမဟုတ်လားအဲ့ဒါကိုအမှန်တိုင်းမသိဘူးဘာဖြစ်လို့မသိလို့အဝိဇ္ဇာကဖုံးလို့ဘယ်လိုဖုံးလို့ဒါကတို့မြင်ပြီးပြီးချင်းဘာတွေသိတော့မြင်ပြီးပြီးချင်းသူကရှေးဥစ္စာပဂိယသိတွေသိတယ်ဒါကတို့ဟုတ်လားမြင်ရတဲ့ဥစ္စာဟာတော့ယောက်ျားပဲမိန်းမပဲလူကြီးပဲလူငယ်ပဲဒါအရွယ် အရွယ်အရွယ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ပဲအရွယ်လွန်နေတဲ့ပုဂ္ဂိုလ်ပဲလှပါတဲ့ပုဂ္ဂိုလ်ပဲမလှပါတဲ့ပုဂ္ဂိုလ်ပဲစသည်ဒီလိုသိမှာသွားဘူးလားဒီလိုသိုံနဲ့မကဘူးအဲ့ဒီပုဂ္ဂိုလ်နာမည်တွေပါရောသိတယ်သူပဲမာနေတယ်ဘာလို့မလို့ဘယ်သားမလို့စသည်ချင်းမစဉ်းစားဘူးလားတကားတို့ဒါမြင်ခိုက်ခဏမှာရှိတာကမြင်ရတဲ့အသင်းနဲ့မြင်တဲ့စိတ်ဒီလိုမဟုတ်လားတကားတော့အဲ့ဒါလေးကိုမရှုမိဘူးမဟုတ်လား အဲမြင်တိုင်းမြင်တိုင်းအများအပြားပေါ့တရားထုတ်တဲ့ပုဂ္ဂိုလ်ချမ်းသာဟုတ်လားအလွတ်နေတဲ့ပုဂ္ဂိုလ်တွေကမြင်တိုင်းမြင်တိုင်းမြင်ခိုက်ခဏမှမြင်ပြီးရင်အဲမြင်ခိုက်ခဏမှမြင်ရတဲ့အစင်းနဲ့မြင်မြင်တဲ့သဘောဒါလေးနှစ်ခုပဲရှိတယ်လို့ဆိုတာမရှိမိဘူးဘယ်နဲ့ဘယ်နဲ့သိနေတော့ဆိုတော့ခုနပြောတဲ့တဲ့ဘသူပဲဝါယောက်ျားမိမစသည်ချင်းပဂရိအသိတွေမသိဘူးလားအဲ့ဒီပဂရိအသိတွေကဝိဇ္ဇာတွေတကတွေ့ရဟုတ်လားအမေသူအမှားတွေသိတာသူမဟုတ်တာတွေကြောက်သိနေတာ တကယ်ရှိတာကမြင်တဲ့ခိုက်တာရှိတာကမျက်စိမြင်ရမြင်ရတဲ့အသင်းရဲ့မျက်စိရဲ့အဲမြင်သိတာလေးရဲ့ဒါပဲရှိတယ်ဟုတ်လားအဲ့ဒါပြီးတော့ तू ကယောက်ျားမင်းကပုဂ္ဂိုလ်သားတူလား तू ကသိတော့မလွဲဘူးလားအေးလွဲနေတာအဲ့ဒီဥစ္စာအဝိဇ္ဇာပဲဒါအဝိဇ္ဇာနဲ့ပြီးသွားတာအဲပြီးတော့အဲ့ဒီမြင်ခဲ့ခဏရှိတဲ့တရားလေးကမြင်ပြီးရင်ပျောက်သွားတာဒီလိုမသိဘူးမြဲနေတယ်လို့ထင်များရောအရင်ကလည်းရှိနေတာပဲဒီမြင်တာဟာအခုမှရှိတာမဟုတ်ဘူး အရင်ကရှိနေတဲ့ငါကလည်းမြင်သွားတာပဲလို့မြဲတဲ့နေရာချင်းသင်များတကားတို့ဟုတ်လားဒါလည်းမလွဲမနေဘူးလားအဲအဲ့ဒီတော့လွဲပြီးတော့သိနေတာတွေကအဝိဇ္ဇာကိုတကားတို့ခုနကပြောတဲ့ဝိဇ္ဇာနဲ့အတူတူပါပဲဟုတ်လားအဲ့ဒီလိုဖုံးတာတဲ့မြင်ပြီးရင်အဝိဇ္ဇာကယင်ဖုံးလိုက်တယ်မင်းမသိနဲ့ဟုတ်ဟုတ်လားငါကဖုံးလိုက်မကွာမင်းမသိနဲ့ဟုတ်မဆိုးသလဲဆိုးသလိုပဲ तू အလွဲတွေလျှောက်သိတာဟုတ်တကားတို့ဟုတ်လား ကြားပြီးရင်လည်းပဲသူကအလွယ်ရေလျှောက်ပြီးနာပြီးစားပြီးတွေ့တိပြီးကိုယ်ပြီးစားပြီးထိုင်ပြီးထားပြီးလှုပ်ရှားပြီးအကုန်လုံးအလွယ်တွေကယင်သိနေဟုတ်လားအလွယ်တွေကသိပြီးတော့နေတော့အမှန်တိုင်းသိမှုဖြစ်နိုင်ပါဦးမလားဖြစ်ပါအေးအဲ့ဒါဟာကအဝိဇ္ဇာကဖုံးတာတဲ့ပြီးတော့အဝိဇ္ဇာဖုံးလောကလုံးညာတုံးရသတိအဝိဇ္ဇာကမြင်နိုင်ကြတိုင်းနေအကုန်လုံးလိုက်ဖုံးနေတော့သစ္စာလေးပါးတရားအမှန်တိုင်းသိတဲ့ညာဖြစ်ပေါ်ပါဦးမလားတကားတို့အဲ့ဒါညာတုံးနေတာတကားတို့ဟုတ်လား အေးညာမတုံးအောင်လို့အခုမြေတိုင်းကြတဲ့ဓွားကြောက်ကပေါ်တိုင်းပေါ်တိုင်းနေရှုရတယ်ကိုတကားတို့ဟုတ်လားအဲတကားတို့ရှုတော့ရှုတော့ကိုမြင်တိုင်းမြင်တိုင်းမြင်ပြီးသိကြပြီးသိနာပြီးသိဒီလိုသိတော့ကိုခုနပြောတဲ့အဝိဇ္ဇာမဖုံးနိုင်တော့ဘူးဟုတ်လားအဲအမှန်တိုင်းသိသွားတယ်တဲ့အဲဒီလိုသိအောင်လို့ကိုတရားထုတ်ရတယ်ဟုတ်လားသဘောပေါက်ကြလားတကားတို့ဟမ်တရားထုတ်ရတယ်ဆိုဒါလေးတကားတို့အမှန်ကောင်းတယ်အဝိဇ္ဇာဖုံးလောကလုံးညံတုံးရသည်တော်တော့ပါပဲဟုတ်လားရှိသွားကြအောင် အဲဒါလည်းချက်ပြောကြရကောင်းတယ်ဒါပေမဲ့တော်မှရှေ့သွားကြတယ်အများကြီးရှိတယ်ကေနာသုနာပကာသတိကေနာပဲကြောင့်လောကလောကရိသတ္တဝနာပကာသတိမထင်ပေါ်ပဲမကြောကြပဲမကြည့်ပွားပဲရှိပါသနည်းအဲဘယ်တရားကြောင့်သတ္တဝါတွေအကြည့်ပွားခြင်းနဲ့မကြည့်ပွားပဲမထုံကားပဲဖြစ်နေပါသလဲလို့ဒီလိုမေးတယ်ကတော့ဟုတ်လား ဘယ်ကြောင့်လူရှင်အဲပြောမှုကသုံးလဲဆိုတော့မေးမေးဘယ်ကြောင့်လူရှင်မပေါ်ထင်ဂုံရင်ညံ့တယ်အဲဘယ်ကြောင့်လူရှင်ဘယ်ကြောင့်ကြောင့်လူရှင်ဆိုတာလောကပါပဲပါဠိတွေကလောကခေါ်မပေါ်ထင် ကိုင်ညနနီကဲဆိုရမယ်ဘဲကြောင့်လူရှင်မပေါ်ခြင်းကိုင်ညနနီဘဲကြောင့်လူရှင်မပေါ်ခြင်းကိုင်ညနနီသို့ဘဲကြောင့် ယ်တရားကြောင့်လူတွေဟာကြီးပွားခြင်းနဲ့မကြီးပွားဘူးပေါ်ထင်ခြင်းနဲ့မပေါ်ထင်ဘူးဂုံဂုံနေနဲ့ပြည့်စုံခြင်းနဲ့မပြည့်စုံပဲနဲ့ညာဖြစ်နေရပါသလဲသူလိုသာကသတ္တဝါတိုင်းသတ္တဝါတိုင်းမကြီးပွားခြင်းမူလတကတော့ချမ်းသာခြင်းနော်အေးတပွားတယ်တပွားတယ်ကောင်းကောင်းပြီးတော့သာလာခြင်းနဲ့ညမသွားခြင်းမဟုတ်လား အဲလူဖြစ်ကနေပြီးတော့ဆိုရင်လူဘဝတွေကောင်းတဲ့နတ်ဘဝတွေမြမဘဝတွေသူတို့သာဖြစ်ကျင်တယ်။အောက်တန်းကြတယ်ငရဲသိစ္စာပြည့်တာမကြကျင်ဘူးမို့လား။အဲဆင်းရဲတဲ့ဘဝတွေမဖြစ်ကျင်ဘူး။မဖြစ်ကျင်ပဲနဲ့တတ္တဝါတွေကအများအပြည့်ဆင်းရဲတဲ့တတ္တဝါတွေများနေတယ်တက္ကသိုလ်ဟုတ်လား။လူပြည့်တယ်ကြည့်ပါလား။လူပြည့်တဲ့ပစ္စည်းဥစ္စာပေါများတယ်ချမ်းသာတယ်ဆိုတာလူတိုင်းလူတိုင်းလိုရှိတယ်တက္ကသိုလ်ဟုတ်လား။အထက်တန်းကြတာလိုရှိတယ် ဒါပေမဲ့လို့အဲ့ဒီတော့ထထမ်းကြပြီးတော့ကျွယ်ဝချမ်းသာတဲ့ပုဂ္ဂိုလ်နဲ့ဆင်းရဲတဲ့ပုဂ္ဂိုလ်တွေဘူးအများနေဆင်းရဲတဲ့ပုဂ္ဂိုလ်တွေကများတယ်တော့ကိုဒါတွေကဘာကြောင့်လို့သတ္တဝါတွေကချမ်းသာခြင်းနဲ့ဘာကြောင့်မချမ်းသာပဲဖြစ်နေသလဲဟုတ်လားကတော့တော့မှစဉ်းစားကြသိကောင်းတယ်စဉ်းစားကြသိကောင်းတယ်ဒါဘာကြောင့်ဖြစ်နေတာလဲအခုလူတွေလည်းကြံကြပါတယ်လူတွေအားလုံးတည်းတည်းဘာလို့ညီမျှစီးပွားရေးချမ်းသာရေးဆိုပြီးတော့ အဲကောင်းစားရေးဆိုပြီးတော့ကြံကြတယ်တခါတို့ဟုတ်လားကြံကြတယ်ဘယ်လိုလုပ်ရမလဲဘယ်လိုလုပ်ရမလဲတခါတည်းကဘုန်းကြီးစီများရောက်လာတယ်ဟိုနိုင်ငံကပုဂ္ဂိုလ်တွေပေါ့လေနောက်နိုင်ငံကပုဂ္ဂိုလ်တွေရောက်လာအဲတော့တတ္တဝါတွေတဲ့အများတွေကောင်းစားအောင်တဲ့ဘုရားဘာသာတရားဘယ်လိုအကူအညီများပေးနိုင်မလဲတဲ့သူကမေးတယ်တခါတို့ကသူကနီးကောင်းရလို့ရှိရင်အဲ့ဒီနီးနဲ့သူတို့ဟိုမှာလုံးမလို့တခါတည်းလူတွေအကုန်လုံးလောကပြဿနာတွေပြည်လည်ပြီးတော့ချမ်းသာသွားအောင်လုံးမလို့သူကကြီးပွားရေးတွေလုံးမလို့ဒါတော့ဘုန်းကြီးများ မှန်တိုင်းပြောရတယ်ဘုရားဘာသာတရားကတော့ကျင့်မှုရာဟောထားတာပဲလို့ကျင့်တဲ့ပုဂ္ဂိုလ်ချမ်းသာမှာပဲမကျင့်တဲ့ပုဂ္ဂိုလ်တော့မချမ်းသာနိုင်ဘူးလို့ပြောရတယ်တခါတော့ဒါတို့စဉ်းစားကြည့်ပါလားသမင်းစာနေတဲ့ပုဂ္ဂိုလ်ကသမင်းစားမှသူကစားပြင်းမမှုလားမစားဘဲနဲ့စားပြပါမလားလူတယောက်ကသမင်းစားနေလူတယောက်ကစားပြတာနဲ့စားပြပါမလားလူတယောက်ကအိတ်ချင်တယ်ဆိုပါလားဟုတ်လားအိတ်ချင်နေသူကိုယ်တိုင်အိတ်မှာအိတ်ချင်ပြေမှားတကတူဟုတ်လား အဲ့ဒီပုဂ္ဂိုလ်အိတ်ချင်းအိတ်ချင်းငိုင်နေတဲ့ဥစ္စာကိုတခြားလူကအေးမင်းအတွက်ငါအိတ်ပေးမယ်ကွာဆိုလို့ရှိရင်လေအိတ်ပေးလိုက်လို့ရှိရင် तू ဟာကိုပုဂ္ဂိုလ်အိတ်ပြီးအိတ်ချင်းပြေပါမလားမပြေဘူးဘဝကိုလုံးမဖြစ်တာဟုတ်လားဘဝကိုလုံးမဖြစ်တာကိုမှုနဲ့ကိုချိုးပေးနေတာကိုကကောင်းအောင်လုံးမကောင်းကောင်းညွှတ်ရမှာဟုတ်လားဒါကတို့တော့ကိုဒီဒီပါဥစ္စာယရနာတွေစားတယ်ကိုကကိုလုံးလာထုံးမှပြည့်စုံတယ်မဟုတ်လားအေးနေ့စဉ်နေ့စဉ်စားဖို့သောက်ဖို့နေထိုင်ရေးတွေပြည့်စုံအောင်ဟာ နေ့စဉ်နေ့စဉ်အားထုတ်နေရတယ်မို့လားတကားတို့ရအဲအားမထုတ်ဘဲနဲ့ပြည့်နေတဲ့ပုဂ္ဂိုလ်ကလည်းအပြည့်စုံမှာမလားအပြည့်စုံနိုင်မှုဒီတော့ဘုရားဘာသာတရားကတော့ကျင့်မှုရပဲလို့ကျင့်တဲ့ပုဂ္ဂိုလ်တွေကောင်းစားမှာပဲမကျင့်တဲ့ပုဂ္ဂိုလ်တွေကောင်းစားအောင်လူတယောက်တည်းကအများကောင်းစားအောင် လုပ်လို့တော့မဖြစ်ဘူးလို့ဒီလိုပြောရတယ်ဟုတ်လားဒီလိုပြောတော့သူကသိမကြဘူးဘုရားဘာသာတရားဘာမှစွမ်းအာနုဘောမရှိဘူးလို့သူကထင်တယ်သူကဘာမှမကြည့်ဘူးလေဘယ်မဖြစ်တဲ့ဥစ္စာကြီးသူတို့ကလှုပ်ရှင်တာမဖြစ်ဘူးတကယ်တော့ဟုတ်လားအဲအခုဒီကမေကုန်းက တော့ဒီလိုတလောကလုံးကိုမဆိုလိုပါဘူးသူကတော့အသီးသီးကိုရည်ရွယ်ပါတယ်အတ္တဝါတွေအကြီးပွားချမ်းသာခြင်းမရင်နဲ့တဲ့ဘာလို့မကြီးပွားမချမ်းသာသလဲတဲ့အဲပဲကြောင့်လူရှင်မပေါ်ထင်ကုန်ရင်ညနနီလို့မေးတော့မြတ်စွာဘုရားဖြေတယ်ဝိဝိသာပမာရဏဗဂသတိဝိဝိသာပမာရဏဗဂသတိဝိဝိသာဝန်တော်ခြင်းကြောင့်၎င်း သမာဓိမေ့လျောခြင်းကြောင့်၎င်းလောကောတ attva ပေါင်းသည်နာဘဂသတိမထင်ပေါ်ပဲရှိပါပေသည်အဲလောကတ attva တွေမကြီးပွားမချမ်းသာခြင်းအကြောင်းနှစ်ခုရှိတယ်တကားတူပါရီလဲဆိုလို့ရှိရင်ဝေဝိစာဝန်တိုခြင်းနဲ့ဝန်တိုနှမျောခြင်းဝန်တိုနှမျောခြင်းအာကြီးနေတဲ့ပုဂ္ဂိုလ်တွေက သွန်ကျဲပိတ်ကလှူဒါန်းမှုဒါနာကုသိုလ်တွေမပြုလုပ်နိုင်မှုတကားတွေ့ဟုတ်လားတချို့ပစ္စည်းတွေပါတွေပြည့်စုံနေပေမဲ့လို့ဘုံတို့နှမျောတာနဲ့မပေးမလူနိုင်ဘူးကုသိုလ်ကောင်းမှုတွေမဖြစ်ဘူးအဲ့ဒီပုံကိုယ်တွေပြီးတော့တချို့ပုံကိုယ်တွေကသူများမှာကြီးပွားချမ်းသာနေတာတွေမနာလို့တာရှိသေးတကားတွေ့ဟုတ်လားအဲမနာလို့တော့သူများကြီးပွားချမ်းသာတွေကိုမနာလို့တော့သူများကြီးပွားချမ်းသာတွေပျက်စီးရပျက်စီးကြောင်းနေသူကအလိုရှိနေတယ်။စိတ်ထဲကကြံစည်နေ၊နှုတ်ကပြောနေ။ ကိုကနေပြီးအားထုတ်နေဒီလိုရတယ်ရှိတယ်အဲ့ဒါတွေလည်းမကြီးပွားကြောင်းမဲတကတော့ဟုတ်လားအဲ့ဒီမကောင်းမှုတွေကြောင့်ဝန်တိုခြင်းကြောင့်ကုသိုလ်ကောင်းမှုမပြုနိုင်ဘူးဒီအဲမနာလိုခြင်းကြောင့်သူများရဲ့ကြီးပွားချမ်းသာရေးတွေကိုမရှုစိတ်နိုင်ဘူးအဲ့ဒီမကောင်းမှုအကုသိုလ်တွေကြောင့်သတ္တဝါတွေမကြီးပွားပါဘူးတဲ့ဒါလည်းအကြောင်းတစ်ခုပြီးတော့မေးလျော်ခြင်းကြောင့်မေးလျော်ခြင်းပမာရတရားပမာရတရားမေးလျော်နေလို့လည်းပဲမကြီးပွားဘူးတဲ့တကားတော့ဟုတ်လား အခုလောကမှာလူတွေစာရေးတော်ရေးနေထိုင်ရေးတွေဟာမမင်းမလျော့အားထုတ်နေရတယ်မို့လားတကားတို့ဟင်အာမထုတ်ပဲနဲ့မေ့ပြီးတော့မလုပ်ပဲနဲ့ဒီတိုင်းနေလို့ရှိရင်ဖြင့်ကြီးပွားချမ်းသာနိုင်မှာမလားဟင်မချမ်းမကြီးပွားနိုင်ဘူးဟုတ်လားအဲ့ဒါလိုပဲပမာရဆိုတာမေ့လျော့ခြင်းရှိနေလို့ရှိရင်ကုသိုလ်တရားတွေကမပွားဘူးတကားတို့ဟုတ်လားမေ့လျော့တယ်ဆိုတာဘယ်လိုမေ့တာတော့ဆိုတော့မေ့လျော့တဲ့တရားက

နောက်ပြီးတော့ပစ္စတုကာမဂုဏိတုစိတ္တသဝောသက်ကောတဲ့ငါးပါးသောကာမဂုဏ်အာယုန်တွေစိတ်လွတ်ထားတယ်တဲ့။နွားများဟောလားနွားများနွားစီရတဲ့မင်းစားခြင်းရစားရသွားခြင်းရသွားရလွတ်ထားတယ်လို့ပဲ။စိတ်ကလေးကိုလွတ်လာရေးပေးတယ်။ကာမဂုဏ်အာယုန်တွေမင်းလိုရှိတိုင်းသုံးဆုံးခံစားရောဆိုပြီးတော့ထိမ့်သိမ်းမရှိလွတ်တာ။အဲ့ဒါလည်းမေ့နာတဲ့ကတို့ကဟမ် အဲ့ဒီလိုလွတ်ထားတာတွေကဘယ်သူတွေတုံးဆိုရင်ဒါတရားထုတ်တဲ့ပုဂ္ဂိုလ်တွေအကုန်ပါသွားဟင်ဒါအကုန်ပါသွားတယ်ဒါတည်းလောကအနေအချင်းတော့သူကမကောင်းမှုအကုသိုလ်ပြုနေတယ်တော့မဟုတ်ပါဘူးဒါပေမဲ့လို့သူကကာမဂုဏ်အာယုန်တွေကိုအလိုရှိတဲ့သုံးဆောင်ခံစားပြီးစိတ်ကိုမထိမ့်သိမ့်မဲ့နဲ့လွတ်ထားတဲ့ပုဂ္ဂိုလ်တွေဒါတွေကတရားထုတ်တဲ့ပုဂ္ဂိုလ်တွေအကုန်ပါသွားတယ်တကယ်တော့ဟုတ်လားဒါမေ့နေတာတဲ့ဒါသူကအမေကောင်းကြီး သူများတော့အသိပဲမဝါလင်းကြလို့မိတာညုံမဟုတ်ဘူးရင်းနှီးလို့မိတာညုံမဟုတ်ဘူးဒုက္ခဝေဒနာသဲသာဖြစ်လို့မိတာညုံမဟုတ်ဘူးဒါဟာထိခိုက်လို့မိတာညုံမဟုတ်ဘူးသူသာသူသာကြိုရင်ဆိုရင်သွားရင်လာရင်ပဲကြောင်းရင်ဝယ်ရင်သူသာပြုံးပြုံးရှူရှင်နဲ့ကြောကြောဘာဘာနဲ့နေအဲ့ဒါတွေမိတယ်လို့ခေါ်တယ်အဲဒီတော့ကာမဂုဏ်အာရုံနဲ့မိပြီးတော့နေတော့လည်းပဲကုသိုလ်ကောင်းမှုတွေပွားတဲ့နေရာမှာပွားမပွားတော့ဘုံမကြီးပွားနိုင်ဘူးတဲ့တကားတော့ဟုတ်လားအဲအဲ့ဒါတွေမိတာတွေပါပြီးတော့ကို ဘာဝနာလုပ်တွေအာမထုတ်ခြင်းတဲ့တို့ရုပ်ပြောတာချုံပြီသူကအရှိကြီးပါဠိတွေဟောလာတာဘာဝနာလုပ်တွေအာမထုတ်နိုင်လို့ရှိရင်လည်းမကြီးပွားနိုင်ဘူးတဲ့ဘာဝနာလုပ်အာမထုတ်တော့ကိုအဲဝိပဿနာညာဖြစ်ပါမလားတကားတို့ဝိပဿနာညာမဖြစ်တော့ကိုအဲသစ္စာလေးပါးတရားသိပါမလားအဲသစ္စာလေးပါးတရားမသိတော့အရိယာမညာနေလည်းမရဘူးပေါ့ဟုတ်လားအရိယာမညာပူဇာနေမရတော့ကသောတာပန်ဖြစ်ပါမလား အဲပုရုဇဉ်ဟာပုရုဇဉ်ပဲမြောက်လောင်းဟာမြောက်လောင်းပဲဆိုတာလိုပဲဟုတ်လားဟိုကသဘာဘုရားလက်ထက်တုန်းကလည်းပဲအဲပုရုဇဉ်ပဲဘုရားတော်မှာဆိုဘုရားလက်ထက်လည်းပုရုဇဉ်ပဲဒီလိုဖြစ်ပြီဘူးလားနောက်ကတရားမထုတ်ပဲနေလို့ရှိရင်ပြင်းအရိမတိယဘုရားလက်ထက်ကြတော့လည်းပုရုဇဉ်ပဲဖြစ်မနေပြီဘူးလားအတန်းတက်ပါမလားအေးမတက်ဘူးအဲ့ဒါကြီးနော်သတ္တဝါတွေကတော့အလိုရှိကြတယ်အပယ်လေးပါးကလွံ့မြောက်တဲ့တရားတွေမရကြဘူးလားပယ်လေးပါးဘယ်တော့မှမကြဘူး ဆိုသောတာပန်ဖြစ်ရကြင်ဟုတ်လားအဲ့ဒီရကြင်မယ်မယ်လို့လည်းပဲကိုကတရားမထုတ်ဘူးဆိုလို့ရှိရင်မေ့နေလို့ရှိရင်လေအတန်တက်ပါမလားအဲ့ဒါမေ့လို့တဲ့ကသို့သူသရဂာနာဂာနေရဟန္တာတွေဖြစ်ဖို့ဆိုတာဝေးတာဘောဓကတို့ဟုတ်လားနိဗ္ဗာန်ရောက်ဖို့ဆိုတာပို့ပြီးတော့ဝေးသွားတာပေါ့ဟုတ်လားအဲမေ့နေလို့ရှိရင်တဲ့ဘာဝနာတရားမထုတ်ဘဲနဲ့မေ့လို့ရှိရင်လည်းပဲဒါမကြည်ပွားမချမ်းသာနိုင်ပါဘူးတဲ့ဒါကြောင့်ဝန်တော်မေ့လင် အဲပါတယ်တော့ပါတယ်လို့ဆိုတာဝန်တုံမေ့လင်မပေါ်ခြင်းအဲကိုယ်ညံ့တယ်ဟောပြီဒါဆိုအောင်မဆိုရသေးဘူးဝန်တုံမေ့လင်မပေါ်ခြင်းကိုယ်ညံ့တယ်ဝန်တုံမေ့ ခြင်းနဲ့ချမ်းသာခြင်းနဲ့ထထမ်းကြခြင်းနဲ့နိဗ္ဗာန်ရောက်ခြင်းနဲ့ဆိုရင်ဝန်တိုတာတွေမိတာတွေပေးရမှာဘောကတော့ဟုတ်လားအဲဝန်တိုခြင်းနဲ့မရှိဘဲနဲ့တဏှာမြတ်ကုသိုလ်ကောင်းမှုတွေပြုအဲမမေ့မလျော်ပဲနဲ့ဘာဝနာတရားတွေပွားများနိုင်မယ်တကတော့ဟုတ်လားအဲဒီလိုဆိုရင်ကြီးပွားပြီးတော့သွားမှာပဲဂိတာဘိလေပနံပြုသည်အတ္တထုပုဂ္ဂိုလ်၏အဘိလေပနံ ညောင်နေစေပမာအစိကတတော်တရားကိုကိရင်ဘဲကိုအဘိလေပနံညောင်နေစေပမာအစိကတတော်တရားဟု၏ပြုသိဟောတော်မူပါသနည်းအဲညောင်နေစေနဲ့လောကလောကဝယ်ညိတွေပဲသည်နီမြောင်နှဲသေးဆိုတာကြတော့ကြားဥပါလိမ့်မယ်တကားတော့ဟင် မြောက်နေတဲ့ဆိုဘုန်းကြီးများလည်းကြားဘူးတာပဲမြင်တော့မြင်ဘူးဒါကတော့ဘယ်လိုထင်လို့မြောက်နေသေးလဲမြောက်နေသေးဆိုတာအသီးပါပဲအသီးပဲအသီးပဲသူကအဲတစ်ပင်ကထွက်တဲ့အသီးပေါ့သူကမြောက်တွေပါလေသွားရတဲ့လမ်းခီးမှာတစ်ပင်ပေါ်တွေမှာမြောက်ထောင်တဲ့ပုံကိုယ်တွေကဒီသီးတွေထောင်ထားတယ်လို့ဆိုတယ် မြောက်ဆိုတဲ့ကောင်ကကမြင်းတဲ့ကောင်ဆော့တဲ့ကောင်မဟုတ်လားသူကဆော့တယ်သူကသူကဘာဆိုသူကဟိုလက်ကလေးနဲ့ကင်ကြည့်ရပါလို့ကဒီလိုလုပ်ရမှာအဲ့ဒါမြောင်နေသေးလောက်ထားတဲ့နေရာသူကသွားပြီးလက်ကလေးနဲ့သွားပြီးတို့ကြည့်လိုက်ရောတို့ကြည့်လိုက်တော့လက်မကပ်ပြီဘူးလားအဲလက်ကရောဘယ်ဘက်ကလက်ကလိုက်တော့တခါညာဘက်ကနေပြီးတော့တခါအဲဆိုပါတော့ညာဘက်ကလက်ကလိုက်တော့ဘယ်ဘက်ကတခါသွားပြီးတော့ကင်ပြန်ရောဘယ်ဘက်ကလက်လက်ကသွားနှစ်ခုကပ် ယခုကသာတော့လောက်ရှိတယ်လို့သာတခါတည်းသိဆိုးပြီးတော့ခေါင်းနဲ့ခွေလိုက်တော့ခေါင်းမှာကအဲခေါင်းကကသာတော့ကိုယ်ပိုင်းကအဲခြေထောက်တို့ခြေထောက်တွေကနေပြီးတော့တခါကိုယ်ကခြေထောက်တွေလည်းကသွားကိုယ်နဲ့လှုပ်လိုက်ကြတော့ကိုယ်ရောကတော့လှုပ်နိုင်ကြအောင်ညောက်ပါဟင်အဲမြောက်မလှုပ်နိုင်တော့ကိုမြောက်ထောင်တဲ့ပုဂ္ဂိုလ်အဲ့ဒါသူလိုရှိသလိုဖမ်းယူသွားရုံပဲဟုတ်လားအဲ့ဒါမြောက်နှဲစေတဲ့ထိတိုင်းထိတိုင်းသူကကန့်ညိတာပါဟုတ်လားအဲ့ဒါမြောက်နှဲစေများလို့ပဲ ကြီးတွေ့တဲ့တရားလောကထဲမှာဘယ်တရားတုံးတဲ့ဒါလေးမေးတယ်ဟုတ်လားကဲဆိုရမယ်မြောင်နေစေနဲ့လောကဝေညှိတွေပဲတင်းနီမြောင်နေစေနဲ့လောကဝေညှိတွေပဲတင်းနီမြောင်နေစေ ြားတဲ့ဇပ္ပါပိလေပနံပြုမိ ဇပံတောင်းတာသောတဏှာကိုအဘိလေပနာမြောင်နေစေနဲ့ညှိတွေ့ရသောတရားဝေဟာငါဖြာသည်ပြုမိဟောပေသည်တောင်းတတဲ့တရားတဲ့တဏှာလေးဘောတကကတော့ဟုတ်လားတောင်းတတဲ့တဏှာလေးတဲ့သူကမြောင်နေစေနဲ့တူပါတယ်မြောင်နေစေဟာခြေတန်းခြေတန်းညှိသလိုပဲ တဏှာတိုင်းညှိတယ်တခါတို့ဟုတ်လားမျက်စိကနေပြီးတော့အဆင်းကိုညှိကတဲ့တဏှာကလာဘာဘာအဆင်းလေးလာခဲ့ဘယ်ဘယ်အဆင်းမဆိုသူကမလွတ်ဘူးတခါတို့ဟုတ်လားအာသူကညှိတာပဲတွေ့တာပဲဒီတခါတို့ကဒီလမ်းလမ်းမကြီးမှမှန်ထောင်ထားတယ်ဆိုတာဟုတ်လားမှန်တစ်ခုထောင်တာမှန်တစ်ခုထောင်ထားရင်ဒီမှန်ရှိကဖြတ်သွားတဲ့ပုဂ္ဂိုလ်အရေးမထင်ဘူးလားလူသွားလည်းထင်မှာပဲ ညင်ရထားတွေသွားတယ်ထင်မှာဘယ်လောက်မြန်တဲ့မော်တော်ကားသွားလဲမော်တော်ကားသွားလဲဖြင်းဖြင်းမှာပဲကတော့ဟုတ်လားအကယ်၍ဒီမှာရှိကနေပြီလေမြန်ထပ်တာလေလေမြန်နဲ့ထင်မှာပဲအဲဘာဖြစ်သူကသူကြီးကဘယ်လိုသွားတာသူထင်မှာပဲအဲ့ဒါလိုပဲတဏှာဆိုတဲ့သဘောကသူ့ရလာလို့ချင်းဒီအာဟုကညှိလိုက်တာတွေ့လိုက်တာပဲတကတော့ဟုတ်လားအာဘာလာခဲ့လာခဲ့သူကမြင်စရာအစင်လှလှပပလာခဲ့သူကလက်ခံတယ်အကုန်လုံးပဲမလို့ဘူး တွဲလာတယ်ဒါကအသားနေလာခဲ့ဘာသာမဲ့လာခဲ့လာခဲ့ကောင်းတဲ့အသားနေဆိုရင်သူသဘောကျလာပဲသူတွဲပြီဘူးလားအဲအနလည်းပဲကောင်းနေဆိုသူကြိုက်တာပဲတွဲတာပဲအရသာတွေကကြိုက်တယ်ရတာတွေမသိကြိုက်တာမှစားတော့တွေကောင်းနေသိသဘောကျတာရတာတွေကအတွေ့အထိတွေလည်းသဘောကျတာပဲဟုတ်လားဟိုစိတ်ကူးစမ်းကြစီရတဲ့အာရုံတွေလည်းပဲသူသဘောကျတာပဲတခါတူဟုတ်လား အကုန်လုံးကြိုက်နေတာအောင်၆ပါးလုံးသူအကုန်ကြိုက်နေတာဒီတနာတော်တော်ခက်တဲ့တရားပါပဲမြောင်နေသေးတဲ့နတ်တူတယ်ခြေတဲ့ခြေတဲ့ကန့်ညင်နေတာဟုတ်လားအဲဒါကြောင့်သက်သာတရားသဗ္ဗပိလေပနံပြုသည်သဗ္ဗပိလေပနံပြုမိသဗ္ဗံတောင်းလာသောတနာကိုအပိလေပနံဤကတောရာသောတရားဟု၍ညောင်နေစေပမဤကတောရာသောတရားဟု၍ဟံငါပြသည်ပြုမိဟောတော်မူ၏ ရောင်နေစင်းနဲ့လောကဝယ်ညီးတွေတနာရီတဲ့။ကိုင်ဆိုရစေအောင်လည်းလို့နားလည်ပါပြီ။ရောင်နေစင်းနဲ့လောကဝယ်ညီးတွေတနာရီသာသနာ့ရှင်ဘုရား နောက်တစ်ခုပြောကြအောင်လေကိန္တုတ္တမဟာဝေယံသာသာတို့သတ္တဝါဤမဟာဝေယံကြီးမားသောအကြောက်ွယ်ပေးကကိန္တုရေဘာနိရှင်မယသတ္တဝါတွေမှာကြောက်စရာအကောင်းဆုံးအကြီးမားဆုံးဘေးကြီးတဲ့ဘယ်ဟာပါလဲကြောက်ွယ်ကောင်းစွာဘေးကြီးမှာဘယ်ဟာခေါ်သနည်းကဲဆိုအောင်လား ကြောက်ဖွယ်ကောင်းစွာကြောက်ဖွယ်ကောင်းစွာဘေးကြီးမှာဘေးကြီးမှာဘေဟာခေါ်သည်နီဘေဟာ မတ္တမဟာဗေယံအတ္တတောတတ္တဝဣမဟာဗေယံကြောက်ွယ်ကောင်းသောဤမသောပေကြီးကဒုက္ခံဆင်းရဲပေ၏ကြောက်ွယ်ကောင်းဆုံးဟာဆင်းရဲတယ်တကားပြောဟုတ်လားအခုလောကမှာတော့ကြောက်ွယ်ကောင်းတာတွေကတော့အများကြီးရှိတာပေါ့ကြောက်ွယ်ကောင်းတာတွေကလမ်းသွားလို့ရှိရင်ခလုတ်တိုက်လဲခလုတ်လဲကြောက်เสียကောင်းတာပဲတကားပြောဟုတ်လားစူးလဲကြောက်เสียကောင်းတာပဲခွေးကြိုက်တာလဲအရာဌာနဆိုခွေးလဲကြောက်เสียကောင်းတာပဲ အဲဒါယောဂဝေဒနာတွေမျိုးမျိုးလေးကြောက်เสียကောင်းတာပဲအေးဒါလန်စသည်ဒီလိုလက်နဲ့ဒီလည်းကြောက်เสียကောင်းတာပဲလူစိုးသူစိုးဒီလည်းကြောက်เสียကောင်းတာပဲမွေးလည်းကြောက်เสียကောင်းတာကြောက်เสียကောင်းတာတွေအများကြီးရှိတယ်မို့လားအေးမီတို့ရေတို့ဒီလိုဟာတွေလည်းကြောက်เสียကောင်းတာပဲလေမုန်တိုင်းတွေပါတင်တိုက်လိုက်တော့ဒီနေ့ကယူရီးယားများမှာလူတွေအများကြီးတကယ်လည်းအသေးကြီးကျစီးသွားတယ်လို့ဆိုရဲကြောက်เสียကောင်းတာပဲတကယ်တို့ဟုတ်လား အဲကြောက်ကြကောင်းတာတွေအများကြီးရှိပါရင်လည်းမြတ်စွာဘုရားဘာဖြစ်လဲဆိုဒုက္ခပဲတကယ်ဟုတ်လားသလုံးနဲ့ရှင်လွယ်တယ်လို့ဟင်အကုန်လုံးချုပ်လိုက်တော့ဒုက္ခမှာသုံးသပ်သွားတယ်တကယ်ဟုတ်လားဘယ်ဟာတွေကြောက်ကြကောင်းတာတွေဘလောင်းများများဒုက္ခကြောင့်ကြောက်ကြကောင်းတာကိုတကယ်ဟုတ်လားခဏပြောတဲ့ခလုတ်တိုက်လို့ခလုတ်ကြောက်ကြကောင်းတယ်ဆိုတာလေခလုတ်တိုက်လို့နာလို့ကြောက်ကြကောင်းတာတကယ်ဟုတ်လားခလုတ်တိုက်လဲနာလဲမနာဘူးဘာမှမဖြစ်ဘူးဆိုရင်ကြောက်ပါမလား လို့တဲ့တော့ဟောပါအလောက်ကကြောက်ခဲတို့ကတော့မာလို့ဟာကိုကဲ၍ဂွန်းသွားတဲ့ရင်နာပါမလားအေးဂွန်းနဲ့တိုက်မှဘယ်မှမကြောက်ဘူးဟုတ်လားအဲဂွန်းကနုနုလေးဟာကိုတိုက်ရင်သဘောတော်ကြအောင်မယ်သူကအဲ့တော့နာတဲ့ဒုက္ခဆင်းရဲကြောက်တာတကတော့ဟုတ်လားဒါလန်သနာစရိကြောက်တာလည်းအဲဒီဆင်းရဲကြောက်တာပဲအေးခွေးကြိုက်မှာတို့မူကြိုက်မှာတို့သလားကြောက်တာလည်းပဲဆင်းရဲကြောက်တာပဲအကုန်လုံး ကြောက်စရာကောင်းတယ်ဆိုတာတွေအဆုံးသတ်လိုက်တော့ဆင်းရဲကြောက်တာတကားတော့ဟုတ်လားအဲ့ဒီဆင်းရဲကဘာတွေတော့ဆိုလို့ဆင်းရဲတွေကမျိုးမျိုးရှိပါတယ်ဆင်းရဲတွေကခုနပြောတဲ့ကိုယ်ထဲမှာနာကျင်ခဲ့တဲ့ဆင်းရဲတွေရှိတယ်မကြမ်းမမာနာပြတဲ့ဆင်းရဲတွေရှိတယ်ဘေးဒဏ်တွေရှိတော့ဖြစ်တဲ့ဆင်းရဲတွေရှိတယ်အဲစိတ်မချမ်းသာဖြစ်တဲ့ဆင်းရဲတွေရှိတယ်အဲသံဃာနဲ့ခြုံပြီးကြမယ်လို့ရှိရင်ဇာတိ ဘဝတည်းဖြစ်ရတဲ့ဆင်းရဲတဲ့သရာအိုရတဲ့ဆင်းရဲတဲ့ဗျာဒိနာရတဲ့ဆင်းရဲတဲ့မရဏသေးရတဲ့ဆင်းရဲသောကပရိဒေဝဆိုရင်ပူဆွေးရတဲ့ဆင်းရဲအပယ်လေးပါးကြောက်ရတဲ့ဆင်းရဲငရဲကြတဲ့ဆင်းရဲသိဆန်ဖြစ်တဲ့ဆင်းရဲစသည်ဆင်းရဲတွေအများကြီးရှိတယ်ကတော့ဟုတ်လားအဲဒီဆင်းရဲတွေအကုန်လုံးကြောက်ကြမကောင်းဘူးလားကောင်းပါအကုန်လုံးကြောက်ကြကောင်းတယ်ဒါတွေကင်းကျင်ကြတယ်မို့လားအဲကင်းကျင်တော့ဒီကြောက်ကြကောင်းတဲ့ဆင်းရဲတွေအကုန်လုံးကင်းအောင်လို့တရားကြည်ကြံအားထုတ်ရမယ်ဆိုတဲ့အဓိပ္ပာယ်ရည်ရွယ်ပြီးတော့ဒါကြည်ကြတာပါပဲ။ ကြောက်ဖွယ်ကောင်းစွာဘေးကြီးမှာအဲမှတ်ပါဆင်းရဲသည်တဲ့ကိဆိုရမယ်လွယ်ပါရဲ့ဒီလိုသိလွယ်ပါတယ်ကြောက်ဖွယ်ကောင်းစွာဘေးကြီးမှာမှတ်ပါဆင်းရဲသည်မှတ်ပါဆင်းရဲသည်သို့ တရားနောက်တော့တရားတွေကလည်းနည်းလဲနည်းနည်းလာတော်တော်လေးကြာလာနည်းနည်းလေးတရားဟောတယ်နည်းနည်းလေးမောလာနေပြင်ကမှဆက်ဟောမှပဲတူတယ်ကတော့ဟင်တရားကသိညင်လာတယ်နေပြင်ကကြတော့လေဟောကတိတရားဟောရအောင်ပေါ့ဂရင်တရားဒီဟာနည်းနည်းဆက်ဟောလိုက်လို့ရှိရင်ဘုကောင်းမယ်လေကိုနည်းနည်းမောလာနှစ်နာရီလောက်ရှိသွားအဲတော့ဒီကခေါင်းစဉ်ကလေးတွေဆိုပြီးတော့ နေရင်ငါကြံတာကြီးတဲ့ပုဂ္ဂိုလ်လာနာကြပေါ်တာပဲနေရင်ငါကြံတယ်နဲ့ဆက်ပြီးတော့ဟောရပဲမတော့ဟောနိုင်မယ်တော့ပြောတာနည်းနည်းလေးခက်လာတယ်နောက်နာပဲကယောဂီတွေအတွက်အမှန်ကောင်းပါတယ်နောက်ကြလေဒီကောင်းနေတယ်ပဲနောက်နာကြပူကောင်းတယ်နောက်နာကြတယ်ဟုတ်လားနောက်နာကြတယ်ပူကောင်းတယ်သဝန္တိသာရိသောတာသောတာနံဂိဏိဝါရဏံသောတာနံသဝရံပြုဤကိနာသောတာပိရိယတိဘာနေမြတ်စွာဘုရားသောတာရင်တို့သည်သဗ္ဗရာ သာရိခါရင်းသောယန္တဲ့သွန်တိတသွန်သွင်းစီးဆင်းနေကြပါသည်ရှင်ဘုရားသောတာနံတသွန်သွင်းစီးဆင်းနေသောရည်ရင်တို့ကိုဒီဝရဏံတာမြေကြောင့်ဟာကိမ့်ပဲပါနိရှင်ဘုရားသောတာနံရည်ရင်တို့ကိုသံဝရံစောင့်စည်းပိတ်ဆိုကြောင့်ပြီးသောတရားကိုပြုဟောတော်မူပါလော့ကေနအဘယ်ဖြင့်သောတာရည်ရင်တို့ကိုပြီးရည် အတိပြအောင်ပြိနိုင်ပါသည်ရှင်လျာလို့ပြောမိကွန်မေးပါတယ်အဲဒီမိကွန်ဝရီကထောင်မုတ်ကလေးတွေဆိုပြီးတော့ကျင်းကျင်းသွားမှာဟုတ်လားကျင်းကျင်းကျင်းကျင်းထောင်မုတ်ကလေးတွေဆိုပြီးတော့ကျေကျေမသွားတော့ဘူးလားကျွန်တော်မလားကျေကျေဟောမှနားလည်မယ်ဥစ္စာအဲဆိုရမယ်ပြောပါနေရာတိုင်းတွင်သီတွင်တွင်ရည်ရင်များလာသည် တိတေသနိဝရဏံဘောဓနာသဝရမြူမိပညာယေတေပိယရေသဗ္ဗရိခာသိနောအာယုံ6ပါးအဒွါယ6ပါးတို့၌သောတာကိလေသာရိသောယေရင်တို့သည်သဝန္တိတသွန်နေတိစီးဆင်း၍နေပါကုန်၏ယေရင်တူစွာကိလေသာယေရင်နဲ့တူတဲ့ကိလေသာတွေဟာ သိနေပါတယ်ဒီရင်သူစွာကိလေသာလူရွာလူရွာသိနေပြီတဲ့လူရွာလူလောကလူလောကဆိုအလုံးလောကပါပဲဒီလောကလုံးဒီရင်နဲ့တူတဲ့ကိလေသာတွေဟာအသွင်တွင်သတိသိနေပါတယ်တဲ့ကဲဆိုဒီရင်သူစွာကိလေသာလူရွာသိနေသည်

သားတွေကတော့သဘောပေါက်လိမ့်မယ်လို့ထင်တယ်။ဘာလို့လဲဆိုဘုရားရေကြီးတယ်ကိုဆိုခဏကနေ့တိုင်းနေ့တိုင်းရေကြီးတာတော့ရေကြီးရေကြီးတွေကရေတွေကစိတ်စိတ်ကြီးတာပေါ့သူကအဲရေရင်တူစာကိလေသာတွေရေကြီးတဲ့အခါကာလကြဒီမျိုးတဲ့အနေပိုင်းတွေတရားတကရေရောက်လာပဲစီးသွားနေတာပဲအဲ့ဒါလိုပဲရေရင်နဲ့တူတဲ့ကိလေသာတွေရှိတယ်တဲ့ဒါတွေဟာ လူရွာဆိုလူရဲ့သာနာဘောတကားတို့ဟုတ်လားလူရဲ့သာနာတ attva ရဲ့သာနာမှာသိနေတယ်တဲ့မျက်စိကမြင်တိုင်းမြင်တိုင်းလောဘတို့ဒေါသတို့မောဟတို့ဖြစ်ဘူးလားတကားတို့အဲမျက်စိကနေတဲ့ဇာမြင်ရင်လောဘဖြစ်ဘုံဇာမြင်ရင်ဒေါသဖြစ်ရိုးရိုးတဏမြင်ရလို့ရှိရင်မောဟခုနကပြောတဲ့ဝိဇ္ဇာပေါ့ဟုတ်လားသစ္စာလေးပါးတရားအမှန်တိုင်းမသိတဲ့ပုဂ္ဂိုလ်ပဲသတ္တဝါယောက်ျားပဲမိန်းမပဲမြဲတယ်ချမ်းသာတယ်ငါကောင်းသူကောင်းပဲ ဒါထင်မောဟကိုတကတော်ဟုတ်လားအဲမာနကဖြစ်လိုက်သေးတဲ့ငါသူ့ရဲ့မြတ်တဲ့သူ့ရဲ့သားရဲ့စသည်ဖြင့်ဖြစ်ဘူးလားညာကနေပြီးတော့လည်းဖြစ်တယ်လူတယောက်မြင်လို့ရှိရင်ဒီကောင်ကအောက်တန်းစားပဲဖြစ်မှုလားကွာကိုကအထက်တန်းစားပေါ့လို့သာအာဒီကောင်ဘာမှမသိဘူးငါသိတယ်လို့ဟုတ်လားသူကဘာမှမလုပ်တတ်ဘူးငါလုပ်တတ်တယ်ဒီလိုမထင်ဘူးလားဒီလိုထင်ကြတယ်သူကသင်လူတယောက်မြင်လို့ရှိရင်အဲ့ဒီလိုထင်အဲ့ဒါမာနပဲဖြစ်တာပဲ အဲဒီကိလေသာတွေကမြညာကလည်းဖြစ်နေပါတယ်တဲ့ကြာယာကလည်းဖြစ်နာယာကစာယာကဒုတိယကအကုန်လုံးဖြစ်နေတာတော့ဟုတ်လားသွား၆ပါးကအာရုံ၆ပါးကအကုန်လုံးဖြစ်နေတယ်တဲ့အဲဒါရင်းရင်းနဲ့သိနေတာတဲ့ကိလေသာရင်းရင်းနဲ့သုံးနေသိနေတာဟမ်အခုလောကမှာမိုးရွာလို့ရင်းရင်းသိတာတော့လူတွေကသိကြတယ်ကိုယ်ကိုယ်တိုင်ကိလေသာရင်းရင်းသိတာမသိဘူးတကတော့ဟုတ်လားအဲ့ဒါတွေသိဖို့ကလိုတယ်ဒါတွေပေးရမှာဒါတွေပေးရမှာဒါတွေရေးကြည့်ပါတယ် လောကရည်ရင်တွေကလည်းပဲရည်ရဲပါသွားရင်ရည်စည်းကြောင်းနဲ့ပါသွားသေးတဲ့တခါတည်းဟုတ်လားအဲလိုပဲဒီကိလေသာရည်ရင်တွေစီးသွားရင်ပိုပြီးတော့သေးတာပေါ့ကိလေသာရည်ရင်တွေစီးသွားလို့ရှိရင်အပယ်လည်းစီးသွားတာပဲငရဲလည်းစီးတယ်တခါတည်းဟုတ်လားတချို့ရည်ရင်တွေကသိကြတာငရဲစီအောင်စီးသွားတယ်ချို့တိတာကြီးအောင်စီးသွားတယ်ချို့ဒိဋ္ဌာဖြစ်သွားတယ်ချို့သူရကယ်ဖြစ်သွားတယ်ချို့ဆင်းရဲနွမ်းပါတဲ့အောက်တန်းသားတွေဖြစ်တယ်ဒုက္ခတွေအတိဒုက္ခရောက်သွားတယ်ဟုတ်လားအဲ့ဒါတွေကဒီကိလေသာရည်ရင်နဲ့မျောသွားတာတွေတခါတည်းဟုတ်လား အဲဒီတော့ဒီရေတွေဟာပိတ်ဖို့ဓာတ်ကြီးဖို့မလိုဘူးလားအဲလိုလို့သားမို့ဒီဥစ္စာဒီအသိတရသေးကမေးတာအနာကောင်းတဲ့မေးခွန်းတွေဖြေလည်းမနာကောင်းတဲ့နေမှာဒီရင်ဒုသကိလေသာလူရစီနေသည်သွန်ဒီသာတိသောတာတတိတေသာနိဝရဏတတိတတိတရားတွေတေသံသောကိလေသာရေးရင်တော့ဘောနိဝရဏပိတ်ဆိုကြောင်းပါ ರಿ တတိတရားလေးကပိတ်ဆိုကြောင်းမယ်တဲ့တကားဟုတ်လားတတိလေးနဲ့တားရမှာ အဲ့ဒါတတိဖြင့်တာရည်ရင်များခေါင်းမလေတော့သည်သတိလေးနဲ့အခုတရားတို့တရားတို့တော့သတိလေးနဲ့မှားရတယ်မို့လားမျက်စိကမြင်နေမြင်နေမှားရတယ်မို့လားမှားလိုက်တော့ကမြင်ရတဲ့အာယုံလေးနဲ့စပြီးလောဘမဖြစ်ဒေါသမဖြစ်ငြိမ့်မလာဘူးလားအဲ့ဒါအခိုက်အတန့်သက်သာသွားတယ်သက်သာပါအဲ့သတိနဲ့မှတ်မှများတော့လောဘဒေါသတွေကိုတော်တော်လေးအားနည်းသွားပါလေကုံတော်ကိုဖြစ်သွားတယ်မဖြစ်တော့ဘူးလို့တော့ထင်ရတယ်ဟုတ်လားအဲ့ဒါဟာသတိနဲ့တားလို့ ကိလေသာတွေတဲပါသွားတာတဲ့ကဲဆိုသတိဖြင့်တာရေရင်များကောင်းမလေတော့သည်ဆိုသတိဖြင့်တာရေရင်များကောင်းမလေတော့သည်သတိဖြင့်တာရေ ဒီဘေးတွေပါတွေကိုမရှိရအောင်လို့ဒါဓမ္မနေပါတွေပြုကျင်ရေးတွေဆယ်မြောက်ပြုကျင်ရေးတွေပါတွေဆိုရတာပါတော့ရတာကိုတကယ်ဟုတ်လားအဲဒါရေဘေးတွေတားတာပဲဒါလိုပဲခုဒီကလည်းဒုက္ခနာထဲမှာကိလေသာရေဘေးတွေမနှိမ့်စေရအောင်လို့တတိနဲ့တားရတာတကယ်ဟုတ်လားဘာကြောင့်ပါပေါ်ရင်ပေါ်ရင်မှတ်ရဒီလေးနဲ့တားလို့ရှိရင်ကိလေသာတွေကခေါင်းမနေပါသွားပါတယ်တတိပင်တာရေရင်များခေါင်းမရတော့တယ်

ဒီနောက်ဘယ်တော့မှမနှိမ့်သက်တော့ဘူးပေါ့တကားဟုတ်လားဒီရင်တွေဘာကြောက်ကြမရှိတော့ပညာနဲ့တခါလဲအပြီးပြတခါလဲပြေးလေလို့ကျင်ကျင်လုံုံသွားတယ်အဲ့ဒါကိုဒီအဆောင်ပုဂ္ဂိုလ်လေးအားလေးပါညာဖြင့်ပိတ်တယ်ညာဖြင့်ပိတ်တယ်ကိုရည်ရင် Happy and Jadori. Happy and Jadori. ခဲ့လို့ရှိရင်တော့ဝိပဿနာဉာဏ်နဲ့ပြည့်ရင်သရေငါဘာအားဖြင့်ကိလေသာတွေငြိမ့်ငြိမ့်သွားတယ်ဝိပဿနာအရင်တဲ့အခါအရိယာမဉ္ဇဉ်ရောက်တဲ့အခါကျတော့ကိလေသာတွေလုံးလုံးတခါတည်းသမုဒ္ဒရာဘာနဲ့ပြန်ငြိမ့်ပြီးကြတာသွားတယ်ဒါကတည်းကပြောရတာဥစ္စာပါပဲကိုဘုညာတို့တို့ပြီးအောင်ကောင်းစဉ်လေးကိုသင်ပြီးတော့ပြောတယ်ဒီတော့မေးကြတယ်ကိုပေါ်လာတယ် တတိနဲ့ညာနဲ့ပြည့်ရင်ကိလေသာတွေတော့မဖြစ်ဘူးဆိုပါတော့တတိနဲ့ညာတွေကတော့ရှိနေဦးမှာပဲပြီးတော့ယုတ်တင်နာတွေကလည်းရှိနေဦးမှာပဲဒါတော့တတိနဲ့ညာတွေယုတ်တင်နာတွေရှိနေရင်လည်းဒါလည်းပဲလုံးလုံးအေးကြပြီလို့မဆုံးနိုင်ဘူးတတိတွေညာနဲ့ယုတ်တင်နာတွေကလည်းဖြစ်ပြနေတယ်တရားတွေဆိုဒုက္ခသစ္စာတရားတွေပဲဒါတွေဘယ်မှအေးပါမလို့ဒီလိုမေးကြဖြစ်လာတယ်တကယ်လို့ဟုတ်လား အဲ့ဒါကြောင့်ဒီရသေးကသူကတော်တော်ပညာကြီးတဲ့ရသေးမေးရဆက်ပြီးတော့အဲပညာစေဝတတိစာတိနာမရူပင်းစာမာရိပတေတာအဲပညာစေဝတတိစာရိနာမရူပင်းစာမာရိတာမာရိတာအရှင်ပြရပညာစေဝပညာသေးလည်းကောင်းတတိစာတတိသေးလည်းကောင်းနာမရူပင်းစာနာယုတ်သေးလည်းကောင်းအဲ သိရအေဝရှိရသည်သာတည်းသည်ကထေတံဥပါရုသတိဧတံဤအလုံးစုံသည်ကထအဘယ်ရ၌ဥပါရုသတိအပြည့်ပြချုပ်ငြိမ်းပြီးသွားပါလေဒါလေးမေးအဲပညာသတိနဲ့တားစီရမယ်ပညာနဲ့ပြရမယ်လို့ဆိုရဲနာယုတ်တွေကလည်းရှင်မြဲရှိနေဦးမယ်ပฏิပညာတွေကလည်းရှင်မြဲရှိနေဦးမှာပဲဒါတွေအကုန်လုံးဘယ်ကြမှာချုပ်ငြိမ်းလို့ဆိုတာဒါလေးသူကဆက်ပြီးတော့မေး ဆိုတော့ဝိပဿနာရှုမှနေလို့ရှိရင်ဖြင့်ရှုမှနေတဲ့တရားကသူရှိနေဥမှာကိုတကားတော့ဟုတ်လားအချို့ယောဂီတွေကမေးတယ်ဘုန်းကြီးကဒီတရားကဘယ်တော့ပြီးမှလဲဘယ်တော့ကုန်မှလဲဆိုတော့သမထဆရာကြီးကဘုန်းကြီးကပြောတယ်အာဒီမှတ်နေရတာတွေအကုန်လုံးကုန်သွားတဲ့အခါကျရင်သာတရားပြီးပြီဒီဖြစ်ပြန်တာတွေအမှတ်နေရတယ်အကုန်လုံးကုန်သွားအောင်မှတ်ရမှာအကုန်လုံးကုန်ရင်တရားပြီးပြီလို့ပြောတော့သူယောဂီတွေက သိတဲ့သဝေသွားဖြစ်ခဏမစက်ဖြစ်ပြန်တာဒီလိုကုမကုမာတော့တချို့နေတဲ့စိတ်တွေကလည်းသူရှိနေတော့ဒါတွေကကုမကုမာတော့မလားဒီလိုသဝေသွားဖြစ်ဒါပေမဲ့ဒီနေ့ကျကုန်းတဲ့တကတော့ဟုတ်လားအဲလာသွင်းရွာတွေ့တယ်ဆိုတာလည်းပဲဓမ္မထဲမှပြီးတော့နေတော့ယုံနာတယ်အကုန်လုံးကုန်သွားတဲ့ကရှိပါတယ်အဲဒါကြောင့်အဲဒီအဖြေထွက်လာအောင်လို့ဒီအမေကမေးတယ်တတိပညာနာယုံမှာရှိရသေးသတိတကယ်ဆိုရမယ် ပฏิပညာနာယုံမှာရှိရသေးသည် အကုန်လုံးချုပ်ဆုံးပဲမာနီတဲ့ဒီသူယုံနေကုန်လုံးဟာတတိယပညာယနာရဲ့ပဲဒီသူယုံနေကုန်လုံးဟာဘယ်ကြရင်ချုပ်သွားပါမလဲလို့သာမြင်တယ်ဆိုရမယ်သူတို့သူယုံအကုန်လုံးချုပ်ဆုံးပဲမာနီ အရာ၌ရူပင်းစယုတ်တရားသည်လည်းကောင်းနာမင်းစနာတရားသည်လည်းကောင်းအာတိတံအကျွတ်မဲ့ဥပါရောသတိချုပ်၏ဣဋ္ဌဤယုံနာအလုံးအလုံးစုံချုပ်အရာ၌ဣတံဤတရားပေါင်းသည်ဥပါရောသတိအကျွတ်မဲ့ချုပ်ရတော့၏အဲနိဗ္ဗာန်ဆိုတဲ့တရားရှိရဲ့တဲ့ယုံနာနေအကုန်လုံးချုပ်ရဖြစ်တဲ့နိဗ္ဗာန်အဲဒီရောက်ရင်အကုန်လုံးချုပ်တယ်လို့ဆိုလိုပါတယ် အဲ့ဒါဘယ်လိုချုပ်တော့ဆိုဝိညာဏတဏိရောဓိနာဝိညာဏတကံဝိညာဉ်သုတိဝိညာဉ်ဤဒီရောဓိနာချုပ်ခြင်းကြောင့်ကံဝိညာဉ်ချုပ်တဲ့ဖြင့်လည်းဘဝသစ်တွေမရှိဘဲနဲ့ချုပ်တယ်သုတိဝိညာဉ်ချုပ်တဲ့ဖြင့်လည်းပဲယုံနာတင်ပြပြီးတော့ချုပ်ပါတယ်အဲ့ဒါကိုဒီဆောင်းမှုလေးသိရပါတယ်ဆောင်းမှုလေးနဲ့အတူတူပဲပြောသွားတယ်အကျင့်နိဗ္ဗာန်ရောက်ရောမှယုံနာကုန်ချုပ်ကာဝိညာဉ်တို့သုတိဆုံးအလုံးထုံမှာချုပ်သွားတယ် အကျဉ်နိဗ္ဗာန်ရောက်ရုံမှယုံနာကုန်ချုပ် ခြေတံဥပါရုသတိယထာခြင်းနိဗ္ဗာန်ရ၌ဒုပင်းစယုတ်တရားပေါင်းတယ်၎င်းနာမင်းသဏ္ဍတရားပေါင်းတယ်၎င်းအသေးတံကျွဲ့မဲ့ဥပါရုသတိချုပ်ဤဝိညာဏသာကံဝိညာဉ်သုရိဝိညာဉ်ဤဤရောရေနာချုပ်ခြင်းကြောင့်ဣဋ္ဌဤနိဗ္ဗာန်ရ၌ဣဋ္ဌဤအလုံးစုံသောတရားပေါင်းသည်ဥပါရုသတိအကျွဲ့မဲ့ချုပ်လေတော့သတိအဲ့ဒါကိုဒီကဆောင်းမှုလေးအကျဉ်းနိဗ္ဗာန်ရောက်ရောမှယုံနာကုန်ချုပ် အဲယုံနိဗ္ဗာန်ဆိုတဲ့တရားရောက်လို့ရှိရင်ယုံနာနေကုန်ချုပ်ပါတယ်ဒီတိုင်း ကြတိုင်းသောတရားတွေကိုရှုမှတ်ပြီးတော့နေတော့ယုံနာနေလည်းထင်ရှားနေတာတခုပြီးတခုမြင်တိုင်းကြားတိုင်းပေါ်ပေါ်လာတယ်ပေါ်ပြင်းပြောက်တာပေါ်ပြင်းပြောက်တာကလေးတွေပေါ်နေဒါအမှားရတဲ့တတိလေးရတယ်မှတိုင်းမှတိုင်းဖြစ်သိတဲ့ညာလေးရတယ်မှတိုင်းမှတိုင်းဝိပဿနာညာလေးတွေဖြစ်ဖြစ်သွားတဲ့ယုတ်တရားပဲနန္တရားပဲ အဲဖြစ်ပြသွားလည်းမမြဲတဲ့တရားပဲအိဋ္ဌပဲဆင်းရဲပဲဒုက္ခပဲအနတ္တပဲပုဂ္ဂသတာမှုတဲ့သဘောတရားပဲအဲ့ဒါလေးတွေလည်းမှန်နိုင်ပြီးတော့လိုက်တတိနဲ့တင်ညာတွေတွဲပြီးတော့ကျင့်ဖြစ်ဖြစ်တဲ့တရားတွေရှုနေတဲ့ညာကာလပါလုံးဒီလိုဖြစ်နေတာပဲသို့တော်လည်းပဲဝိပဿနာဉာဏ်ရှင်းတဲ့အခါကျတော့ဒီလိုအဖြစ်ပြက်ကလေးသိရင်သိရင်ကနေပြီးတော့သိရင်သိရင်သိရင်သိရင်တခါလဲတက်သွားရတာအကုန်လုံး ယုံနာနေချုပ်ရရောက်သွားတယ်နိဗ္ဗာန်ရောက်လို့ရှိရင်ကျင်နိဗ္ဗာန်ရောက်ယုံမှယုံနာကုန်ချုပ်တယ်နိဗ္ဗာန်ရောက်ဆိုယုံနာနေကုန်ချုပ်သွားတယ်အဲ့ဒါတွေ့ရအဲ့ဒီနိဗ္ဗာန်ဒါကတော့ဒါကတော့မဉ္ဇဏ်နဲ့အာရုံပြုတွေ့တာတကယ်ချုပ်တာကတော့ကိုကာဝဉ္ဉ္တွေကလည်းအဲဒီမှာကုန်သွားတယ်သောတာပတိမဲ့ရောက်လို့ရှိရင်ခုနဘဝတည်းပုံလုံးပြီးရှိမဲ့ကာနေကာနေကာဝဉ္ဉ္တွေဆိုတာကာနေပါပဲ ကံနေကံနေတခါလဲအကျိုးပဲ့နေတဲ့ကံနေအကုန်လုံးချုပ်သွားတယ်ဒီကပြုထားပြီးသောကံနေလည်းမဖြစ်နောက်ထပ်လည်းပဲအဲဒီဘဝရေရေအကျိုးပဲ့မဲ့ကံနေလည်းမဖြစ်လာတော့ဘူးလေပယ်လေးပါးကြာမဲ့ကံနေမဖြစ်လာတော့အဲနာဂာမိမဲ့ရောက်လို့ရှိရင်ဖြင့်နဘဝတဲ့တဘဝတဲ့ပူလွန်ပြီးတော့ဒီဘဘဝအာယုဘဘဝတဘဝတဲ့ပူလွန်ပြီးဒီကလာဖြစ်မဲ့အဲကံနေအကုန်လုံးချုပ်သွားအရဟတမရောက်တဲ့ခါကျတော့ကံမှုသမ ्या အကုန်လုံးချုပ်ဘယ်ဘဝမှမဖြစ်နိုင်တော့ အဲဒီကာဝิญဉ်တွေလည်းချုပ်သွားတယ်ကာဝิญဉ်တွေချုပ်ရုံမချုပ်ရုံနဲ့မဟုတ်သေးဘူးတဲ့နောက်ဆုံးပြိဋိဘာသုရိကြတာသုရိဝิญဉ်ကလည်းချုပ်သွားတယ်သုရိဝิญဉ်ချုပ်ပြီးတဲ့နောက်ကာဝิญဉ်ကမရှိတော့ဘဝအသိညွှန်းမပေးဘူးတဲ့အဲဒီမှာတတိယပညာရောနာယုတ်တွေရောအကုန်လုံးချုပ်ပါတယ်တဲ့ဒါကလည်းတော်တော်ကြည်ကြည်မျိုးမျိုးလေးပြောမှနားလည်မှာအခုတော့အကျဉ်းညံ့ပေါ်တယ်အချိန်ကလည်းနည်းသွားတယ်ဟုတ်လားနည်းနည်းလည်းမောသွားတယ် ကျင်နိဗ္ဗာန်ရောက်ရုံမှယုံနာကုန်ချုပ်ကာဝိညာဉ်တော်သုရိသုံအလုံးထုံမှာချုပ်နိဗ္ဗာန်ရောက်တဲ့အခါမှာဒီဟာတွေကုန်ချုပ်ပါတယ်ယုံနာတရားတွေဖြစ်ပြနေတာတွေရှုမှတ်သိနေတာတွေအကုန်လုံးချုပ်တယ်တဲ့အဲနောက်ဆုံးကာဝိညာဉ်တွေကလည်းချုပ်သွားတယ်အဲပရိနိဗ္ဗာန်သုရိယာနာဖြစ်တဲ့အခါယာနာပုဂ္ဂိုလ်နောက်ဆုံးပရိနိဗ္ဗာန်သုရိသိကြတော့သုရိဝိညာဉ်ပေါ့သုရိစိတ်ကလေးအဲ့ဒါလည်းချုပ်သွားတယ်အဲ့ဒီချုပ်သွားတဲ့နောက်မှာယုံနာ တရားတွေတဲ့အကုန်လုံးချုပ်သွားဘာမှမဖြစ်တော့ဘူးတဲ့အဲ့ဒီကြလို့ကျင်တော့အခုပြောတဲ့တရားတွေအလုံးစုံချုပ်သွားပါတယ်တဲ့ဒါလေးကိုသိကြတယ်ဒီတော့နောက်တစ်ခုမေးရတယ်ရေသသင်္ခါရဓမ္မတေရေသသေခပုတုဤရာဒေတာဒေတာတောနိဘကောဣရိယံပုထောမေယူဟိမာရိတာမာရိတာရှင်ဗျာ ဈေးသသင်္ခါရဓမ္မအကျင့်တရားတို့ကိုသိကြည်သောယန္တာပုဂ္ဂိုလ်တို့သည်လည်းကောင်းဈေးသသိခာအကျင့်ကျင့်စေဖြစ်သောပုဂ္ဂိုလ်တို့သည်လည်းကောင်းအဲပုထုများစွာကုန်သောဈေးသသိခာကျင့်စေဖြစ်သောပုဂ္ဂိုလ်တို့သံနေရှိကြကုန်၏ဒေသတော်ကျင့်ပြီးကျင့်စေဖြစ်သောပုဂ္ဂိုလ်တို့၏ဣရိယာဖြစ်ပုံချင်းရာကို ဗုဒ္ဓမေရသောတွင်ရှင်ဘုရားသည်မေကျွန်ုပ်အားဖပြူပြီးဟောကြားတော်မူပါအောင်ရှင်ဘုရားယုံနာတရားတွေကိုပိုင်းခြားသိပြီးကျင့်ပြီးဖြစ်တဲ့ပုဂ္ဂိုလ်ကတစ်မျိုးရှိရမယ်ကျင့်တော့ကျင့်စေပုဂ္ဂိုလ်ကတစ်မျိုးရှိရမယ်နှစ်မျိုးရှိရမယ်သိက္ခာအသိက္ခာတဲ့ပါဠိလိုတော့သိက္ခာကျင့်စေပေါ့အသိက္ခာကကျင့်ပြီးလောကဒီလိုဟာနှစ်ခုနှစ်ခုရှိတာပဲ ပညာသင်ကြားနေလို့ရှိရင်လည်းပဲသင်ကြားတဲ့ပုဂ္ဂိုလ်ကတယောက်တမ်းမြောက်ပြီးပုဂ္ဂိုလ်ကတယောက်တို့ရှိတယ်ပထမကသင်ကြားရတယ်ဗမာစာဆိုလို့ရှိရင်ကာကြီးခေါ်ဝဲစာသင်ကြားရတာပဲအင်္ဂလိပ်စာဆိုရင် ABC ဒီကစပြီးသင်ကြားရတယ်အဲသင်ကြားနေရတယ်သူအသင်တန်းဒရဏနာသုံးနာလေးနာစာတွေအတန်းနေကြတယ်သင်ကြားနေရတယ်အဲဒီနောက်ဆုံးသင်ကြားတမ်းမြောက်ပြီးတဲ့အခါသင်ကြားမလိုတော့ဘူးနောက်ဆုံးအပိုင်ရောက်လာအဲဒီတမ်းမြောက်ပြီးတဲ့ပုဂ္ဂိုလ်ကသူကသင်တန်းကုန် အဲ့လိုနှမျိုးရှိအဲ့ဒါလိုပဲဒီမှာလည်းပဲကျင်စဲပုဂ္ဂိုလ်ကတစ်မျိုးရှိတယ်တဲ့သစ္စာပုဂ္ဂိုလ်ပဲတဲ့ဒါဘုသူဇင်ရောသောတာပန်ရောသရဂံရောအနာဂံရောပေါ့လေကျင်ကြီးပုဂ္ဂိုလ်ကတစ်မျိုးရှိတယ်ကျင်ကြီးပုဂ္ဂိုလ်ဆိုတာယန္တာပုဂ္ဂိုလ်ပဲရှင်းကြမလို့ဒါအကုန်လုံးပြီးနေကိစ္စတွေအကုန်လုံးပြီးနေအဲ့ဒီပုဂ္ဂိုလ်နှမျိုးရဲ့ဖြစ်ပုံနဲ့စိတ်နဲ့စိတ်ဓာတ်သဘောထားတွေ ကျင့်မုံကြမုံတွေဘယ်နဲ့နေပါသလဲကျင့်စေပုဂ္ဂိုလ်ရဲ့စိတ်နဲ့စိတ်ဓာတ်ကျင့်မုံကြမုံဘယ်လိုလဲကျင့်ပြီးပုဂ္ဂိုလ်ရဲ့စိတ်နဲ့စိတ်ဓာတ်ကျင့်မုံကြမုံဘယ်လိုလဲဆိုတာကိုမေးတာပေါ့တိုက်ကြကြတာလေးဆိုတာအဲကျင့်ပြီးတပြာကျင့်စေပါအရိယာနှမျိုးကွယ်ဆိုကျင့်ပြီးတပြာကျင့်စေပါအရိယာနှမျိုးကွယ် ဘယ်သို့ ကျင့်စေတဲ့သိက္ခာပုဂ္ဂိုလ်နှမျိုးရှိပါတယ်အရိယပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်နှမျိုးရဲ့သိနေစိတ်ဓာတ်အကျင့်ကဘယ်လိုနေပါသလဲလို့မေးတော့မြတ်စွာဘုရားကသုံးပိုင်းပိုင်းပြီးတော့ဖြေကြားတာလေအာမေတုနာဘိကိစေရမနတာနာဝီလောအသိယသာရတပိုင်းကုသလောသဗ္ဗဓမ္မနံသာရတပ ပတော်ဘိက္ခုပရိဒစီဒါကတော့သုံးမှတ်ပိုက်ပြီးတော့ပြတာအဇိတအဇိတရဲ့ယသိကာမေသူကာမဂုဏ်တို့၌နာဘိကိစေယမတတ်မညာမနာသာစိတ်ဖြင့်နာဘိလော နောက်ကျခြင်းမရှိသည်သိရာဖြစ်ရ၏ကာမဂုဏ်တို့၌တတ်မခြင်းကင်းပြီးတော့နေအောင်ကျင့်တဲ့အခြင်း စိတ်မနောက်ကျပဲနဲ့ကြည်လင်သားရှင်းပြီးတော့နေအောင်ကျင့်တဲ့အခြင်းဟာသာသစ္ခပုဂ္ဂိုလ်တွေကျင့်ဆုံးကျင့်စေပုဂ္ဂိုလ်တွေအားထုတ်ရတဲ့ကျင့်ပဲအမြတ်သုံးအားဖြင့်သစ္ခပုဂ္ဂိုလ်ဟာနာဂံပုဂ္ဂိုလ်ကိုတကားပြောဟုတ်လားဘောဓဘာသရာဂံအနာဂံသုံးပါးရှိတာကိုအနာဂံပုဂ္ဂိုလ်ကလည်းခုနာဂံပုဂ္ဂိုလ်ကိုသိအောင်ကျင့်နေတာကိုပြတယ်အနာဂံပုဂ္ဂိုလ်တန်အောင် ဘာတွေကျင့်ရတော့ဆိုကာမဂုဏ်တွေတတ်မဲ့တဲ့ကာမရာဂကိလေသာတွေကျင့်အောင်ကျင့်ရတာပဲမူလားတကားတော့ကာမကာမအာယုန်တွေယူအစဉ်အာယုန်အပန်းအာယုန်အနအာယုန်အရသာအာယုန်အတွေ့အထိအာယုန်ကာမဂုဏ်သုံးသာဝတ္ထုပစ္စည်းတွေတတ်မဲ့သားတဲ့စိတ်ကလေးအဲ့ဒါလေးကိုကင်းကျင့်သွားအောင်ဒါကျင့်နေရတာဒါလည်းပဲတော်တော်ဒုက္ခပေးတဲ့ဥစ္စာပဲတရားရေးကြည့်တယ်တရားမရှိရင်သိရေးတယ်တကားတော့ဟုတ်လားတော်တော်ရေးတယ်ကိုယ်မကြိုက်တဲ့ပုဂ္ဂိုလ်ကလေး ကိုယ်အတွက်နဲ့ဒုက္ခမရောက်ဘူးကိုယ်မစားရတဲ့ပုဂ္ဂိုလ်ကခွင့်ကြပါမလားဟင်သိလိမတော့တဲ့ပုဂ္ဂိုလ်သိလိကြပါမလားအဲ့ဒါဒီဟာသူသာတဲ့သာကာမဂုဏ်သာတဲ့နာလေးတဲ့ဒီမျိုးပဲတကားပြောဟုတ်လားဒါကကိုသင်ကြဥပမာပေးရသို့သို့သူပဲမြင်ကြကြကြနာကြစားကြတွေ့ရှိလေရာ အဲလူချင်းနေတဲ့ဆရာအယုံလေးတွေကိုလူချင်းနေတဲ့နေတာကကာမကိလေသာတွေခေါ်တယ်။ဒါလေးကျင်းသွားရင်သိပြီးတော့ပြေးသွားမှာတကတော့ဟုတ်လား။ဒီလောကလုံးမှာလူတိုင်းလူတိုင်းတတ်တော်တွေတတ်တော်တိုင်းကဒါလေးသူကလည်းလူချင်းငါကလည်းလူချင်းအကြောင်းနဲ့တော့အလူရဲ့ဖြစ်နေလူချင်းတဲ့သဘောတွေကများတယ်။အဲလူချင်းတဲ့သဘောမရှိရင်သိရေးသွားမှာဟုတ်လား။အဲဒါကြောင့်တဲ့ဒီကာမဂုဏ်နဲ့တတ်မဲ့သားချင်းကင်းအောင်လို့ကျင့်နေတာတဲ့ဗျာသိက္ခာပုဂ္ဂိုလ်ရဲ့ကျင့်မယ် ကောင်းကောင်းကြီးပြည့်စုံတဲ့အခါမှာသာကင်းသွားမှာပဲကံကုန်ကြီးသာမကံကင်းသွားစိတ်တွေဟာမကြည်လင်မဲ့ဖြစ်နေတယ်တဲ့ကိလေသာတွေနဲ့ကာမရာဂပြပါရတွေနဲ့စိတ်မကြည်လင်မဲ့ဖြစ်ကာမဂုဏ်အာယုန်တွေသာနှိမ့်သက်ပြီးတော့နေတဲ့အခါကာလစိတ်ကမကြည်လင်တော့ဘူးတကားဟုတ်လားပြပါရဒေါသတွေစိတ်ဆိုးနေတဲ့အခါစိတ်ကြည်လင်မအောင်မလားအဲအဲ့ဒီစိတ်မကြည်လင်တာတွေပြောက်ပြီးစိတ်ကြည်လင်အောင်လို့အားထုတ်ရတယ် ဒါသိတာပုဂ္ဂိုလ်ရဲ့အကျင့်ပဲကျင့်လို့ယူတဲ့ပုဂ္ဂိုလ်ရဲ့နောက်ပြီးတော့ကုသလောသဗ္ဗဓမ္မာနံသဗ္ဗဓမ္မာနလုံးတော်တရားတော်ကုသလောကျွမ်းကျင်နိုင်ပါလေသိရသိရလုံးတော်တရားတွေကျွမ်းကျင်နိုင်ပါလားကတရားသိသိကျွမ်းကျင်နိုင်ပါလားယုတ်တရားတွေနန္တရားတွေအကုန်လုံးကျွမ်းကျင်ရဘယ်လိုကျွမ်းကျင်ရမလဲအိဋ္ဌမမြဲသောတရားဒုက္ခဆင်းရဲတရားအနတ္တအတ္တမဟုတ်တဲ့တရားအဲပြီးတော့နိဗ္ဗာန်တရား ဒုက္ခသစ္စာတရားသမုဒယသစ္စာတရားနိရောဓသစ္စာတရားမေဃသစ္စာတရားဒါတွေကိုကိုယ်တို့အားဖြင့်ကျွမ်းကျင်ရမှာကိုဒါတော့ဟုတ်လားစာလေးနဲ့ကြက်ထားရုံမဟုတ်သေးဘူးလားစာလေးနဲ့ကြက်ထားရင်တော့လွယ်ပါလေစာလေးနဲ့ဒီအယုတ်တရားကဘယ်လောက်နာတရားဘယ်လောက်အနိစ္စပဲဒုက္ခပဲအနတ္တပဲအဲသစ္စာလေးပါးဘယ်တရားဘယ်တရားတွေဒီလိုကြက်မှတိုင်းဒါလွယ်ပါလေဘယ်လိုမဟုတ်ဘူးကိုယ်တိုင်တွေ့ရှင်းရမှာဟုတ်လားကိုယ်တိုင်တွေ့မျက်စိကမြင်တိုင်းမြင်တိုင်းယုံနာနဲ့ဖြစ်ပြလည်းမမြဲတဲ့တရားတွေပဲ ကိုယ်တိုင်းကိုတွေ့ပြီးသဘောကျမှာတကားတယ်ဟုတ်လားအေးနာကြားတိုင်းကြားတိုင်းဖြစ်ပြလည်းမမြဲတဲ့တရားတွေပဲသဘောကျမယ်နှာခေါင်းကနားတိုင်းနားတိုင်းဖြစ်ပြလို့သဘောတရားတွေမမြဲတဲ့တရားတွေပဲသဘောကျမယ်တရားလာစားပြီးတဲ့ကိုယ်ကတွေ့ပြီးတဲ့ဒီကုသနာကြားပြီးတဲ့ဖြစ်ပြလို့မမြဲတဲ့တရားတွေသဘောကျအဲဒါတွေသဘောကျပြီးတော့ယုံနာသင်္ခါရညင်းတဲ့နိဗ္ဗာန်ကိုလည်းမျက်မှောက်ပြုပြီးသိရမယ်မျက်မှောက်ပြုပြီးသစ္စာလေးပါးတရားတွေလည်းအမှန်တည်းသဘောကျပြီးရှင်းပြီးတော့သိနေရမှာကိုယ်တကားတယ်ဟုတ်လား အာဟိုဟာလေးကတော့မြဲရအောင်ဒီဟာလေးကမြဲရအောင်ဟိုဟာလေးကကောင်းရအောင်ဒီဟာလေးကကောင်းရအောင်ကြားမနေရဘူးဟိုဟာလေးကသာစရာရှိရတာသာစရာကောင်းတယ်အဲဒီလိုကြားမနေရဘူးအကုန်လုံးဘာမှနှိမ့်သက်ပွဲသာခွဲမရှိအောင်လို့အလုံးစုံသောတရားတွေအမှန်တိုင်းကျွမ်းကျင်သိနေရမယ်တဲ့ဒီကတော့ဟုတ်လားသူကရဟန္တာပဲရဟန္တာဟောအကုန်လုံးသိရလားအကုန်လုံးအနာဂတ်အကုန်လုံးမသိဘူးလား ဘာဝဓမ္မနာလုံးသောတရားတို့ကိုဝါလုံးသောတရားတို့နဲ့ကုသလကျွမ်းကျင်လိမ့်မာသည်ပြရပြရ၏အာရဏပုဂ္ဂိုလ်တတော်ဘိက္ခုပရိဝေစေဘိက္ခုသံဃာဆိုရှင်မြတ်ပုဂ္ဂိုလ်ရင်တတော်မယာရီဖြင့်ပရိဝေစေကျေကျူသွားရ၏အဲသံဃာဘေးကိုရှုပြီးတော့သံဃာဘေးကြောက်ပြီးတော့မှတ်ရပြီးတော့သွားတယ်သွားနေတာမရမနာဘူး လမ်းဆုံးတယ်လို့သွားတဲ့ကိုယ်ကအဲ့ဒါကတော့သိက္ခာပုဂ္ဂိုလ်လည်းပဲမှားရပြီးတော့သွားနေရမှာအသိကရဟနာပုဂ္ဂိုလ်လည်းဆရာမှားရတဲ့တတိကသူကသာကောင်းတာမဟုတ်ဘူးကြတာသူလည်းသွားနေသူကတော့နှမျိုးလုံးနဲ့ဆိုင်ပါတယ်အဲမှားရပြီးတော့သွားနေတဲ့တတိတရားနဲ့ပြည့်စုံနေတဲ့ဆိုတာကတော့သိက္ခာပုဂ္ဂိုလ်လည်းကျင့်ရမှာပဲရဟနာပုဂ္ဂိုလ်မှတော့လူလိုကြည့်နေသူလည်းပဲကျင့်ရတယ်လို့ဆိုရမှာနှမျိုးလုံးနဲ့ဆိုင်ပါတယ်အဲ့ဒါကိုဘုရားကခွဲပြီးတော့သုံးပိုက်ပြန်ပါလာကြတာပါတယ် ဒါလေးဆိုပြီးကတော့သူ့သွားတယ်ဆွဲတယ်ဆိုတာကာမဂုဏ်နဲ့မတာဆွဲစိတ်လဲကြည်လကျင့်စေမှာ ပြုနေတာကတော့ကျင့်စေဖြစ်တဲ့သေထာပုဂ္ဂိုလ်နဲ့လည်းဆိုင်ပါတယ်တဲ့။ကျင့်ပြီးဖြစ်တဲ့ယဟနာပုဂ္ဂိုလ်ကအမှန်ကျွမ်းကျင်တာကိုရာပြီးသားစာကိုပြန်နေသလိုပဲကြည်နေတာလို့တော့တခါလဲမသတိတွေကကြောက်ကြမဆက်ရပဲသူ့လိုလိုမသတိရပြီဖြစ်။ဒါကြောင့်မို့ဒါကတော့နှစ်ဦးလုံးနဲ့ဆိုင်ပါတယ်တဲ့အမှားရမှုသတိပြုနေတာကတော့အမှားရမှုသတိပြုသိရှိသွားတယ်သွားတယ်သွားတယ်အဲ့ဒါ နှုတ်လုံးနဲ့ဆိုင်တယ်နှုတ်လုံးမှာဆိုသံဃာကဆိုထားပါတယ်သူလည်းသုံးပါပါပြီနဲ့ကအဲဒီငါတို့လည်းဟောကြမလို့ပါဘူးသူညစားတော့တော့ဒါရီဆန္ဒမလားအောင်မလားအခုတော့သင်္ကန်းနဲ့နဲ့ဒီလိုနဲ့အကျဉ်းချုပ်တော့ပြောမှာပါပဲဆိုတော့တော့သုံးပါပါပြီနားလည်းလည်းတော့ပါတယ်ဒါကတော့ကျင့်မယ်ဆိုရင်ဒါတရားကျင့်နိုင်ပြီကတော့ဟုတ်လားအကုန်လုံးနားလို့ကျင့်နိုင်တာ အဲဒီဒေသနာလည်းဒေသနာလည်းဆုံးရောခုနမေးမေးခွန်းထုတ်တဲ့အဇိဒရသိဟာလည်းပဲညာနာဖြစ်သွားတယ်တဲ့ဒါဟုတ်လားသူရမကဘူးတဲ့သူနဲ့ဣဇာပြပြီးတော့သူတကြီးတွေထောင်လည်းပဲတဲ့တရားသူတွေကြပါလေဒါရင်မကသေးဘူးတဲ့သူနဲ့သူလိုက်ပါလာတဲ့ပြိတ္တတွေတွေကလည်းပဲ သူနဲ့ဣဇာတိယတူတဲ့ပုဂ္ဂိုလ်တွေကဒီတရားသဘောပေါက်ပြီးတော့တခါလေတရားသူတွေသောတာပန်ဖြစ်သွားကြပါလေ။မြင်မြဘူးလား။ဟင်။မြင်မြကြတယ်။ဒီတရားအနာသဘောကျစေကောင်းတယ်။ဒါပေမဲ့လို့သူနဲ့လာတဲ့ဟို16ဦးတွေကသူကတမှုကိုကျန်တဲ့15ဦးကတော့ဒီတရားနဲ့သူကတရားမရဘူးလားဆိုတော့ဟုတ်လား။ဟုတ်မယ်။သူကစัจကျေတယ်သူကတရားဟောတဲ့တရားပုဂ္ဂိုလ်တွေလည်းပဲ ဓာနုပုဂ္ဂိုလ်ဒါပေမဲ့သူတို့ဣဇာပြနဲ့မကြိုက်လို့ဒီတရားနာယုံနဲ့သူတို့ကနာနာရှိနေတာအဲဇိဒာနဲ့လည်းကွာဒါသဘောတူတဲ့ပုဂ္ဂိုလ်တွေအကုန်လုံးသောတာပန်သရကအနာဂါယဟနာတွေရှိကြကိုကြံတဲ့ပုဂ္ဂိုလ်တွေကဘာမှမဖြစ်ဘူးသူကဘာမှမဖြစ်သေးဘူးသူတို့နဲ့မကြိုက်သေးပဲဟာကိုအဲတော့တရားကလည်းပဲကိုယ်နဲ့ကြိုက်တဲ့တရားတွေလူတွေကသွန်းလာတရားဆိုလို့ရှိရင်တရားကောင်းကောင်း မကန္နာသူကြကြဟောတတ်တဲ့တရားတွေဆိုလို့ရှိရင်ဘယ်တရားဆိုနာရင်ကောင်းပါတဲ့တကားတယ်ဟုတ်လားတရားဆိုတာနာရတာပဲတရားကောင်းတရားမှန်တွေကိုမဟုတ်တဲ့တရားပြောသွားတာလည်းမရဘူးကြောက်အဲ့ဒါမြတ်စွာဘုရားတရားအစ်မှန်တွေဆိုရင်နာရပါတယ်အခုနဲ့တည်းတဲ့တရားကြလို့ရှင်သာသဘောပေါက်ပြီးတကားတရားကြီးရသွားနိုင်ပါတယ်အဲ့ဒီအဇိတာနဲ့တကွာသူနဲ့ဒါသဘောတူတဲ့ပုဂ္ဂိုလ်တွေကလည်းဒီတရားကိုနာရင်နဲ့ပဲသူကသောတာပန်ဖြစ်သူကဗဒာကသူကနာက အဲအပြီးတာနဲ့တကွာချိုးသောပုဂ္ဂိုလ်တွေကတော့ယဟနာကြည့်ကြပါလေတဲ့ကတော့ဟုတ်လားအဲကျူတောင်းဝင်ပြီးကြတာပြောကြတယ်နောက်နောက်သောသုတ်တွေကိုကြားလာတဲ့အခါကျတော့လည်းနောက်နောက်သောပုဂ္ဂိုလ်တွေလည်းအကုန်လုံးသူ့ဒါသဘောနဲ့ကြိုက်တဲ့တရားနာတဲ့အခါကျတော့တရားနာရင်လည်းအဲဒီမှာတရားသူတွေရသွားကြတာတဲ့ကတော့ဟုတ်လားဒါကြောင့်ဒီသုတ်36ခုအကုန်လုံးပါရာယနာဝယ်ခေါ်တယ်ပါရသံဃာကြီးတစ်ဖက်ကနေပါအယနာဘွားရောက်တယ် သံဃာကြီးတစ်ဘက်ကနိဗ္ဗာန်ကိုသွားရောက်ကြောင်းဖြစ်တဲ့တရားတွေတဲ့ဒီသုတ်တရားအမှန်ကောင်းတဲ့သုတ်တွေပါပဲဒီဒီနည်းဆိုလို့ဟောလို့ရှင်ပြည့်ပုံပြီးနားလည်မှာပေါ့ဒီလည်းပဲတော်တော်နားလည်ပါအချိန်နဲ့တော်တော်ကုန်တော့ဘုန်းကြီးမောဟုတ်လားဒီတရားသိကြအောင်သံဃာရီဟူသောဤကကမှာသံဃာရီဟိုဘက်ကနဲ့တူသောနိဗ္ဗာန်တို့ ွားရောက်ကြောင်းဖြစ်သောကြောင့်ပါရာယနာဝက်ပြီးတော့သုတ်တန်တရားတော်တို့မှအဇိတသုတ်တရားတော်ကိုယူဇနာကမသာသောဓမ္မသုံးနာပြုလို့ကစေတနာရဲ့ဆွမ်းအမှုပေါ်လို့ကြောင့်ဉာဏ်သိတဲ့ပေါ်ပြောကောင်းတော်သည်မိမိတို့သာနာ၌သစ္စာလေးပါးတရားအမှန်ကိုဖုံးလွှမ်းလာသောဝိဇ္ဇာတိဟူသောဒုက္ခကိုပယ်ဖြတ်နိုင်ရန် သစ္စာလေးပါးတရားတွေအမှန်နဲ့ပြီးတော့ဝိပဿနာဉာဏ်အရိယာမဉာဏ်ဒီဟူသောတရားတို့တရားများတွေကိုမိမိသာနာနဲ့ပြည့်စုံစေရန်အစဉ်စဉ်ပွားများအားထုတ်ကြသည့်ဖြစ်ဝိပဿနာဉာဏ်စေရိယာမဉာဏ်ဖြင့်ဖြင့်ဆင်းရဲကသိဉာဏ်ပြီးတော့နိဗ္ဗာန်ချမ်းသာမြတ်ကိုသင်ညာစွာဆက်ရောက်ပြီးမျက်မှောက်ပြုနိုင်ကြပါစေ။